တန်းမှာဆက်လက်လေ့လာနေတဲ့အနတ္တလက္ခဏာသုတ်တံကိုဆက်လက်ပြီးတော့ပို့ချမှာဖြစ်ပါတယ်။ဒါကြောင့်ရွတ်စောပူဇော်နေကြခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဥပဒနာလင်္ကာကြီးကိုရွတ်ဖတ်ပြီးတော့ပူဇော်ကြရအောင်အားလုံးယောဟုတွင်မီခန္ဓာတိကမတိထပဲခဏဖြစ်လျက်ခဏဖြစ်၏ ဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှနှစ်မပါဘူးပညာစစ်ခုမျောထောက်ရှုသောဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လှစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကံ ဝေဒနာမိခန္ဓာတိလခဏဖြစ်လျက်ခဏဖြစ်ဤဖြစ်ပြဏတံနှိစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှင့်မပါဘူးပညာစခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတတဘာရကတေညာတွင်မြည်ခန္ဓာသည်လဲမျက်ရှိကာလမတိထပဲခဏဖြစ်လျက်ခဏပြည့်၏နတံနေစတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနှင့်မပါဘူး ပညာစက္ခုမျောထောက်ရှုသောဒုသဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကားသင်္ခါရမိခန္ဓာတိလက်မတိထပဲခဏဖြစ်လျက်ခဏဖြစ်၏ ဖြစ်ဖြစ်နတံနေစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမှာနဲ့မပါဘူးပညာစစ်ခုမျောထောက်ရှုသောဒုသဘာဝအနေဆာနဲ့ဒုက္ခအနတ္တမန္လစွာဤငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတတ္တဘာတကား ဝိညာဉ်6မြည်ခန္ဓာသည်လဲကာလမတိထပဲခဏဖြစ်လျက်ခဏပြည့်ဤဖြစ်ပြဏတံနှိစေတံဖြင့်တရားမစဲလွန်စင်ရဲ့ဤခိုင်မြဲကြောမာနှမပါဘူးပညာစစ်ခုမျောထောက်ရှုသောသူတဘာဝအနိစ္စနှင့်ဒုက္ခအနတ္တမှန်လှစွာဤ ငါငါဥစ္စာငါလိပ်ပြာတို့ဘာတခုမြမဟုတ်ကြသည်ဓမ္မတသက်ဘာတကားသာပြီးခဲ့တဲ့ဘတ်တုံးကသင်္ခါရခန္ဓာနဲ့ပတ်သက်ပြီးလေ့လာတော့ သင်္ခါရ2မျိုးမှာဦးဇင်းတို့ရက်ခဲ့တယ်ဒါကြောင့်ဒီသင်္ခါရ2မျိုးကိုပဲထပ်ပြီးတော့ဆက်ပါမယ်ဇာမျက်နှာ3 21ကသင်္ခါရ2မျိုးဆိုတဲ့အောက်မှာခေါင်းစဉ်လေးပေးထားတော့ပြုလုပ်ပေးသူသင်္ခါရဆိုတာလေးအဲ့ဒါလေးထပ်ဖတ်ကြည့်အောင်သွားခြင်းအမ် ပြီးခဲ့တဲ့ဘက်ကအဲ့နေရာလေးမှာထားခဲ့တယ်ဒါတော့သင်္ခါရဆိုတဲ့စကားလုံးနှလုံးကို ကွဲကွဲပြားပြားလေးနားလည်ဖို့အရေးကြီးပါတယ်ဒီသင်္ခါရလို့ပြောလိုက်တာနဲ့တပြိုင်နက်နှလုံးလုံးကို သိတယ်သင်္ခါရခန္ဓာဆိုတာလည်းသိပါတယ်ပြီးတော့သင်္ခါရဆိုတဲ့စကားလုံးတွေလည်းသိတယ်အလုံးတက်ပြီးသင်္ခါရအိဋ္ဌာအလုံးရနေကြတာပဲဒါမဲ့မကွဲတာခက်တယ် နော်အဲ့ဒီနှလုံးကဆန့်ကျင်ဘက်ကြီးအလုတ်ရှင်နဲ့အလုတ်သမားလိုပဲနော်ထုတ်လုပ်ပေးသူနဲ့ထုတ်လုပ်တဲ့ပစ္စည်းလိုပေါ့နော်ဥပမာစက်ရုံကြီးကထုတ်လုပ်ပေးတယ်ထွက်လာတဲ့ပစ္စည်းကထုတ်လုပ်တဲ့ပစ္စည်း producer နဲ့ product နဲ့ကွဲတယ်လို့သူတို့နှစ်ခုကကွဲနေတယ်အဲ့တော့အခုဒီနေရာမှာသင်္ခါရနှစ်မျိုးရှိတယ်ထုတ်လုပ်ပေးသူနဲ့ထုတ်လုပ်ခံရတဲ့ပစ္စည်းလို့အဲ့ဒါလိုလေးခွဲမှတ်တာပထမနော် အင်္ဂလိပ်လိုမှတ်ချင်းလဲ producer နဲ့ product လို့နှစ်ခုခွဲလိုက် producer ကဖြစ်အောင်လုပ်ပေးတာဟုတ်တယ်မလားဖြစ်အောင်လုပ်ပေးတာထုတ်လုပ်ပေးမယ် product ဆိုတာကအဲ့ဒီထုတ်လုပ်ပေးတဲ့ပစ္စည်းပြောတာอืมပို့ရှင်းတယ်တချို့အကျိုးအကြောင်းပြောရင်မကွဲပဲဖြစ်နေလို့အမှန်ကတော့ तू ကဒါကအကြောင်းသင်္ခါရ နော်အခုလက်ရှိတာအကြောင်းသင်္ခါရနောက်ကနေပြီးတော့ဖြစ်အောင် ပြုလုပ်ပေးတာအကြောင်းနော်နောက်တစ်ခုလာမယ့်အကျိုးဆိုတော့ကိုယ့်အတွက်ဘာနဲ့လွယ်တယ်လဲလွယ်တာနဲ့ကြိုက်မှတ်တာဦးဇင်းတို့ပြောယူပြောခြင်းကတော့အကျိုးအကြောင်းသင်္ခါရနဲ့အကျိုးသင်္ခါရအဲ့လိုပြောတယ်ဒါတော့စေရနာဦးစီးတဲ့သင်္ခါရခန္ဓာသင်္ခါရခန္ဓာကိုကိုယ်မူရာနှုတ်မူရာတဲ့စိတ်မူရာတဲ့ဖြစ်အောင်လို့သူကစေရနာဥဆောင်ပြီးတော့သူနဲ့တွဲတွဲပြီးတော့လှုပ်လိုက်ပေးရတယ် စေရနာကအကုန်လုံးတော့မတွဲဘူးသူကသူနဲ့ဆံရလေးပဲတွဲသွားမယ်နော်ဒေါသဖြစ်တဲ့နေရာဆိုရင်ဒေါသနဲ့စေရနာနဲ့ပေါင်းလောဘဖြစ်မယ်ဆိုရင်လောဘနဲ့စေရနာနဲ့ပေါင်းမာနဖြစ်တဲ့နေရာမာနနဲ့ပေါင်းကုသိုလ်ကောင်းမှုနေရာမှာသဒ္ဓါတို့ဝိရိယတို့ပညာတို့နဲ့ပေါင်းဆံရဆံရနဲ့ပေါင်းပေါင်းပြီးတော့အဲ့ဒီလုံမဲ့လုပ်ငန်းတစ်ခုကိုဖြစ်အောင်နော်ကိုနဲ့လောက်ရမယ်ရွေရှားမယ်မှန်သမျှကိုလည်းသူကပဲတိုက်တွန်းတယ်စေရနာကဥစည်းပြီးတော့နော်ဟာဒေါသဖြစ်စရာတွေတွေးပြီးတဲ့ဆိုတော့အဲ့ဒေါသကြီးကိုကြီးတဲ့တဲ့ကြီးအောင်ကားတဲ့တဲ့ကားအောင်ပြန့်တဲ့တဲ့ပြန့်အောင်စွန့်တဲ့တဲ့ဆွဲအောင် သူကပဲလှုပ်ပေးတာဒါတော့စေတနာစီကောင်းတာရောမကောင်းတာရောနှစ်ခုလုံးကိုသူတွန်းအားပေးတာပဲတွန်းအားပေးတယ်ဘာနဲ့တွေ့လဲဆိုထားပါတော့တောင်ပေါ်ကျလာတဲ့ရေလိုပဲเนาะအေးရေရေလိုပဲဆိုတော့ तू ကတော့တွန်းချလိုက်မှာပဲဒါတော့တွန်းချလိုက်တဲ့အခါကျတော့ဒီရေမှာတွန်းအားရှိမှန်းသိတဲ့အခါကျတော့တချို့ကြတော့လဲဒါကိုအဖြစ်လုပ်ငန်းသုံးတယ်လေလူကလူတစ်ပါးတွေလာမယ်ဆိုရင်ဒီရေကိုပိတ်ထားရေတကားနဲ့တခါတည်းရေလွတ်ထဲလိုက်တယ်ဆိုရင်လာတဲ့သူတွေအကုန်လုံးရေထဲမျိုးပါရှေ့တုန်းကတော့ဒါရေကဒါလောက်တယ်မဟုတ်လားအဲ ဒီနေ့ခက်ကြတော့အော်ဒါမသုံးတော့ပဲနဲ့ဒါကိုဒီလျှက်စစ်တွေဘာတွေထုတ်လုပ်ပြီးတော့မှသုံးတယ်ဒါတော့ဘာလဲဆိုရင်တွန်းအားကြီးပဲရေးပါတွန်းအားကြီးပဲဒါတော့ဉာဏ်ရှိတဲ့အဲပုံကိုယ်တွေကရှိတယ်လို့မျိုးပေါ့နော်ဒါမိုက်တယ်သူကမိုက်တယ်လို့မျိုးသုံးသွားကြတာပဲဆိုတော့ तू ကစေရနာဟာတွန်းအားတက်တက်ပဲစေရနာဒီတွန်းမှာပဲ तू ကတော့အဲ့ဒီတွန်းအားတွန်းလို့ပါလာတဲ့အရှင်ကိုကုသိုလ်ဘက်ကိုကုသိုလ်ဘက်ကိုဆွဲယူသွားရင်အဲ့ဒီအရှင်ကကုသိုလ်လို့ဖြစ်တယ် အေးအဲ့ဒီတွန်းအားသည်အာဟုသူနဲ့တွဲမိရင် အာဟုသူဘက်ကိုပါသွားတယ်ဆိုတော့ तू ကတော့အင်အားဖြစ်တဲ့အတွက်ကြောင့်မလို့ဘယ်ဘက်ကိုပဲသွားသွား तू ကတော့တွန်းပါပဲအဲ့တွန်းတဲ့တွန်းကန်အားနော်ဖြစ်အောင်လုပ်တဲ့အားကို စေတနာလို့ခေါ်တယ်အဲ့ဒါတော့အဲ့ဒီဟာကိုဒီဟာက तू လည်းပဲစေတနာကခေါင်းဆောင်လို तू လိုအပ်တဲ့သူရဲ့ပေါင်းတင်မဲ့ကိုဝါကတွေနဲ့တွဲပြီးတော့လှုပ်ရတာဖြစ်တဲ့အတွက်ကြောင့်အုပ်စုကြီးနဲ့လှုပ်လို့ သင်္ခါရခန္ဓာသင်္ခါရဆိုတာဒီနေရာမှာစေရနာကိုပြောတာစေရနာနဲ့သင်္ခါရတူတယ်စေရနာဆိုတာစစ်ဆော်ခြင်းတိုက်တွန်းခြင်းနှိုးဆော်ခြင်းအထိပ္ပယ်ရှိတယ်သင်္ခါရဆိုတဲ့စကားလုံးကတော့လုံးမဲ့လုပ်ငန်းတစ်ခုကိုဖြစ်အောင်ဖန်တီးပေးတယ်လို့မှတ်ပါဘာလို့မှလဲအဲ့ဒီလုံးမဲ့ဟာကိုအစင်းသင်းဖြစ်အောင်အကုန်လုံးသူကဒါတွေဒါတွေလိုလားဟင်းတစ်ခုချစ်မယ်ဆိုပါတော့နော်ဟင်းချစ်တော့မယ်ဆိုလို့ရှိရင်ကိုချစ်မဲ့ပစ္စည်းတွေကိုတခါတည်းတန်းစီပြီးတော့ပုံမထားဘူးလား အသားချင်းမယ်ဆိုပါတော့ဗျာအသားချင်းမယ်ဆိုအသားထဲမှာထည့်မယ်သူ့ရဲ့တခါတည်းဟင်္ခအမွှေးကြိုင်တွေလည်းတန်းစီထားရမယ်သူ့ထက်ကိုထည့်မယ်အသီးရွက်တွေအမွှေးကြိုင်တွေလည်းထားရမယ်အသားလည်းရှိရမယ်ဆိုတော့ဒါတွေအဲ့ဒီ ingredient တွေအားလုံးဒီဟင်တကွက်ဖြစ်ဖို့အတွက်ဘာဖြစ်လာပြီလဲဆိုတော့ ready ဖြစ်သွားပြီအဲ့ဒါပြောတာအဲ့တော့အဲ့ဒီလိုမျိုးအစင်းသင့်ဖြစ်ပြီးအကုန်လုံးကိုတခါတည်းနှုတ်ပြီးနှက်ပြီးသားဖြစ်အောင်လို့သူကလုပ်ပေးတာအဲ့ဒီလိုအဲ့ဒီတော့ဒီအစင်းသင့်ဖြစ်ပြီဆိုတဲ့ခါကြလို့ရှိရင်ပြင်ဆင်ပေးတယ်တိုက်တွန်းပေးတယ် နော်ဒီလုတ်တဲ့လုပ်ငန်းတစ်ခုကို तू ကဖြစ်အောင်တွန်းပေးလိုက်တာပဲဒါဟင်းတစ်ခုချက်သွားရင်ချက်သွားရဆိုပါတော့အဲ့တော့လုတ်တဲ့လုပ်ငန်းတစ်ခုကိုနော်ကုသိုလ်ဘက်ကလုပ်မယ်ဆိုရင်ကုသိုလ်နဲ့အဲထားပါတော့ဘုရားရှိခိုးတော့ပဲလို့လည်းပြောကြပါစို့ဘုရားရှိခိုးတယ်ဆိုလို့ရှိရင်ဘုရားရှိခိုးတာရဲ့တိုက်တွန်းจิตဒီစေတနာပြင်ဘယ်သူဖြစ်နိုင်မလဲဟာပြီးဒီမှာကျောင်းသားတွေလှုပ်လဲမြန်မြန်လေးအေးအဲ့လိုလုပ်ပါတတ်တာနော်ဘုရားတရားတန်ခါနဲ့ပတ်သက်ကြီးညိုတာတရားမဟုတ်လားအေးတတ်တာတတ်တာဆိုတော့ တတ္ထာကကြီးညိုတယ်စေရနာကအဲ့တတ္ထာကြီးညိုတာကိုလှုပ်ဖြစ်အောင် तू တွန်းပေးတာဟေးတရာတဲ့ဟေးမကြီးညိုရတဲ့ကွာဖះရှိခိုးကျင်လဲတယ်မင်းလာကွာမင်းကွာလာမင်းလာဟေးမင်းလာကွာလာကထားကထားကလာမင်းလှုပ်လှုပ်ဆိုပြီးတော့အကုန်ဆွဲခေါ်တာ तू ကအဲ့ဒါမျိုးလှုပ်ချင်တာကတတ္ထာနော်ဆိုတော့တတ္ထာကြီးပဲလှုပ်လို့ရသလားမရဘူးကြံတဲ့ အဲဝရဏရှိသေးတယ်လေဖတ်တာတို့လည်းရှိသေးတယ်လေသူနဲ့တွေ့ရမယ်ဝေဒနာနဲ့တင်ညာဖယ်ထုတ်လိုက်တော့စေရနာဧကဂရာဇီဝတေတိမနတိကာရဆိုတာတွေရှိမယ်ဟုတ်တယ်မလားအဲဝိတဝိဆရာပီတိဝရဏကျန်တဲ့စေတသိက်တွေရှိအောင်မယ်နော်ကျန်တဲ့သောဗနာစေတသိက်တွေရှိအောင်မယ်စိတ်ပိုင်းဆိုင်ရာပြောပါတယ်ဒါတော့စိတ်ရဲ့သူနဲ့ပေါင်းမဲ့တင်မဲ့စေတသိက်ပေါင်း30ကျော်လောက်ပဲပေါင်းတစ်ခုတွဲပြီးတော့ဒါကစိတ်ပိုင်းပဲရှိသေးတယ်စိတ်ပဲရှိသေးတယ်စိတ်နဲ့ပြီးရလားဆိုဘယ်ပြီးမလဲစိတ်ကြီးပဲပြီးဘလို့လို့ဖျားရှိကုန်မလဲပါဇက်ကဘလို့လို့အတန်ထွက်မလဲ ဘုရားရှင်သားရောက်ဘလို့လို့6ရောက်နေသွားမလဲအဲ့ဒီ6ရောက်တင်နဲ့သွားမယ်အမူအရာတွေဖြစ်အောင်6ရောက်ကြီးတို့တို့လို့ကြွလာအောင်ကြွလာအောင် तू ကတခါတိုက်တွန်းပေးပြန်တာနော်ဒါတော့ဘုရားရှိခိုးရအောင်သွားမယ်ဆိုတော့ဟဲ့မင်းခြေကန့်ကန့်မယ်ဆိုတော့ဝိရိယအာမထုတ်အောင်လားဟဲ့မင်းလုံးမင်းလုံးအဲ့ဒါမင်းရှိရတင်ဟောကဲဝိရိယလည်းပါသွားရောအဲ့တော့ဆံရည်ထားကြပါစို့ဗျာနော်လက်တွေခြေတွေလှုပ်တာမှန်သမျှကာယကံကိုဖြစ်အောင်လည်းပဲ तू ကပဲတိုက်တွန်းရတယ်လုံးမှာကတော့ဘုရားရှိခိုးမှာနော်သို့တော့ဒီခန္ဓာကိုယ်ကြီးကို ထိုင်နေတဲ့နေရာကနေပြီးတော့ထကြွလာအောင်လှုပ်ချင်တာကဘုရားရှိခိုးတာတတ်တာတစ်ခုတည်းနဲ့မပြီးဘူးမပြီးတော့အဲ့လိုအပ်တဲ့ဟာတွေဒီဟာကြီးတစ်ခုနဲ့ပတ်သက်ပြီးတော့လိုအပ်တဲ့ဟာတွေမှန်သမျှကိုစေတနာအကုန်လိုက်ခေါ်တာသူအဲ့လိုအဲ့ဒီလိုက်ခေါ်တာနှိုးနှိုးပေးတယ်ခေါ်လာတယ်ဆင့်ခေါ်လိုက်တယ်လာမယ့်ဒီမှာလှုပ်ဆိုပြီးတော့သူကခေါင်းဆောင်လဲခေါင်းဆောင်ဆိုတော့သူ့အလုပ်လဲသူလုပ်ရတယ်အခုလုံးမဲ့လုပ်ငန်းတစ်ခုနဲ့ပတ်သက်လို့ဘုရားရှိခိုးမဲ့ဟာကိုတတ်တာနဲ့ပတ်သက်ပြီး တရားကကြီးညိုတယ်ကြီးညိုတဲ့လှုပ်တဲ့ဟာကိုရှ िख ိုးခြင်းနဲ့ဆိုခြင်းနဲ့ရွတ်ခြင်းနဲ့ဓာတွေကိုသူလှုပ်ခြင်းနဲ့ဆိုတော့ဓာကြီးတစ်ခုဖြစ်အောင်လို့ဝိရိယလည်းလာခဲ့အာပီတိလည်းလာအကုန်လုံးပဲသူလိုရတယ်အကုန်ဆွဲခေါ်တာခေါ်ပြီးတော့အဲ့ဒါတွေဖြစ်အောင်တက်ကြွအောင်နှုတ်ဆောက်အောင်သူ့အနေနဲ့သူဟာမဟုတ်သေးဘူးဖះရှိသွားအောင်မတော်ခြေတွေလက်တွေလှော့ရတော့မယ်တပည့်ကောက်ကန်ရအောင်မယ်ဟုတ်တော့မလားအဲ့ဒီဟာတွေဖြစ်အောင်သူအကုန်လောက်ခိုင်းတာအဲ့တော့ဒီ action တွေဖြစ်အောင်လို့ တွန်းပေးတွန်းပေးလိုအပ်သမျှကိုသူ့ရဲ့အတွင်းထဲကလိုတာတွေကိုပြင်ဆင်ပေးတိုက်တွန်းပေးနှိုးဆော်ပေးတဲ့အတွက်ပြင်ဆင်ခြင်းတိုက်တွန်းခြင်းနှိုးဆော်ခြင်းကိုသင်္ခါရပြင်ဆင်ပေးတယ်လို့မှတ်လိုက်စူးစီးပေးတယ်စေတနာကတိုက်တွန်းတယ်ဆိုတော့တို့တို့ကအတူတူပဲနာမည်လေးကွဲပြောတာနော်စေတနာကိုအလုံးခေါ်မယ်ဆိုရင်တော့ तू ကတိုက်တွန်းခြင်းလို့အဓိပ္ပာယ်ရှိတယ်နော်စေတနာရဲ့ literal meaning ဒီတိုက်တွန်းခြင်းအဲ့ဒီတိုက်တွန်းတာကသူကြီးပဲလားဆိုတော့မဟုတ်ဘူး လိုအပ်သမျှတွေကိုအကုန်ဆွဲခေါ်ပြီးလုပ်ရတဲ့အတွက်အုပ်စုကြီးနဲ့လှုပ်လို့စေတနာကိုသူ့နာမည်တစ်ခုကသင်္ခါရအုပ်စုနဲ့လှုပ်တဲ့အတွက်ခန္ဓာနော်သင်္ခါရနဲ့ခန္ဓာနဲ့ပေါင်းတော့သင်္ခါရခန္ဓာဒါတော့လှုပ်မှာကဘုရားရှိခိုးခြင်းတည်းဟူသောအမှုရာနော်လက်ဥတချီမယ်ဘုရားရှိခိုးသွားမယ်အဲ့ဒီအမှုရာတွေရဲ့ပြီးတော့ဗဇက်တွေကရွတ်မယ်ရွတ်တဲ့အခါမှာစိတ်ကလည်းပဲအော် ETP သောဘကောအရဟံဆိုတော့ဒီအနှစ်ရှိပါလားလဲစိတ်ကလည်းမကြံဘူးလားကြံတယ် ဒီ ETV တော်ပြီးငါတရားကုံတော်6ပါးကိုရှ िख ိုးမယ်ဟောဘုရားရှ िख ိုးအဲဘုရားကုံတော်9ပါးမဆုံးခင်မှာတရားကုံတော်6ပါးကိုသွားဖို့စိတ်ကညွတ်မထားဘူးလားကဲဒါဆိုတော့ဘာဖြစ်သွားလဲဆိုတော့စိတ်ကလေးကရှေ့ကိုရှေ့ကိုထောက်မထားဘူးလားအေးအဲ့ဒါလဲ तू ကလုပ်တာပြောမယ်ဆိုရင်ခန္ဓာကိုယ်ကရှ िख ိုးနေခြင်းကိုလဲ तू ကလုပ်နေတယ်ပါဇက်ကဆိုတာလဲမပါဘူးလားအဲ့ဒီဆိုတာကိုဘသူကနေရှေ့ကညွတ်ထားတယ်လို့ဆိုစိတ်စိတ်ကလေးတစ်ချက်လွတ်ကြည့်လိုက်စားစာပဲရောက်သွားလဲ အာဘယ်ရောက်လို့ဘယ်ရောက်မှဒီကားပြန်စအောင်ဟာတခါဦးစင်းတို့ဆိုဒီလိုပဲပရိတ်ကတော့ရနေတာပဲသုံးလေးပါးရွတ်နေတယ်ဟောသူလည်းရွတ်နေတာပဲလေငါတော့စဉ်းစားလိုက်ဝင်စဉ်းစားတာသုံးအောင်လုံးကအကြံတူးနေတာရက်ထွက်သွားသူလည်းမေးကိုလည်းမေးလိုက်နေတာလေဆိုတော့ရက်ထွက်သွားတော့ပြန်စားတာပေါ့လေဟုတ်လားစိတ်ကလေးတစ်ချက်လွတ်တာနဲ့တွေ့တယ်မဟုတ်လားအဲအကုန်လုံးပျောက်ပျောက်ထွက်သွားတာငါဘယ်နှရောက်မှမရမသိတော့ပြီးခဲ့တဲ့နေရာပြန်သွားပြန်စပေါ့ဆိုတော့စိတ်ရော နှုတ်ရောကိုယ်ရော တပြိုင်တည်းလှုပ်နေတာဒါတော့အဲ့ဒီလှုပ်တဲ့သုံးခုဟာအမှန်ကတပြိုင်တည်းဟုတ်ရဲ့လားမဟုတ်ဘူးဒါပေမဲ့မြန်လွန်အားကြီးတဲ့ခါကျတော့တပြိုင်တည်းလို့ဖြစ်သွားတာတပြိုင်တည်းလို့ဖြစ်တာစိတ်တို့မြည်ဒီမှာတပြိုင်တည်းနှစ်ကြိမ်စိတ်နှလုံးတပြိုင်တည်းရိုးထုံးစာမရှိဘူးနော်နောက်ကြရင်ဦးဇင်းတို့ပါဠိမဲ့ဓာတ်တွေပြောစရာတွေရှိပါတယ်ပြီးဒီမှာ ਨੇ ပတ်သက်တရားတွေဒါတော့ဒီတပြိုင်တည်းမဟုတ်တာကိုတပြိုင်တည်းလို့တခါတည်း တောက်လျှောက်နော်လဲနေတာဒါကြောင့်စိတ်ရဲ့အမြန်ဟာဘာနဲ့တူတယ်လဲဆိုရင်မိစာလေးကြိုးထိပ်မှာချီပြီးတော့ဝက်နေမလားဝက်တဲ့ခါကျတော့တကယ်တမ်းကြည့်မယ်ဆိုရင်ကြိုးထိပ်လေးမှာမိစာလေးလောင်ထားတာဒါပဲဒါလေးကိုဝက်လိုက်တဲ့ခါကျအဝိုင်းကြီးဖြစ်သွားရောအဝေးရဲ့ကြည့်တဲ့သူကဘလို့ထင်လဲမိဝိုင်းကြီးထင်တာတကယ်တမ်းကျတော့ဟုတ်ရလားမဟုတ်ဘူးဒီအစာလေးကဒီကနေဒီဒီကနေဒီလိုဒီလိုလေးရောက်သွားတာမလားလို့ဒါတော့သူကနေသူအပြတ်ပြတ်ပဲအရင်တစ်ပတ်ကပြောတယ်လေပညာကပါတယ်လေမင်းမဆိုလို့စောက်တက်ပြန်ထည့်ထားတာ အတုံးတုံးအချောင်းချောင်းဟလားအဟောင်းဟောင်းဟိုကတော့နော်အပြက်ပြက်အဲတုံးတုံးအပြက်ပြက်နော်သူကအသက်အသက်အဲ့လိုအဲ့လိုမျိုးဒါတော့တာမန်မသိတဲ့လူကကလေးတယောက်မသိသေးဘူးဆိုတော့ဒါကြီးကမီးဝိုင်းကြီးလုံးဝကိုမှဒီလိုစကယ်ကြီးဖြစ်နေတယ်လို့ထင်မယ်ဒါပေမဲ့လူကြီးကြတော့အဲ့လိုထင်ရလားမထင်ဘူးသိတယ်လူကြီးကမဟုတ်ဘူးဒါကဝိုင်းနေတော့မြန်လွန်းအားကြီးလို့တခုတည်းလို့ဖြစ်နေတာအမှန်ကတော့မဟုတ်စူးစမ်းလေးတခုပဲရှိတာဒါလေးကပြေးတဲ့ခါမှာဒီညနေဒီညကမြန်လွန်းအားကြီးတဲ့ခါကျတော့ဆက်သွားတာ ဆက်သွားတာအမှန်ကအဲ့ဒီတော့စိတ်ရဲ့နံသဘောကတိတ်တိုင်းပဲနော်မြန်လုံးအားကြီးတဲ့ခါကျတော့တပြိုင်တည်းတိနေတယ်လှုပ်တာရော ပြောတာရောစိတ်ကူးတာရောတပြိုင်တည်းလှုပ်တယ်လို့ထင်တာမဟုတ်ဘူးစေတနာရဲ့ဒီစိတ်ရဲ့အမြန်တော့ကအဲ့ဒါလောက်မြန်တာဒါတော့ကောင်းပြီဒီကိုနဲ့နော်ဘုရားရှိခိုးခြင်းအမူအရာဒါကာယကဟုတ်တော့မလား bodily action နော်ခန္ဓာကိုယ်လည်းဒီလိုပင့်ထားရဲ့ ကကြည့်ဒီလက်ကြီးဒီလိုဖြစ်အောင်ပင့်ထားတာဟာနော်ငါပင့်ထားမယ်ဆိုတော့စိတ်တာမရှိရင်အောက်ကိုပြုတ်ကျသွားတာပြုတ်ကျသွားတာဒါတော့စစ်တယ်မှာဆိုလို့ရှိရင်တို့ကြည့်တယ်မော်လာလို့ဒီဟိုဘက်ခိုးကြီးတွေလေတို့ခလုံးနှိမ့်လိုက်တယ်ဆိုတာနဲ့လက်မောင်းကြီးတွေကဂလုံးဂလန်းနဲ့လှုပ်လာတာလေလှုပ်လာတာဆိုတော့ဒီဘက်ကခလုံးလှုပ်တဲ့ခါမှာ तू လှုပ်တာဒါတို့ကအတွက်မှာဆိုဟိုက်ဒရိုလစ်ဆိုလို့ရှိရင်လေဒီဘာတွေရှော့ချလိုက်တယ်ဂလုံးဆိုတဲ့ခါပြုတ်ကျသွားတာအယုတ်သေးကျိုးပြတ်တယ်လို့ပဲဆိုတော့ဒီ သွားခြင်းနဲ့ရက်ခြင်းနဲ့စားခြင်းနဲ့ထိုင်ခြင်းနဲ့ထိခြင်းနဲ့ကုန်းခြင်းနဲ့ကြွားခြင်းနဲ့မြောက်ခြင်းနဲ့ချခြင်းနဲ့ဆိုတာတွေကအကုန်လုံးကဒီကနေပြီးတော့ငါမြောက်နေမှာနော်လို့တခါတည်းနဲ့ on ထားလိုက်တာဒါ on ထားတာခေါ်တယ်မြောက်မယ်ဆိုတဲ့စိတ်ကတခါတည်းဒီ on ထားလိုက်တဲ့ခါကျတော့ဒါကြသေးရဲ့လားမကြတော့ဘူးနော်အေးကိုကမကြပြီမဲ့စိတ်ကဘာဖြစ်လဲဆိုလွတ်သွားတဲ့တပြင်းနဲ့ပါဇက်ကရွတ်တာကဟောလွဲသွားရောခံကြည်လားဟော attention ကအဲ့လောက်ထိ ဒါတော့လက်ကတော့ဒီတိုင်းပဲရှိသေးတယ် तू ကသူ့ထက်ကိုထက်ထင်းလွတ်ခဲ့တာနှုတ်နှုတ်ထက်ထင်းလွတ်ခဲ့တာကစိတ်ကဲတွေ့တယ်မဟုတ်လားစိတ်ကအဲ့လိုခက်တာစိတ်ကဒီမှာဆိုနေတာလေးကို သူများအတန်ကြားရင်တော့ attention ပေးစရာမလိုသူနဲ့ရောဆိုတာဒါတော့ဒီဆိုတာဟာကိုယ်စိတ်နေဆိုတာလားသူများစိတ်နေဆိုတာလားဆိုတော့အဲသူများလည်းရရောကိုလည်းပဲမသိတော့ပြန်စားကြအောင်တကားအဲ့ဒါ အဲ့တော့ကြည်ကိုယ်ခန္ဓာကိုယ်မှာနော်စေတနာဟာတပိုင်းတစ်ပြက်ဖြစ်သွားပြီအဲ့ဒါနော်ဘာဖြစ်လဲလဲဆိုရင်စိတ်သည်မနောကံသည်တခြားကိုတွေးလိုက်တဲ့နဲ့တပြိုင်နဲ့ဘုရားရှိခိုးခြင်းနဲ့မှာစိတ်မရှိတော့ဘူးမရှိတာနဲ့တပြိုင်နဲ့ရထွက်သွားတာပဲဒါကြောင့်ဒီသုံးခုလုံးကိုစိတ်ကသေးသေးချာချာနော်လက်ကိုလည်းမြောက်ထားမယ်ပါးစပ်ကလည်းဆိုးမယ်ဆိုးနေတာကိုလည်းပဲဒါပြီးဒီပုတ်ပြီးရင်ဒီပုတ်ဒီပုတ်ပြီးရင်ဒီပုတ်ဆိုပြီးတော့ကိုကဒီပုတ်ကလေးမဆုံးခင်မှာနောက်တစ်ပုတ်ကိုစိတ်ကအလိုလိုသွားနေပြီပြီ အဲ့ဒီသွားပြီးမှပါဇက်ကလိုက်တာဒီသုံးခုလုံးကိုတဲ့စေတနာကနေပြီးတော့မှတခါတည်းတောက်လျှောက်တောက်လျှောက်တောက်လျှောက်ကိုဤခန္ဓာကိုယ်မူရာဤရှ िख ိုးခြင်းဂါရဝပုံတရံနော်နှုတ်ဤရွတ်ဆုံနေခြင်းတွတ်တွတ်တွတ်ရွတ်ဆုံနေခြင်းဝစီကံစိတ်ကဒီဆိုနေတဲ့စလုံးရောနောက်ဆိုရမယ့်ဟာရောနော်ဆိုနေတဲ့စလုံးဆိုတာဆိုနေတဲ့စလုံးနဲ့အဓိပ္ပာယ်ရောဟုတ်တယ်မဟုတ်လားအဓိပ္ပာယ်သိတယ်လူပေါ့ဗျာအေးနောက်ဆိုမဲ့ဒါပြင်ငါဘာဆိုမှဆိုတာရောနှစ်ခုလုံးကတခါတည်း သိနေတယ်အဲ့ဒါအားလုံးသုံးခုလုံးကိုကံသုံးမျိုးလုံးဒီနေ့ action သုံးမျိုးလုံးကိုဒီသင်္ခါရလုံးပေးတာလုံးပေးတယ်ဆိုတော့ရှ िख ိုးခြင်းဆိုတဲ့အမူအရာ ဖြစ်မနေဘူးလားနှုတ်ကရွတ်ဆိုခြင်းဆိုတဲ့ဘုရားရှ िख ိုးခြင်းလည်းဖြစ်နေတယ်ဘုရားရှိခိုးစာတဲ့ကိုစဉ်းစားခြင်းတွေးခြင်းအာယုံပြုခြင်းကလည်းပါမနေဘူးလားအဲ့ဒီအမူအရာသုံးမျိုးလုံးကိုစေရနာက လုပ်ပေးတယ်လို့ပြောတာစေရနာသူကြီးလုပ်သလားဆိုတော့မဟုတ်ဘုရားရှိခိုးတော်တတ္တရာနဲ့ပေါင်းတယ် တတ်တာကြီးပဲလည်းမဖြစ်သေးဘူးသွားရလာအောင်မယ်ဆိုတော့ကျန်တဲ့စေတသိက်တွေပေါင်းအောင်ဒါတော့သူတို့ရှိသမျှစေတသိက်လိုရလိုရနဲ့ပေါင်းနော်တတ်တာဆိုတာကုသိုလ်ရာကုသိုလ်ရာဆိုရင်ဘာပဲစေတသိက်တွေလိုက်မလဲသောဘနာဆိုတဲ့ကောင်းမြတ်တင့်တယ်တဲ့စေတသိက်တွေသူနဲ့ပေါင်းမယ်နော်မပါမဖြစ်လိုအပ်တဲ့ဟောဘက်ကသာဘာစေတသရဏစေတသိက်တို့ပဂိစေတသိက်တို့နော်ပြီးလို့ရှိရင်ဒီဘက်ကသာဘာသောဘနာစေတသိက်တွေပေါင်းမယ်ပေါင်းပြီးရင်ဟောဘက်ကစိတ်စေတသိက်တွဲတွဲတွဲပြီးရင်အဲ့ဒီစိတ်ကနေပြီးတော့မှဟဲ့ကြိုက်မဲ့ မဲ့ဟိုနောက်ကိုသွားဘုရားရှိဘုရားရှင်ရှိရအောင်သွားဆိုပြီးတော့ခန္ဓာကိုယ်ကြီးကိုခေါ်မလာဘူးလားခေါ်လာတာအဲ့အဲ့ဒီစိတ်ကလည်းခေါ်လာတာဒီစိတ်ကြီးရဲ့စိတ်ရဲ့စွမ်းအားဟာနော်တော်တော်ထက်တယ်ဒီစိတ်ဟာမိမိကကြမ်းမာနေတော့ပေါ့နေတော့မှတော့စိတ်ကြောင့်ဖြစ်တယ်လို့မထင်လောက်သူပေါ့ပါနေတာဟေးနော်ဟောဒီစိတ်ဒီစိတ်ရှိပါလေနဲ့ခန္ဓာကိုယ်မလို့မရတော့ဘူးဆိုတဲ့အခါကျမှသိတာနော်စိတ်သွားတိုင်းကိုမပါတော့ဘူးတဲ့ဟုတ်တော့မလား ဒါတော့စိတ်သွားတော့ကကိုပါတဲ့အချိန်တုန်းကဆိုရင်စိတ်ကကိုကိုတောက်လျှောက်ခိုင်းမထားဘူးလားခိုင်းထားတာခိုင်းထားတာဒါကိုလုံးဝကိုရလို့မရအောင်ခိုင်းထားတာခန္ဓာကိုယ်အဲ့တော့ခိုင်းလို့မရတဲ့အချိန်ကျမှအော်ငါစိတ်တော်ရှိသေးတယ်ဒါပေမဲ့အခုသွားကြွသေးရလားဆိုတော့မကြွတော့မကြွတော့ကြွလို့မရတော့ဘူးကဲအဲ့ဒါမျိုးဒါတော့ဟော်တုံးကကြွနေတယ်ချနေတယ်လှုပ်နေတယ်ကြိုင်နေတယ်လှုပ်ရှားနေတယ်ဆိုတာတွေကဒီစိတ်ကနေပြီးတော့တောက်လျှောက်ခိုင်းနေတယ်ဆိုတာအဲ့ကျမှပေါ်တာအခုခိုင်းမှလေးနေရသေးရလား မရအောင်အဲ့ဒါမျိုးဒါတော့စိတ်ရဲ့စွမ်းအင်ဟာအဲ့လောက်ထိနော်ယုတ်ကြီးတစ်ခုလုံးကိုကိုကြိုက်တယ်လို့မျိုးချဲလဲနေတာစိတ်ဒါကြောင့်မနောပုပ္ပင်ကမတံမှာမနောတိထာမနောမယာတဲ့ဓမ္မပဒမှာစိတ်ဒီနန္တရားတွေအကြီးမှုကောင်းဆောင်ကြီးသူကဥဆောင်သွားတယ်ဒါတော့အဲ့ဒီနေရာဒီမှာဒီနေရာမှာတော့သင်္ခါရဆိုတော့စေတသိက်ကိုအဓိကထားပြောပါတယ်ဒါကြောင့်ဒီပြုလုပ်မှုမှာဒီစေရနာဆိုတဲ့သင်္ခါရသင်္ခါရနဲ့စေရနာကိုသူကဆင်နှောင်းနိုင်မလို့မှတ်ထားပါ နော်နောက်ထပ်တစ်လုံးတိုးမှတ်ခြင်းကံမှာတွဲမှတ်နော် စေရနာသင်္ခါရကံအဲ့ဒီသုံးမျိုးကတစ်ခုတည်းပဲမှတ်တာစေရနာကိုစကလုံးပြောင်းသုံးတာအဘိဓမ္မာတိုင်းသုံးရင်စေရနာသုံးတယ်နော်စေရနာတစ်လုံးနဲ့ပဲသုံးတယ်ဒါပေမဲ့ခန္ဓာ၅ပါးနဲ့တွဲပြောတဲ့ခါကျတော့စေရနာဆိုတဲ့ဟာကသင်္ခါရခန္ဓာဆိုတာမျိုးဖြစ်သွားတယ်သင်္ခါရအဲ့ဒါတော့လှုပ်ပြီးတဲ့ခါတွေမှာနော်ကံမြောက်သွားပြီဆိုတဲ့ခါကျတော့အဲ့စေတနာကြောင့်လှုပ်တဲ့ action တွေကိုပဲ ကံလို့ခေါ်တယ်ကုသိုလ်ကံအကုသိုလ်ကံเนาะအဲ့ဒါလိုမျိုးခေါ်တယ်ဆိုတော့ဒါကြောင့်မလို့စေရနာရဲ့သင်္ခါရရဲ့ကံရဲ့ဒီအတူတူပဲလို့မှတ်ထားပါစေရနာကိုဥတည်ပြီးတော့ခေါ်ပါတယ်ကောင်းပြီဟောဒီစေရနာ ခေါ်တဲ့သင်္ခါရဒီအမှုရာတွေကို ကာယကံအမှုကိုယ်ကိုယ်အမှုရာနှုတ်အမှုရာကြံစီတွေးတောခြင်းစိတ်အမှုရာတွေကို ဖြစ်အောင်လို့ထုတ်လုပ်ပေးလို့เนาะပြုလုပ်တာကအကျိုးเนาะ တိုက်တွန်းနှိုးဆိုတာကအကြောင်းတိုက်တွန်းနှိုးဆိုတာဘာလဲပြင်ဆင်ပေးတာတိုက်တွန်းနှိုးဆော်ပေးတာကအကြောင်းအဲ့ဒီပြင်ဆင်ပေးခြင်းတိုက်တွန်းနှိုးဆော်ပေးခြင်းတူသောအကြောင်းကြောင့်လှုပ်ရှားမှု ပြောဆိုမှုကြံစည်မှုမဖြစ်ဘူးလားဆိုတော့အဲ့ဒီ action ၃ပါးကဘာဖြစ်မလဲအကျိုးအဲ့လိုလေးလက်မှတ်ထားနော်ဒါတော့သင်္ခါရခန္ဓာမှာပါတဲ့သင်္ခါရဆိုတဲ့စေတနာသည်ဒီနေ့သင်္ခါရခန္ဓာမှာသုံးတဲ့သင်္ခါရသည်အကြောင်းသင်္ခါရ နော်နည်းနည်းလေးပြောပြမယ် action တွေဖြစ်အောင်လို့ထုတ်လုပ်ပေးတဲ့ produce producer ထုတ်လုပ်သူသင်္ခါရလို့မှတ်ပါဘယ်သူကိုထုတ်လုပ်တယ်လဲကာယကံဝစီကံမနောကံကိုယ်ဖြင့်ပြုလုပ်ခြင်းနှုတ်ဖြင့်ပြောဆိုခြင်းစိတ်ဖြင့်ကြံစည်ခြင်းဆိုတဲ့ action ၃မျိုးကို ထုတ်လုပ်ပေးလို့ producer တနည်းဒီစေတနာသင်္ခါရကြောင့်အဲ့ဒီ action တွေဖြစ်လာလို့အကြောင်းသင်္ခါရဒါဆိုလို့ရှိရင်လှုပ်ရှားမှုတွေမှန်သမျှဟိုဘက်က action တွေပါလဲ အကျိုးဖြစ်သွားပြီနော် အကျိုးဖြစ်သွားပြီအကျိုးလို့မှတ်လိုက်ပေါ့ဒါကြောင့်ကိုယ်မူရနှုတ်မူရစိတ်မူရတွေဖြစ်အောင်ထုတ်လုပ်ပေးလို့သူ့ကိုအကြောင်းဒါကသင်္ခါရနော်အဲအကြောင်းသင်္ခါရလို့မှတ်ခဲ့ကောင်းပြီဒါတော့အကြောင်းသင်္ခါရပြီးလို့ရှိရင်သူအကျိုးသင်္ခါရကိုသွားကြစို့အဲလူအတိများတာကအကျိုးသင်္ခါရကိုအတိများနေတယ်ဒါကြောင့်သူကသူတစ်ပါးတွေအပြုခံရပြီးမှအဲတည်ရှိနေတာဖြစ်တဲ့အတွက်သူတစ်ပါးတွေရဲ့အပြုခံ နော်သင်္ခါရဖြစ်လို့အပြုကံသင်္ခါရလို့ခေါ်ပါတယ်အဲ့ဒီအပြုကံသင်္ခါရကိုဖတ်ကြည့်အောင်ကံစိတ်ဥဒ္ဓအာဟာရ များများသိကြပြီးသားကံစိတ်ဥဒုဟာဓာတုသော အကြောင်းတရားဘယ်နှပါ၄ပါးရှိတယ်တတ္တဝတယောက်တည်တယ်လို့ဆိုကြပါစို့ဦးဇင်းတို့ဘဝတစ်ခုရပြီဘဝတစ်ခုရတဲ့အခါကျတော့အဲ့ဒီဘဝကို အကြောင်း၄မျိုးနဲ့ထုတ်လုပ်ပေးလိုက်တယ်လို့ဆိုကြပါစို့အဲ့တော့ဘဝတစ်ခုရတာကဘဝတစ်ခုကိုခြုံပြောရင်ယုတ်နဲ့နံပဲဟုတ်တယ်မဟုတ်လားဘဝတစ်ခုကိုခြုံပြောလိုက်ရင်ပုဂ္ဂိုလ်တ attva မပြောဘဲနဲ့တာမန်ပြောပြောရင်အရှိတမ်းပြောရင် ယုံနဲ့နံပဲအဲ့ဒီယုံနဲ့နံကိုကထုတ်လုပ်ပေးလိုက်သူဘယ်သူလဲဆိုရင်ကံစေဥဒုအာရဒါတော့ကံစေဥဒုအာရကြောင့်ဒီယုံနာနှစ်ပါးတည်တယ်ဆိုယုံနာနှစ်ပါးကအကျိုးကံစေဥဒုအာရကအကြောင်းဒါတော့ဒီရှိသမျှယုံနာတွေကဒီအကြောင်း၄ပါးကြောင့်ဖြစ်တယ်ဆိုလို့ရှိရင်ယုံနာမှန်သမျှသည်အကျိုးဘသူကြောင့်တည်တယ်လဲဆိုရင်ကံစေဥဒုအာရအာရကြောင့်တည်တာ ဒီအကြောင်းလေးပါကြောင့်ဒါအကြောင်းလေးပါကထောက်ပံ့ထားလို့ support လုပ်ထားလို့ဒီယုံ nant တည်နေတာဒါတော့ယုံ nant မှန်ရင်အကျိုးကြီးပဲအဲ့ဒီအကျိုးယုံ nant ကိုဘယ်သူတွေကြောင့်တည်နေတယ်လဲဆိုရင်ကံကြောင့်စိတ်ကြောင့်ဥရုကြောင့်အာဟာရကြောင့်အဲ့တော့ကံစိတ်ဥတုဟာရကတည်အောင်လှုပ်ပေးတဲ့သူနော်ယုံနေနံကအင်းသူကအဲ့ဒီသူများပြုတ်လုပ်တဲ့အတွက်တည်နေတဲ့သူ သူများပြုတ်ထားလို့ဖန်တီးထားလို့ထွက်နေတဲ့ဒီ product တစ်ခုပဲသူတို့ကြီးပဲမဟုတ်ဘူးသူတို့ကသူများပေါ်မှီနေရတာဖြစ်တဲ့အတွက်သူတို့ဘာကနေပြီးတော့ထုတ်လုပ်ပေးလိုက်တဲ့ထုတ်လုပ်ထားတဲ့ပစ္စည်းတစ်ခုသာလေးဖြစ်တယ်တဲ့ဒါကြောင့်ကောင်းပြီဒီနေရာမှာနှစ်စစ်ဆေးကြည့်လိုက်ဆိုသူတို့ကဘလို့လို့တီအောင်လုပ်တယ်လဲအမှန်တိုင်းပြောမှဆို maintenance လုပ်ပေးလိုက်တာပဲ maintenance လုပ်ထားတာ ဘယ်အရာမဆို maintenance မရှိရင် तू တခါတည်းပြိုလဲသွားတာဒါတော့ကံမှာနှစ်မျိုးရှိတယ်အရင်ဘဝကနေပြီးတော့ဒီဘဝကိုရောက်အောင်ပို့ပေးတဲ့ကံပဋိတန်တေကံလို့ခေါ်တယ်နော်လူဘဝကိုရောက်အောင်ပို့ပေးလိုက်တယ်အဲ့ဒီပဋိတန်တေအဖြစ်နဲ့ရောက်အောင်ပို့ပေးလိုက်တဲ့ကံကိုပဋိတန်တေကံအဲ့ဒီကံကပို့ပြီးရင်သူတောင်းဝင်ပြီးရောဒါတော့ကြံပြီးတော့ပရိသန်တွေဓာတ်ပနယ်လေးရောက်ပြီဆိုတာနဲ့ကြံတဲ့ထိမ့်သိမ်းမှုကိစ္စကြတော့ပဝတ္တိကံလို့ခေါ်တယ် ဖြစ်လာပြီးတဲ့အခါကျရင်ဒီလက်ရှိရှိနေတဲ့ဘဝကိုတောက်လျှောက်သူကံရှိသမျှသွားအောင်နောက်ထပ်ကံတစ်ခုကမထည့်ရဘူးလား supporting လုပ်ပေးရတယ်လေ supporting ကံမှာဥပထမကကလိုးတယ်ဒါတော့ဒီဇဏကကံဆိုတာကဖြစ်အောင်လို့ပဲသူကလုပ်ပြီးရင်ဖြစ်ပြီးနောက်ခဏရောက်တာနဲ့တပြိုင်တည်းသူတောင်းပြီးရောပြီးတော့ရောက်လာတဲ့ဟာကိုဒီဘက်ကနေပြီးတော့ပြန်ပြီးထိမ့်သိမ်းစောင့်ရှောက်ပေးရတဲ့ကံကိုဒါဘောဓိကံလို့ခေါ်တယ်ဘောဓိဆိုတာဖြစ်လာပြီးတဲ့အခါမှာထိမ့်သိမ်းပေးရတာ အဲ့တော့ကံသည်တဲ့ဒီနေရာမှာပြောတာကတတ္တဝရဝိတန်တန်နဲ့ပရိတန်တွေဝိညာဉ်မှစပြီးပရိသန်တွေဝိညာဉ်ဆိုတာကကုသိုလ်အကုသိုလ်ကံကြောင့်မလို့ဒီဘက်မှာပရိသန်တွေဝိညာဉ်ဖြစ်တာမဟုတ်လားဒါတော့ဇဏကကံကနေပြီးတော့မှပရိသန်တွေရောက်အောင်လို့သူကပို့လိုက်တယ်ပို့လိုက်တဲ့အခါမှာရောက်လာတဲ့စိတ်ဒီသူကပရိသန်တွေဝိညာဉ်ဝိပဿစိတ်ကြီးအဲ့ဒီဝိပဿစိတ်နဲ့အတူနော်ဝိပဿစိတ်ကစပြီးတော့အဲ့ဒီဝိပဿစိတ်ကလေးစ ပရိသတ်နဲ့စိတ်ကလေးရောက်ပြီဆိုတာနဲ့တပြိုင်နက်သူနဲ့တွဲပြီးကပ်ပါလာတဲ့ရရှိတယ်အဲ့ဒါတွေကဘယ်သူတွေလဲဆိုရင်ကံကြောင့်ဖြစ်တဲ့နော်ဘယ်သူတွေရှိမလဲအကျိုးဝိပ္ပစိတ်စိတ်ဆိုတာဘယ်သူလဲပရိသတ်နဲ့စိတ်နဲ့တွဲနေတဲ့စိတ်တွေဒါတော့အဲ့ဒီသူနဲ့တွဲမဲ့တခါစေတသိက်တွဲပဲကလေးတွေမရှိဘူးလားစိတ်ကစေတသိက်နဲ့တွဲနေရတယ်သူလိုအပ်တဲ့စေတသိက်တွေပေါင်းထားတယ်ဒါတော့စိတ်စေတသိက်ပြီးတော့ခါရုပ်ဝိရုပ်ဖြစ်တဲ့အတွက်ခန္ဓာကိုယ်မှာမပါပရိသတ်တွေစတီကြရတယ်လို့ပါတာကဟာရယဝတ္ထု ဘယ်ယုတ်လဲဟရယဝိထုယုတ်ဟရယဝိထုယုတ်ပြီးလို့ရှိရင် နောက်ထပ်ကြံသေးတယ်မျက်စိစကုပ္ပတာရပေါ့နော်နာသောတာပတ္တာရနှာခေါင်းကာဏပတ္တာရရှားဇင်ဝပတ္တာရကိုယ်အကြီးဆိုတော့ကာယပတ္တာရအဲ့ဒီပတ္တာရယုတ်တွေဟာလည်းပဲတဲ့အဲ့ဒါကံကြောင့်ဖြစ်တဲ့ယုတ်အကျိုးပဲကံကအကြောင်းယုတ်ကအကျိုးဟောဒါဆိုတော့ဟောဒီယုတ်တွေဖြစ်လာအောင်တီလာအောင်ဘယ်သူကြောင့်ဖြစ်တယ်လဲဆိုရင်ကံကြောင့်ဖြစ်တာ ပဋိသန္ဓေဝိညာဉ်ပဋိသန္ဓေစိတ်ရဲ့သူနဲ့တွဲပြီးစေတသိက်တွေရဲ့သူနဲ့အတူတကွတွဲပါလာကြတဲ့ယုတ်နော်ဒါဇတအနေနဲ့ပါလာတာလေသူတို့တွဲပြီးတော့ပဋိသန္ဓေတည်တဲ့ချိန်ကမှယုတ်နေတာအဲ့ဒီချိန်တော့တွဲလေတွဲပြီးတော့မှကျန်တဲ့အဲ့ဒီပဋိသန္ဓေလေးဖြစ်ပြီးတဲ့နဲ့တပြိုင်နဲ့ယုတ်နေတာဘယ်တော့မှဒါဇတမဖြစ်တော့ဘူးယုတ်ယုတ်ချင်းမဖြစ်တယ်နာနာချင်းမဖြစ်တယ်သူတို့ယုတ်နေတာမတွဲတော့ဘူးပဋ္ဌာန်းမှာဟုတ်တယ်မဟုတ်လားပဋ္ဌာန်းတင်ကြတာတော်တော်များပြီခြေလောက်ပါပြီဒါဇတပစ္စည်းမှာလေခြေလောက်ပြီးလို့ယုံကြည်ပါတယ် ဟာအဲ့ဒီတော့ကောင်းပြီအဲ့ဒီစိတ်ရောပရိသန္တိစိတ်ရောသူနဲ့တွဲတဲ့စေတသိက်ရောအဲ့ဒီအချိန်မှာပဲအတူတူတွဲပြီးတော့ပါလာခဲ့တဲ့ဟရယဝိထုယုတ်ဇေကုပတာရသောတာခန္ဓာဇေဝကာယအကြည်ဓာတ်တွေအဲ့ဒီယုတ်တွေကကံကြောင့်ဖြစ်လို့ကံကအကြောင်းဒီစိတ်စေတသိက်ရဲ့စိတ်ဒီယုတ်နံတွေကအကျိုးဆိုလို့ရှိရင်ကံကထုတ်လုပ်ပေးလိုက်တဲ့ထုတ်လုပ်သူယုတ်နံနေရထုတ်လုပ်ခံရတဲ့ပစ္စည်းပေါ့ product တွေပေါ့ အကျိုးသင်္ခါရတွေဘာတွေလဲအကျိုးသင်္ခါရတွေကောင်းပြီနောက်ထပ်တစ်ခါအေယုန်တရားများသည်တဲ့ကံကပြုလုပ်ဖန်တီးမှုကြောင့်ဖြစ်ပေါ်လာရသောအကျိုးတနည်းအပြုကံကံကပြုလုပ်ပေးလိုက်တယ်ဒီယုန်တွေကအပြုကံသူများကဖန်တီးပေးလိုက်တာအပြုကံသင်္ခါရများဖြစ်၏ဒါဆိုလို့ရှိရင်ကောင်းပြီလူဘဝဘဝတစ်ခုကိုရအောင်လို့ကံကပို့ပေးလိုက်တယ် ပို့ပေးလိုက်ပြီးတဲ့ပြင်မှာနောက်ထပ်ကံကထိမ့်သိမ်းဖို့ကံကတခါပြန်ပြီးတော့ကြံတဲ့ယုံနံတရားတွေကိုမစောင့်ရှောက်ပေးရဘူးလားစောင့်ရှောက်ထိမ့်သိမ်းပေးရတယ်အဲ့ထိမ့်သိမ်းပေးလိုက်တဲ့အတွက်ကြောင့်မလို့ဒီကံကြောင့်ဒီယုတ်ဒီနံနဲ့ဆက်လက်ပြီးတော့ရှိနေတာဒီယုတ်ဒီနံနဲ့ဆက်လက်ပြီးတော့ရှိနေတယ်ဆိုတော့ဒီယုတ်ဒီနံတွေဒီကံကြောင့်ဖြစ်ရင်ကံဒီအကြောင်းယုတ်နံဒီအကျိုးအဲ့ဒါကြောင့်အကျိုးသင်္ခါရနောက်တစ်ခုဆက်သွားကံပြီးတော့စိတ်နော် သွားခြင်းလာခြင်းထိုင်ခြင်းရပ်ခြင်းပြုံးခြင်းရဲခြင်းငိုခြင်းပြောဆိုခြင်းဤကိုနှုတ်အမှုရာများသည်ပြုလုပ်လိုသောဘာကြောင့်စိတ်ကြောင့်ဟောနော်ဦးဇင်းတို့သွားတော့လာတော့စားတော့ထိုင်တော့မယ်ဆိုရင်မတ်တရတော့မယ်ပြောတော့ဆိုတော့မယ်ဆိုလို့ရှိရင်စိတ်ကလေးကဘာမှမကြံစီဘူးလားဘာပဲလို့လို့စိတ်ကလေးကဒိုင်းလဲဆိုထပေါ်တယ်အဲ့ဒီစိတ်ကလေးကြံစီပြီးမှဒါလည်းလှုပ်တယ်ဘလောက်ကြီးပဲလက်ကမြန်အောင်လှုပ်လှုပ်ကိုယ့်ဘာသာကိုတခါတည်းဘယ်အချိန်လှုပ်လဲမှမသိအောင်မြန်မြန် စိတ်ကအရင်မသွားဘဲနဲ့ကိုကမပါဘူးမပါဘူးစိတ်ရဲ့အမြန်နှုံးကဒီနေ့ထိတိုင်းထွာစရာပစ္စည်းမရှိဘူးရုပ်တည်းအမြန်နှုံးကဒီနေ့ထိရှိတယ်ဟုတ်တယ်မဟုတ်လားဝိဇ္ဇနုဒီနေ့ကပြောပြောနေတဲ့ဒီဒီဘာခေါ်မလဲ like speed ကတစ်စက္ကန့်ဘယ်လောက်လဲမိမောတသိန်း7600လဲတသိန်း7500 like speed ကိုတိုင်းထွာလို့ရတယ်နော်အမြန်ဆုံးသွားနေတာ like speed ဆိုတော့ဟုတ်တယ်မဟုတ်လားအပေါ်ကဂျိုတွေတက်ကတ်တွေကိုတိုင်းထွာနေတာဒါပေမဲ့ဦးဇင်းတို့စိတ်ရဲ့ mind speed တိုင်းထွာကြပစ္စည်းမရှိသေးဘူးအဲ့လောက်မြန်နှုံးတွေသွားနေတာဒါတော့ရုပ်ဘလောက်ပဲမြန်မြန်နာကိုမမှီဘူးအဲ့ဒါကြောင့်ဒီဖြစ်နေတဲ့ဒီဒီအမှုရာတွေဟာတဲ့စိတ်ကနေငါ6ရောက်ကိုမတော့မယ်နော် လက်ကိုမတော့မယ်နော်ပြုံးတော့မယ်ရဲတော့မယ်တွန့်တော့မယ်ငော့တော့မယ်အဲဘာခေါ်မလဲဟိုလှုပ်တော့မယ်ဆိုပြီးတော့မှဖြစ်ပြီးမှအဲ့ဒီခန္ဓာကိုယ်အမှုရာတွေဖြစ်လာတာဒါကြောင့်အမှုရာမလှုပ်ခင်ဘယ်သူရှိတယ်လဲဆိုတော့ လောက်တော့မယ်ဆိုတော့စိတ်စိတ်ကနေပြီးတော့မမယ်ဆိုမှမတယ်ချမယ်ဆိုမှချတယ်နော်မြောက်တယ်ဆိုမှမြောက်တယ်ဆိုတော့စိတ်ကြောင့်ဖြစ်တဲ့ရုပ်ဖြစ်မသွားဘူးလားအဲ့တော့ရုပ်စိတ်ကြောင့်ဘယ်လိုလုပ်ဖြစ်တယ်လဲဆိုတော့ဒါလေးတော့နည်းနည်းလေးဝေစုံတို့ချက်ပြောမှရမယ်ချက်မပြောရင်ဒီနေရာနည်းနည်းခက်လိမ့်မယ်ဝေစုံတို့ရုပ်တွေဟာအမြဲတမ်းဖြစ်ပြနေတယ်ဆိုတော့ဦးဇင်းတို့ကြည်တာကအပြင်းကဓာယုတ်ကြည်တာဟုတ်တယ်မဟုတ်လားလက်ကြီးကိုမြောက်တယ်ဆိုဘယ်မလဲဖြစ်တာ ဗမလဲပြစ်တာကံပြောကြလေဟုတ်တယ်စိတ်ကနေဖြစ်တယ်ဆိုတော့နော်သွားလို့ရက်လို့ထိုင်နေလို့အဲ့လိုစိတ်ဟုတ်သည်ဟောအိတ်ချင်တယ်ပြောတာအိတ်ချင်တယ်အဲ့လိုတယ်ဆိုအိတ်ချင်တယ်လို့ပြောဟုတ်တယ်မဟုတ်လားသွားလို့တယ်ဆိုတော့သွားချင်တယ်စိတ်ကလေးအထက်မှာဖြစ်ပြီးစိတ်ကြောင့်ဖြစ်သော ဓာဝါယောနှံ့သောကိုအပြည့်နှံ့သောကိုဆိုတာထားပါတော့လက်လှုပ်မဲ့ဆိုရင်လက်တစ်ခုလုံးယူပြည့်သွားတာပြောတာနော်ဒါတော့ဒီနေရာမှာလေးဆိုလို့ဦးဇင်းတို့အပြင်ဘက်ကဖူးလို့မှုတ်လို့ရတဲ့လေနဲ့သွားမမှန်းနဲ့ဘူးအဲ့ဒီလေနဲ့တကယ်ပရမတ်မှာရှိတဲ့လေနဲ့ဓာတ်ချင်းတွန်းကန်ပုံချင်းတူလို့မြတ်စွာဘုရားကစကလုံးယူပေးထားတာနော်ခန္ဓာကိုယ်ထဲမှာရှိတဲ့ဝါယောဆိုတဲ့တတ္တတိတိတွန်းကန်ခြင်းလှုပ်ရှားခြင်းထောင့်ကန်ခြင်းကိုလုပ်ပေးတယ်ထိုနည်း၎င်းတူဆိုအပြင်ဘက်မှာတကယ်ရှိနေတဲ့လေအစ်စ်တီလည်းပဲ တွန်းကန်မယ်ထောက်ကန်မယ်လှုပ်ရှားမယ်ရွေ့ရှားမယ်ဒါကို तू လုပ်တယ်လုပ်တဲ့ function ချင်းတူနေတဲ့အတွက်ဒီပရမတ်သဘောကိုလွယ်အောင်လို့အရက်သုံးတဲ့ဝါရောလို့ပေးလိုက်တာဝါရောဆိုတော့အော်ကိုတိပိသားစကလုံးဆိုတော့လွယ်လွယ်လေးဖြစ်မသွားဘူးလားဒါ terminology ပဲလေ terms တက်သိအရေးကြီးတာပဲလူတိပိသားနဲ့ပေးရင်မမေ့တော့ဒါတော့ကောင်းပြီစောစောလေးတုန်းကစိတ်ကြောင့်ဖြစ်တယ်ဆိုတော့ဟောဒီတွန်းကန်နေတဲ့ဓာတ်တက်တီတွေဟောဒီလက်ထက်ကိုရောက်လာတယ်လို့ပြောတာဒါတော့လက်ထက်ကိုရောက်လာတဲ့အခါမှာမိမိလှုပ်ချင်တဲ့အမူအရာအတိုင်းအမူအရာမှာအတိအကျ နော်ဒါဟာအင်အားထည့်ပြီးတော့မှတွန်းရမှာလားနော်ရှေ့ကလေးကိုညွညွကလေးသွားမှာလားနော်မဆဲဖို့ကြက်နေအောင်ဆုပ်ပြီးတော့မှကန်ရမှာလားဟောဒီအင်အားအတိအကျပါမလားဟုတ်လားပါလာတော့ဟောဒီခါတွေမှာဒီဟာကြီးတစ်ခုလုံးရွေ့သွားအောင်သွားနေတဲ့ခါမှာဝါရောရဲ့ဓာတ်သဘောကလည်းဒါကတက်ကနေနှစ်နှစ်ကနေသုံးသုံးကနေလေးကိုသွားတာဒီကလေးဆိုတခါတည်းတစ်လုံးလဲသွားတာမဟုတ်ဘူးဒါတော့တက်ပြီးရင်နှစ်နှစ်ပြီးရင်သုံးဆိုတော့ ဒီထက်မှာအဆက်ဆက်သောဝါယောဓာတ်တွေကပြက်ကြံပြက်ကြံပြက်ကြံပြီးကကျမလက်ကဒါဖြစ်သွားတာ။ကင်တာတော့ဒီကြားထဲမှာဝါယောဓာတ်ဘယ်လောက်ရှိလဲ။ uncountable မရေနိုင်ဘူးပြောတာ။ဝါယောရဲ့ဓာတ်တတိကိုဘလောက်ဆိုတာရေလို့ကိုမရအောင်။အဲ့ဒါလို့ရေလို့မရတဲ့အတွက်တက်ကဝါယောဓာတ်တွေနှစ်နှစ်ကိုရောင်ပျောက်ပြီးနှစ်ကိုရောင်သုံးသုံးပျောက်ပြီးသုံးရောင်လေးလေးရောင်သုံးပျောက်ပြီးငါးရောင်လေးပျောက်ပြီးအဲ့ဒါလိုပြောပျောက်ပျောက်ပျောက်ပျောက်သွားတဲ့အတွက်ကြောင့်အဲ့ဒီဝါယောတိဘာကျော်လာနံလား။ရုပ် အဲ့ဒီရုပ်တဲ့ဂရေချီဖြစ်တယ်တဲ့သူလည်းပဲနော်မြောက်များစွာပစ္စည်းတယ်လို့ပြောတာနန်ဆိုတာတော့မပြောနဲ့တော့နော်နန်ဆိုတာဓာတ်တွေများဒါတော့ဒီရုပ်တည်းရဲ့ဖြစ်ပြမှုဟာခဏမစက်ဒလဆက်ဖြစ်နေတယ်ဆိုတာကဦးဇင်းတို့ဒီအမူအရာကြီးတစ်ခုရှေ့ကိုရောက်အောင်သွားတဲ့အခါမှာဝါယောဓာတ်တွေကတွန်းကန်လှုပ်ရှားပေးတဲ့အခါမှာအတွင်းနဲ့တွန်းကန်ပြီးတော့ပေးလိုက်တဲ့ဟာဘယ်လောက်ရှိတယ်လဲဆိုတာရေလွတ်ကိုမရဘူးဒီအမူအရာကြီးမဆုံးမချင်းသူလုံနေတာမဆုံးမချင်းသူလုံနေတာဆိုလိုတာက မြောက်သမျှပြုသမျှတွေမှန်သမျှတွေဝါယောတက်ကတွန်းကန်အားကြောင့်ဖြစ်တယ်ဆိုလို့ရှိရင်အဲ့ဒီထဲထဲမှာဝါယောတက်ပေါင်းဘလောက်ထိအသက်အသက်အသက်အဟောင်းတွေပြည့်ပြည့်အသက်အသက်တွေရောက်သွားမှမသိဘူးလို့ပြောတာဒါကြောင့်လှုပ်တဲ့အမူအရာမှန်သမျှတွေဒီအခုဆိုဦးဇိုးဆိုအများကြီးပြောနေတာလက်တွေလည်းလှုပ်တယ်ပါးစပ်တွေလည်းလှုပ်တယ်စိတ်ကလည်းစဉ်းစားတယ်စုံနေရောကဲအဲ့ဒါတွေအကုန်လုံးဒီဝါယောတက်တွေဝါယောတက်တဲ့ကြောင့်ဖြစ်နေတာငါပြောခြင်းနဲ့ဆိုတဲ့စိတ်ကလေးကြောင့်မလို့အခု I keep talking ဟုတ်တော့မလားတောက်လျှောက်ပြောနေတယ်ဟောလက်ကလည်းလှုပ်သေးတယ် ပြောချင်တာလဲစိတ်ကလည်းစဉ်းစားရသေးတယ်ကဲနော်ဒါကစေတနာသင်္ခါရဟိုဘက်ကနော်ပြီးတဲ့ခါကျအဲ့ဒီမှာဒီစိတ်ကြောင့်မလို့ဟောလက်တွေလှုပ်မယ်ပါးစပ်ကပြောမယ်အမူအရာတွေလှုပ်တယ် physical action တွေလုပ်တယ်အဲ့ဒီ action တွေမှန်သမျှဒီသွားတဲ့ထက်မှာအခုနဝါရတတ်တတ်တီတွေပြန့်ကားပြီးသွားတာဖြစ်တယ်အဲ့ဒီဟာတွေလုံနေသမျှဒီအသက်အသက်တွေပျောက်အပေါင်းအဟောင်းတွေပြည့်အသက်အသက်တွေရောက်တာကို ရုပ်တွေဒလဇက်ပြက်တယ်လို့ပြောတာဒီအပြင်ဘက်ကကြည့်တဲ့ပညာကြီးကတော့ဒါဒါပဲဒီပုံသဏ္ဍာန်ပညာကြီးကမပြောင်းဘူးပြောင်းတာပဲတဲ့ရလဲဆိုတော့အတွင်းထဲမှာဓာတ်သက်တိပြောင်းသွားတာပြောတာဘာတွေပြောင်းလဲဓာတ်သက်တိလို့မှတ်ထားကြနော်ဦးဇင်းတို့အပြင်ဘက်ကခြေချောင်းလက်ချောင်းကြီးပြောင်းတာမဟုတ်ဘူးဒါကြီးကပုံသဏ္ဍာန်ပညာကြီးပညာဆိုတာဘယ်တော့မှမပြောင်းဘူးနော်ပညာဆိုတာကြီးကဒီတိုင်းကြီးပဲဒီတိုင်းကြီးပဲရှိနေတာပဲဆိုတော့ပြောင်းတာကဓာတ်သဘောနော်ပရမတ်သဘောကပြောင်းတာဝါယောတိပရမတ် အဲ့ဒီပရမတ်ကပြောင်းတယ်ပညာကြီးကမပြောင်းဘူးနော်ဒါတော့ကောင်းပြီအဲ့ဒီစိတ်ကြောင့်ဖြစ်တဲ့အမူအရာတွေတဲ့ဒါတော့ဒီသွားခြင်းလာခြင်းထိုင်ခြင်းရခြင်းပြုံးခြင်းရဲခြင်းငိုခြင်းပြောဆိုခြင်းဆိုတာဤအမူအရာတွေဟာဘသူကြောင့်ဖြစ်တယ်လဲဆိုရင်စိတ်ကြောင့်ဖြစ်တယ်လုံမယ်ဆိုတဲ့စိတ်ကြောင့်ဖြစ်တယ်ဆိုတော့ဒီအမူအရာမှန်သမျှသည်စိတ်ကြောင့်ဖြစ်ရင်စိတ်ကအကြောင်းအမူအရာက အကျိုးအကျိုးသင်္ခါရဖြစ်မသွားဘူးလား လှုပ်ရှားမှုဒီအကျိုးသင်္ခါရဒီစိတ်ကြောင့်ဒီအမူအရာဖြစ်တာဒီလိုလိုလိုမှတ်လိုက်အကျိုးသင်္ခါရနောက်တစ်ခုတစ်ခါအမ်၎င်းနောက်စိတ်စေတသိက်နံတရားများသည်လဲသူတို့အချင်းချင်းပြုတတ်သောအကြောင်းသင်္ခါရလည်းမြည်ပြုတ်သောကျိုးသင်္ခါရလည်းမြည်ဒါကတော့နည်းနည်းဦးဇင်းတို့ပဋ္ဌာန်းသင်ဖို့ရင်သိလိမ့်မယ်နော်ပဋ္ဌာန်းတော့နည်းနည်းလေးလိုတယ်အနန္တရပစ္စည်းတမန္တရပစ္စည်းနတ္ထိပစ္စည်းဝိကတပစ္စည်းဒါတော့ရတယ်ဟုတ်တယ်မလား အနန္တရဆိုတာဘာပြောတာလဲအေးအခြားမရှိတခုပြီးတော့နောက်ထပ်တခုလို့ပြောတော့မလားအနန္တရဆိုတာအခြားမယ်နောက်ထပ်တခုသွားမှာဆိုတဲ့အခါကျတော့ဒီတခုပြီးမှဒီတခုဒီတခုပြီးမှဒီတခုဟုတ်တယ်မလားဒါတော့ဒီတခုမရှိတဲ့အတွက်နောက်တခုပေါ်တယ်ဆိုရင်သူ့ကြောင့်သူပေါ်လာရတယ်လို့အဓိပ္ပာယ်မရှိဘူးလားအကြောင်းကျိုးအဲ့လိုဆက်တာဒါကြောင့်သူတို့အချင်းချင်းကလည်းတဲ့စောစောကပြောမယ်ဆိုလို့ရှိရင်တော့သူကဒီ နောက်စိတ်ကြောင့်ရှစ်စိတ်ဖြစ်ရတဲ့နောက်စိတ်ချုပ်လို့နောက်ရှစ်စိတ်အသက်ဖြစ်ရတယ်ဆိုလို့ရှိရင်နောက်စိတ်ကအကြောင်းရှစ်စိတ်ကအကျိုးအသက်ဖြစ်လာတဲ့စိတ်ကအကျိုးဒါကြောင့်သူတို့ချင်းလည်းပဲအဲ့ဒီလိုအကြောင်းအကျိုးဆက်လို့ရသေးတယ်တဲ့စောစောလေးတုန်းကစိတ်ကိုပြောတာကဒီဒီစိတ်ကြောင့်ဖြစ်တဲ့အမူအရာတွေကိုပြောတာနော်အခုသူတို့နန်နန်ချင်းပြောနေတာနန်နန်ချင်းပြောတာဒါတော့စိတ်ဆိုတာဟာတစ်ခုချုပ်မှနောက်တစ်ခုဖြစ်တာ ဆိုတော့အနန္တရပစ္စည်းတမန္တရပစ္စည်းနတ္တိပစ္စည်းဝိကရပစ္စည်း ਨੇ နော်တခုပြီးမှတခုမရှိတော့တဲ့အခါမှာကင်းသောအားဖြင့်နောက်တစ်ခုအသက်တစ်ခုဖြစ်အောင်အကျိုးပေးရတာမဟုတ်လားဖြစ်ပေါ်လာလို့ရတာဒီနန္တရားဆိုတော့ तू မရှိလို့ तू ဖြစ်ခွင့်ရတယ်ဆိုရင် तू ကြောင့် तू ဖြစ်ရတယ်ရှေ့ကအကြောင်းနောက်အသက်ကအကျိုးသူတို့ချင်းလဲအဲ့လိုနန္တရားနန္တရားချင်းလဲပဲအကြောင်းအကျိုးဆက်ဆက်လို့ရသေးတယ်တဲ့ဒါနန္တရားတွေပြောတာနောက်တစ်ခုကံစိတ်ပြီးတော့ဥဒုပူခြင်းနှွေးခြင်းအေးခြင်း ဇာသောယုတ်များသည်အေးအပူဟုသောဥဒုကြောင့်ဖြစ်ပေါ်လာရသောအကျိုးသင်္ခါရယုတ်များသည်တဲ့ဒါကြောင့်ဒီခန္ဓာကိုယ်မှာပူတာတွေအေးတာတွေနှွေးတာတွေနော်အဲ့ဒီဖြစ်တဲ့ကစသောယုံများတည်တယ်ဆိုတော့တွေးတဲ့အခါမှာဦးဇင်းတို့ကခန္ဓာကိုယ်ကင်ကြည့်လို့ပဲရတယ်ဒါပေမဲ့အတွင်းထဲကအပူကြီးကိုကင်လို့ရလားအပူကြီးကင်လို့မရဘူးအပူအောင်းနေတဲ့ပစ္စည်းကိုကင်လို့ရတယ်ဥပမာတန်တုံး တန်တုံးကိုကင်လို့ရတယ်ဒါပေမဲ့တန်တုံးနဲ့ကင်တဲ့ရှိနေတဲ့အပူကြတော့ကင်လို့ရလားမရဘူး तू ဓာတ်ကြီးဖြစ်နေတယ်ဓာတ်သက်တွေဖြစ်နေတယ်ဓာတ်သက်တွေဖြစ်နေတဲ့ခါကျတော့ဒီအပူနော်ခံစရာအပူအောင်းစရာပစ္စည်းတစ်ခုကိုကင်ကြည့်လိုက်လို့ရှိရင်ဒီထက်မှာပူနေတယ်ဆိုတဲ့ဟာအေးနေတယ်ဆိုတော့ရုပ်တယ်မသိရဘူးလားသိရတယ်ဒါပူတယ်ဒါအေးတယ်ဒါနှွေးတယ်ဒီဥဒုကြောင့်ဖြစ်နေတာဒါကြောင့်မလို့ဥဒုဆိုတဲ့ဒီရုပ်ကြောင့်မလို့ပူခြင်းဆိုတဲ့ရုပ်တွေနှွေးခြင်းဆိုတဲ့ရုပ်တွေ အေးချင်းဆိုတဲ့ယုတ်တရားဖြစ်လာတော့ဒါကြောင့်ဒီဥဒုကအကြောင်းပူရာအေးတာနှွေးတာကအကျိုးနော်ပူရာအေးတာနှွေးတာတွေကဘာလဲအကျိုးသင်္ခါရယုတ်တွေဥဒုကြောင့်ဖြစ်လာရတဲ့အကျိုးယုတ်လို့မှတ်ထားပါနော်ဒါကြောင့်ခန္ဓာကိုယ်ထဲမှာဆိုလို့ချင်းဒီခန္ဓာကိုယ်လူတယောက်တတ္တဝတယောက်ရှင်ဖို့ဆိုလို့ရှိရင်ဥဒုကအမှန်တန်အရေးကြီးတာနေမကောင်းမှုဆိုတာနဲ့ဘာအရင်စမ်း ကိုယ်အရင်စမ်းတာအဲ့ဒါ temperature စမ်းတာအဲ့ဒါဥတုပြောတာဥတုဆိုလို့ဥစဉ်တော့ဆောင်းနေမှုဥတုပြောတာမဟုတ်ဘူးနော်ဥတုဆိုတဲ့စကားလုံးကိုအင်္ဂလိပ်လိုပြန်တဲ့အခါကျတော့ temperature လို့ပဲပြန်တယ်ဥစဉ်တော့အတိဒါ season နဲ့သွားမမှားနဲ့လို့ပြောတာဟို season နဲ့မမှားနဲ့ season ပြောတာမဟုတ်ဘူးဒါကတတ္တဝါတွေမှာလိုအပ်တဲ့ body temperature ပြောတာဒီ body temperature ဟောဒီဥတုဆိုတဲ့ရုပ်ကြောင့်မလို့ဖြစ်နေတဲ့ပူတာအေးတာနှွေးတာဖြစ်တာအဲ့ဒီ body temperature ဒီမိမိလိုအပ်တဲ့ normal temperature မှာရှိရင်ရှိမရှိလို့ဖောက်ပြန်သွားပြီဆိုအဲ့ဒီလိုနေမကောင်းတော့ဘူးပဲဟုတ်တယ်မို့လားဘူဓာတွေဖြစ်မယ်နှွေးဓာတွေဖြစ်မယ်အေးဓာတွေဖြစ်မယ်ဒါကြောင့်လူတယောက်မှာရှိနေတဲ့သွေးသားလဲပတ်ဖို့ဟာဟောဒီ temperature သိအရေးကြီးတာပဲဒါတော့အဲ့ဒီ temperature ကြောင့်မလို့ဦးဇင်းတို့အသက်ရှင်နေတာ gain maintain လုပ်ထားတာအခုအပူမရှိတော့ဘူးဘာဖြစ်သွားပြီလဲသေပြီးတောင့်ပြီးအေးပြီးခဲပြီးအဲ့ဒါဒါကြောင့်ဦးဇင်းတို့လူတယောက်သေးတဲ့အခါမှာအာယု ဥတမစဝိညာဏံ၃မျိုးချုပ်သွားတာကိုပြောတာအာယုရုပ်ဇီဝိတနာဇီဝိတဤချုပ်ခြင်းနော်ဥတမခန္ဓာကိုယ် body temperature ဤချုပ်ခြင်းနော်ဝိညာဏံအတိစိတ်ဤချုပ်ခြင်းချုပ်ခြင်းဘယ်နှမျိုးလဲအဲ့ဒီချုပ်ခြင်း၃မျိုးကိုပညာလောကကသိတယ်လို့ပြောတာပရမတ်လောကအနေနဲ့ကဒီ၃မျိုးပရမတ်တရား၃ပါးချုပ်သွားတာလူမှာလိုအပ်တဲ့ရုပ်ဇီဝိတနာဇီဝိတဆိုတဲ့ဇီဝိတယုံနာနှစ်ခုရဲ့နော် ဥဒမဆိုတဲ့ body temperature ရဲ့ဝိညာဉ်ဆိုတဲ့စိတ်ရဲ့ဒီသုံးမျိုးချုပ်တာကိုပရမတ်အလိုကသေတယ်လို့ခေါ်တယ်ပညာပရမတ်အလိုကဒါချုပ်တယ်ခေါ်တယ်ပညာလိုကသေတယ်လို့ခေါ်တယ်ဒါတော့ပညာနယ်မှာရှိနေတဲ့လူတွေကဒီကိုတိနေတဲ့ဟာနဲ့ဒီလူကရှင်သလားမရှင်သလားဆိုတော့ temperature ကိုစမ်းတာပေါ့နော်ဒီလူကတေလောက်ပြီးအေးသွားပြီးခဲသွားပြီးနဲ့ဒါကြောင့်ကောင်းပြီဟောဒီဥတုဒီလူအသက်ရှင်အောင်နော်ဖန်တီးပေးထားတယ် maintenance လုပ်ပေးထားတယ် အဲ့ဒီဥတုကြောင့်မလို့ဒီနှွေးနေတဲ့ရုပ်တွေအဆက်ဆက်အဆက်ဆက်နော်သူတို့ကလည်းပဲတောက်လျှောက်ပေးနေတာနော်တောက်လျှောက်ပေးနေတဲ့အတွက်လက်ရှိဖြစ်နေတဲ့အပူဓာတ်ဒီနောက်10မိနစ်ကြာမရှိတော့ဘူးစက္ကန့်ကြာရင်ကိုမရှိဘူးသူတို့ကလည်းပဲအဆက်ဆက်အဆက်ဆက်အဆက်ဆက်ဒီလိုသွားနေတာအဆက်ဆက်သွားနေတာဆိုတော့ဒီဥတုတစ်ခုဟာရက်တွသွားတယ်ဆိုတာနဲ့တပြိုင်နက်နောက်ဥတုကလည်းမဖြစ်တော့သူတို့ချင်းကဒီလိုဆက်ဆက်ပြီးတော့ဂွန်းဆက်နဲ့သွားနေတာ နော်ဒီတစ်ခုချုပ်ဒီတစ်ခုပေါ်ဒီတစ်ခုချုပ်ဒီတစ်ခုပေါ်အဲ့လိုသွားနေတာအခုဦးဇုံတွေဒီမှာခန္ဓာကိုယ်နှွေးတယ်ဆိုတာတစ်ခုတည်းတစ်ကြံနဲ့နှွေးတာမဟုတ်ဘူးအဆက်အဆက်နဲ့နှွေးတယ်လို့မှတ်ပါဆိုတဲ့အခါကျတော့နှွေးနေတဲ့ယုတ်ကြီးဒီအပြက်အပြက်လားတစ်ဆက်ထဲလားအေးအပြက်အပြက်မှတ်ထားနော်အပြက်အပြက်လို့မမြင်လဲမြင်တယ်ပဲမှတ်တယ်တို့ဒါမှဦးဇုံတော့ပရမတ်ကိုနားလဲမှာနော်နားမလဲသေးရင်တော့ထလို့မဖြစ်သေးဘူး ဟလားနောက်တနေ့ကူးခြင်းကူးပေးစေဟလားမပြတ်မရှင်းတော့ဖြတ်ရမှာပဲတင်ပြတ်ပြတ်နေမပြတ်ငါဖြတ်မှာပဲဆိုတော့တရားဒါကြောင့်ဒီဥဒုဆိုတဲ့ရုပ်တွေကလည်းအစစ်အစစ်စစ်သွားတာဟာအပြတ်ပြတ်တကယ်လို့ဒါတစ်စစ်တည်းကြီးတစ်ခုတည်းဆိုရင်နွေးနေတဲ့ရုပ်တွေအေးစရာအကြောင်းရှိသေးလားမရှိမလဲဒါတော့အပြင်ရောက်တော့ချက်ချင်းမဖြစ်သွားလဲအခုတော့နွေးနေတယ်လေအပြင်လဲရောက်ရောအေးသွားပြီခင်တွေ့တယ်မလားချက်ချင်းပြောင်းသွားတာဒါကြောင့်ဒီရုပ်တွေဟာနော် အေးတဲ့ခါကျတယ်အေးတဲ့ရုပ်တွေအဆက်ဆက်ဆက်ဆက်ဖြစ်တယ်ပူတဲ့ခါကျတယ်ပူတဲ့ရုပ်တွေဒါတော့ပူခြင်းအေးခြင်းဆိုတဲ့ရုပ်တွေဒီလိုဇက်တက်ဇက်တက်ဖြစ်နေတာဒီဘု து ကြောင့်လဲဆိုရင်ဥတုကြောင့်ဘာကြောင့်လဲအဲ့ဒီဥတုကြောင့်ဖြစ်လာတဲ့ပူခြင်းနှွေးခြင်းအေးခြင်းဆိုတဲ့ရုပ်တွေဒီအကျိုးဥတုကအကြောင်းအဲ့ဒီဥတုကြောင့်ဖြစ်လို့ဥတုကအကြောင်းပူတာအေးတာနှွေးတာကအကျိုးအကျိုးသင်္ခါရရုပ်လို့မှတ်ပါနောက်တစ်ခုအာဟာရကြောင့်ဖြစ်လာသောရုပ်များသည် အာဟာရကပြုလုပ်ဖန်တီးအပ်သောအကျိုးသင်္ခါရယုံများဖြစ်၏အာဟာရသိတဲ့ရှားတယ်အာဟာရလူတွေအစာမစားဘူးဆိုတော့ဗျာလူတွေအစာမှန်မှန်မစားရဘူးဆိုလို့ရှိရင်ခန္ဓာကိုယ်ကပိန်ချုံသွားဘူးလားပိန်ချုံသွားတာပဲကျသွားပဲချင်းချင်းဆိုတော့အဲ့ဒီဥတုကြောင့်အာ sorry အဲ့ဒီအာဟာရကြောင့်ဖြစ်နေတဲ့ဘုန်းကြီးကိုခေါ်လို့ရှိရင်တော့အစီဩစာလို့ပြောတာ ဒါပေမဲ့လူတွေကအစီဩဇာဆိုလို့ရှိရင်ဟို fat တင်နေသွားသွားရောတာနော် fat မဟုတ်ဘူးဒီနေရာမှာအစီဆိုတာကအစာတစ်ခုထဲမှာရှိနေတဲ့လူရဲ့ခန္ဓာကိုယ်ကို vitamin ဓာတ်တွေထုတ်ပေးနေမယ်ဟုတ်တယ်မလားအဲ့ဒီဓာတ်ကိုပြောတာခန္ဓာကိုယ်ကြီးပွားစေမဲ့ရှင်သန်စေမဲ့အသားဖြစ်စေမဲ့သွေးဖြစ်စေမဲ့ဓာတ်ကိုပါဠိလိုကဩဇာလို့ခေါ်တယ်နော်အဲ့ဒီဟာကဒါက directly အာဟာရယုတ်အစာတစ်ခုအပြင်ဘက်ကတွေ့နေတယ်ဆိုတော့ရတဲ့အဖက်ကြီး အဲ့ဒီအဖတ်ထက်ကမှလူတယောက်ကြီးပွားစေမဲ့သွေးသားဖြစ်စေမဲ့အသက်ရှည်စေမဲ့နော်ကလစီတွေတိုးပွားစေမဲ့ဓာတ်ဒီအာဟာရယုတ်ဩဇာယုတ်အဲ့ဒီယုတ်ဒီတကယ်ယုတ်အဆက်ဓာတ်ကယုတ်အဆက်အပြင်ဘက်ကအဖတ်ကြီးကယုတ်အဆက်မဟုတ်ဘူးပြီးလို့ရှင်ဘယ်ရောက်သွားလဲခင်ဗျားတို့သိတဲ့အတိုင်းပဲအဲ့ဒီရောက်သွားတာဟုတ်တော့မလားဒါကြောင့်မလို့ကောင်းပြီအဲ့ဒီဓာတ်တွေကနေပြီးတော့ဘာထုတ်ပေးလဲဆိုတော့နောက်ထပ်အသက်ရှင်မဲ့အသားတွေတိုးပွားစေမဲ့ဒါတွေထုတ်ပေးတာနော် ဒီအာရသယုတ်တွေထုတ်ပေးတာဒါကြောင့်တိုးပွားလာတဲ့အသားတွေတိုးပွားလာတဲ့သွေးတွေသားတွေဒီဒါကအာဟာရကြောင့်ဖြစ်တဲ့ယုတ်တွေပဲအာဟာရကအကြောင်းခုနဖြစ်တဲ့ယုတ်တွေကအကျိုးဒါတော့ဓာတ်တွေလွယ်တာရှိသေးတယ်နော်ထမင်းများမစားဘူးဆိုတဲ့ခါလေးလူတွေကဘာဖြစ်သွားလဲညိုကြပြီးတော့အလုပ်တွေအဲ့ဒါဆိုလို့ရှိရင်ဘာဖြစ်လဲဗိုက်စားပြီဆိုရင်ဘယ်ပဲကြည့်နေတော့လဲ နာကြီးပဲကြည့်ကြည့်နေတော့တာကမပြီးသေးဘူးလားမပြီးသေးဘူးလားနဲ့ဟုတ်တော့မဟုတ်လားနိုင်မော့နေတဲ့သတိဓာတ်ဥစ္စာကလူတွေကြည့်နေတာမျက်နာကဘုန်းကြီးမရောက်တော့နိုင်ဆုံးတော့ဖြစ်စေတော့သတိဆိုချတဲ့တာပဲသွားလေယောဟာတာရုနဲ့စိတ်ဝင်စားတော့ဦးသိတယ်တရားဘုန်းကြီးကပါတာကိုလှန့်နေတာတခါကျုပ်ရှိတော့တန်းခဲမပြနဲ့နာယီမကြည့်နဲ့ကြည့်ရင်တော့သတိပဲအဲ့ဒါအခုကြည့်ရင်လည်းကြည့်လေကျုပ်ကလည်းသတိကျင်နေတာနဲ့အတော့ပဲခင်ဗျားတို့ဘုန်းကြီးကထိုက်နေမြမထဲနဲ့နော်အမှန်တလှစ်လက်ကလေးနေတာ အဲ့တော့တန်းဟဲ့ပြတဲ့လူတွေသတိထားထားပြီးတော့나이ကြည့်လဲသတိထားကျုပ်ကလည်းသတိချပလိုက်မှာအဲ့တော့အာဟာရမစားဘူးဆိုရင်လူတွေဒီဘာမှစိတ်မပါဘူးလို့ပြောတာဘာမှစိတ်မပါတော့မျက်နာကလည်းညှိုးပြီးစိတ်ကလည်းတခါတည်းမရှင်လန်းတော့ဘူးတက်ကြွမှုမဖြစ်တော့ဘူးမဖြစ်တော့တဲ့ခါကျတော့တခါတည်းမျက်နှာလေးတွေညိုးပြီးဥမာကလေးတွေဆိုသိသိတာပဲတခါတည်းမျက်နှာလေးကရွယ်လို့ခြေထောက်တောင်ကောင်းကောင်းမကန်လို့ဆိုဘလက်ဘလက်နဲ့ဖြစ်လာဟုတ်တော့မဟုတ်လားဗဇက်ဗဇက်နဲ့သူက နန်းတော်ကိုဖဏကလည်းနောက်ကဖန်တီရွေးတိုက်နေလေအဲ့တော့ဗဆက်ဗဆက်နဲ့ရန်လန်းလျှောက်တာဟာအစားလေးများစားပြီးတော့ဟာအော်ဟဲခုံပေါက်ပြီးတော့တခါလဲဆိုပြေးစော်တာတွေ့တယ်မလားယုံတစ်ခုကွာသွားပုံပြောတယ်ညှိုးနှွမ်းနေတဲ့ရုပ်နော်မရှင်တဲ့စိတ်စိတ်ရောယူရောနှစ်ခုလုံးကိုတခါလဲချက်ချင်းစေးထိုးပေးလိုက်သလိုမြူးရှင်ကြွသွားတာတော်တော့ညှိုးနှွမ်းတဲ့ရုပ်ကနေရှင်တဲ့ရုပ်ဖြစ်အောင်ဘယ်သူလုပ်လဲဆိုအာဟာရလုပ်ပေးတာအာဟာရလုပ်ပေးတာအဲ့ဒီအာဟာရစောစောကပြတ်တဲ့အတွက် ညှိုးသွားတယ်စားလိုက်တဲ့အတွက်အာဟာရဖြစ်တဲ့အတွက်ရုပ်ကရှင်ပြီးတော့စိတ်ပါကြည်သွားတယ်ဟုတ်တယ်မဟုတ်လားအဲ့ဒီဟာတွေအကုန်လုံးအာဟာရဖြစ်စေတာဒါတော့ရှင်လန်းတဲ့တက်ကြွတဲ့ပေါ်ပါတဲ့ရုပ်ကိုဖြစ်အောင်ဘသူကလုပ်လဲအာဟာရလုပ်တယ်အာဟာရကအကြောင်းရှင်လန်းတက်ကြွတာက အကျိုးကဲအဲ့ဒီရုပ်ကလေးတွေဒါတော့အဲ့ဒီရုပ်ဆိုတာလည်းပဲအခုနပြောပြီနော်တခါစားလိုက်ပြီဒီတိုင်းတည်တာမဟုတ်ဘူးအဆက်ဆက်အဆက်ဆက်ကလေး तू အားချစ်တဲ့လောက်နေတာပြီးလို့ရှိရင် तू လည်းကုံသွားတာပဲ ဒါတော့သူရှိသမျှဒီလိုဒီလိုဒီလိုဖြစ်ဖြစ်ပြီးတည်ပြေးနေတာဖြစ်တဲ့အတွက်အဲ့ဒီရှိနေတဲ့အာဟာရကြောင့်ဖြစ်တဲ့ရုပ်တွေဒီသူလည်းပဲသူ့အနေနဲ့သူအချိန်စီသူ့ဟာသူပေါ်ပြီးကုန်ပြီးပြောင်းသွားတာပဲဒါတော့အဲ့ဒီရုပ်တွေကသူလည်းသင်္ခါရပဲဒါပေမဲ့သူကဘာအာဟာရကြောင့်ဖြစ်တဲ့ရုပ်ဖြစ်လို့အကျိုးသင်္ခါရလို့မှတ်တာဘာလဲအာဟာရကအကြောင်းကောင်းပြီဒါတော့ဟောဒီတတ္တဝတယောက်လူတယောက်ရှင်မှုဆိုလို့ရှိရင်အကြောင်းဘယ်နှခုရှိမလဲ၄မျိုးနော်ကံရယ်စိတ်ရယ် ဝုဒုရဲ့အာဟာရရဲ့အေးအဲ့ဒါကိုသူ့ရဲ့လိုအပ်တဲ့ခြေလက်အင်္ဂါတွေဆင်လိုက်ရင်လူလို့ခေါ်မယ်ဆိုကြပါစို့လူကိုပရမတ်နယ်ပယ်သွားရင်ဘာနဲ့ဘာပဲကြံမလဲယုံနဲ့နာဟောဒီယုံနဲ့နာဒီဘုသူကြောင့်ရှိနေတာလဲဆိုရင်လေးကြောင့်ဟောဒီလေးပါးကအကြောင်းယုံနာကဒါတော့တပ်ပိသင်္ခါရအနိစ္စဆိုတာအဲ့ဒီနေရာမှာဒါကိုပြောမှာနော်အဲ့တော့ကောင်းပြီဒီအကြောင်းနဲ့အကျိုးရုပ်ကို क्वे ပါမှ မိမိတို့ကနော်အခုရှိနေတဲ့ယုံနာဟာအကြောင်းလားကျိုးလားဆိုအကျိုးနော်ဒါတော့မှတ်တာကောင်းပြီခန္ဓာ၅ပါးထဲမှာရှိတဲ့ဒီသင်္ခါရခန္ဓာဆိုတာကအကြောင်းသူ့ကြောင့်မလို့သွားတာလာတာပြောတာဆိုတာကြံစီတာဖြစ်တယ်ဟုတ်တာသူ့ကြောင့်မလို့ဖြစ်ရတာဆိုတော့ तू ကအကြောင်းသင်္ခါရဦးဇင်းတို့အခုခန္ဓာကိုယ်ကြီးရှိနေတဲ့ယုံနာကြတော့ကံစေဥဒ္ဒရာအကြောင်း၄ပါးကြောင့်တည်နေလို့ရှိနေလို့အကျိုးသင်္ခါရနော်ဒါကြောင့်မှတ်ထားခန္ဓာ၅ပါးမှာရှိတဲ့သင်္ခါရကအကြောင်း တပ္ပိသင်္ခါရလို့ပြောနေတယ်ဦးဇင်းတို့နေတိုင်းနေတိုင်းပြောနေတဲ့သင်္ခါရကြောင့်အကျိုးအကျိုးသင်္ခါရကောင်းပြီအဲ့ဒီအကျိုးသင်္ခါရကို နားလည်ဖို့အရေးကြီးတယ်အယူမမှားဖို့အရေးကြီးတယ်အယူမှားသွားလို့ရှိရင်ဦးဇင်းတို့ဘုရားခေါ်တာနဲ့ကြောင်းပြန်ကြီးဖြစ်ပြီးတော့အဲ့ဒါဒိဋ္ဌိတွေဖြစ်တတ်တယ်အဲ့ဒါကိုဘုဒ္ဓတာဖြစ်အောင်တပ္ပိသင်္ခါရအိဋ္ဌာဆိုတာဖတ်ကြည့်အောင်ပါဆက်ပြီးတော့ ကောင်းပြီအဲ့ဒီမှာခဏလေးထားအောင်ဒါတော့အလုံးသိတဲ့အတိုင်းတပ်ပိသင်္ခါရအိဋ္ဌာသင်္ခါရတရားမှန်ရင်အိဋ္ဌာပဲသင်္ခါရတရားမှန်ရင်ဒုက္ခပဲသင်္ခါရတရားမှန်ရင်အနတ္တပဲဆိုတာစကလုံးမှာတပ်ပိသင်္ခါရဆိုတဲ့စကလုံးမှာပါတယ်သင်္ခါရသည်အကြောင်းလားအကျိုးလားအကျိုးနော်ဗါတယ်လေသူ့ရဲ့အကြောင်းကဘာတူလဲဆိုတော့ကံစေဥဒုအာဟာရ ကံစေဥဒ္ဓဟာရကြောင့်မလို့ဖြစ်နေတာကယုံ nant ဆိုတော့သူကအကျိုးဒါကြောင့်တပ်ပြလုံးစုံကုန်သောသင်္ခါရကံစေဥဒ္ဓအာရဒီဟုသောအကြောင်းတရား၄ပါးတို့သည်အကြောင်းကဘယ်နှပါလဲအဲ့ဒီအကြောင်းတရား၄ပါးကအညီအညွတ်ဆိုတာကသူတို့မှလိုသလောက်ပြောတာအညီအညွတ်ဆိုတာလိုအပ်တဲ့သူ့ရဲ့ဟောလိုအပ်သမျှပေါ့နော်သူတို့ပေါင်းဒါနဲ့ဒါနဲ့ပေါင်းဆေးဖို့သလိုပဲဆိုကြပါစို့သူရဲ့ compound လုပ်မယ်ဆိုရင်ဒါကဘယ်လောက်ထားဒါဘယ်လောက်ထားမရှိဘူးလား အေးရှိတဲ့ခါကျတော့သူတို့ဒီသူ့အချိုးအဆနဲ့သူသူ့အလိုအပ်တဲ့လောက်ဆိုတာကအများကြီးစကားတာသွားတယ်ဒါကြောင့်အညီအညွတ်ဆိုတဲ့နေရာမှာကံလက်ကံလိုတဲ့လောက်ကံဘက်ကနော်စိတ်ကလည်းစိတ်လျောက်ဥဒုကလည်းဥဒုလျောက်သူတို့လိုအပ်တဲ့အချိုးအဆအတိုင်းပဲတဲ့အညီအညွတ်ပြုပြင်အကုန်တော်ဆိုတာလုပ်ငန်းတစ်ခုလုပ်တော့မယ်ဆိုရင်ဟင်းချွတ်တော့မယ်ဆိုရင်သူ့လိုတဲ့လောက်စားရတဲ့လောက်စီရတဲ့လောက်ဆန်ရတဲ့လောက်ဒီလိုတွေမရှိဘူးလားနော်အဲ့အဲ့ဒီလိုပဲကိုလိုတဲ့လောက်ပဲထည့်ရတာအဲ့ဒါလောက်လိုတာထည့်ပို့သွားရင်လည်းမဖြစ်တော့ဘူး လိုသလောက်မပါရင်လည်းမဖြစ်ဘူးဆိုတော့အဲ့ဒီလိုလိုသလောက်ပါအောင်လို့အဲ့ဒီဟာကိုအညီအညွတ်လို့ပြောတာတခုနဲ့တခုသူ့ရဲ့အချိုးစားညီပစ်စေအညီအညွတ်ပြုပြင်အကုန်သောယုတ်နံတရားတို့သည်ဆိုလိုတာကကံစေဥဒုဟာရကသူတို့လိုသလောက်ဖော်ဆက်ပေးမယ်ဖော်ဆက်ပေးတဲ့အတွက်ကြောင့်ဒီဘက်မှာကအကျိုးတရားကဘာထွက်လာလဲဆိုအကျိုး product ကယုတ်နံထွက်မယ်ယုတ်နံကအကျိုးကံစေဥဒုဟာရကအကြောင်း ကာယစိဥဒ္ဓဝါဒအကြောင်းဟောဒီအကျိုးဆိုတဲ့ယုံ nant တရားတို့ဒီတဲ့သူကဘသူ့ကိုမိတယ်လဲဆိုရင်အမြဲတမ်းမပြောက်စင်တဲ့သူ့နောက်ကအကြောင်းဘယ်နှပါလဲအကြောင်းထောက်တဲ့ဒေါက်တန်ကြီး လေးခုတစ်ခုခုချိုရင်းရဲ့ဘာဖြစ်သွားမလဲပြိုကျပစ္စည်းပြီမဖြစ်တော့ဘူးလို့ပြောတာနော်ဒါတော့ဒေါက်တိုင်လေးခုရှိတယ်ကံလူတယောက်မှာကံကြောင့်သိရှင်တယ်ဆိုရင်ကံကုန်ရင်လည်းသေတာပဲနော် စိတ်ဆိုတဲ့စိတ်တွေသဘောတရားတွေကဖောက်ပြန်သွားပြီးစိတ်တွေကညှဉ်းနှွမ်းသွားပြီးဟာတခါယူတော့သွားပြီးဆိုလဲလူရက်သေးကုန်တာပဲဟုတ်တယ်မဟုတ်လားအထူးသဖြင့် depression ဝင်တဲ့လူတွေကြည်ပါလားလို့နော်ဘုဒ္ဓအခုနပြောပြီး body temperature တွေကလွန်ခဲ့တယ်ရော့ကျသွားတယ်သေးတာပဲအာဟာရလိုအပ်တဲ့အာဟာရမစားဘူးသေးတာပဲဆိုတော့အကြောင်းဟာဒီလေးပါးဟာသူတို့လိုသလောက်ကိုသူကနဲ့သူထောက်ပံ့ထားရမယ် support လုပ်ထားရမယ် maintain လုပ်ထားရမယ်အကြောင်းလေးပါးရှိလို့ယုံ nant တည်နေတာဆိုတော့အကြောင်းမို့ သူများရဲ့အကြောင်းပေါ်မှာသူများပေါ်မှာအမိပြုပြီးတော့တည်နေတဲ့ product ဖြစ်တဲ့အတွက်ကြောင့်မလို့ဟောဒီအကြောင်းတရားတွေချွေယွန်းသွားရင်ပြီးပြီပြတ်သွားပြီပြိုကျသွားပြီလို့ပြောတာသူထောက်ပံ့တဲ့အကြောင်း၄မျိုးရှိတယ် supporting ဒီ main pillar ကြီး၄ခုရှိတယ်ကန်စိတ်တူဟာ၄ခုတစ်ခုခုချွေယွန်းပြီကန်ချွေယွန်းမလားစိတ်ချွေယွန်းမလားဥရုချွေယွန်းမလားအာဟာရချွေယွန်းမလား၄ပါးတစ်ခုခုတာချွေယွန်းကြည်စမ်းပါတဲ့ပြိုကျသွားမယ်ပြည့်စည်သွားမယ်ကံကောင်းပြီမပြိုဘူးပဲထားပါနော် မပြိုဘူးပဲထားပါကံတွေကလည်းပဲအောင်းအဟောင်းနေရနေရာမှာအသက်သက်တွေမလာဘူးလားကုံတာပဲကံဆိုတာလဲကံဆိုတာလဲကုံတာပဲဒါကြောင့်မလို့ကံဆိုတာဟာဦးဇုံတို့ရဲ့ကံဒီဘလောက်ရှိတယ်ဆိုတာမသိဘူးတဲ့ဆေးပလင်းကမှနော်ဒပလင်းပိုင်ဟောဒီမှာသူက expiry date ရှိတယ်ဦးဇုံတို့မွေးလာတာနှစ်ဖူးမှ expiry date ရှိရလားခင်ဗျားတို့ဘယ်သူမှ expiry date မရှိဘူးဒါဆိုတော့အချိန်မရွေး ကိုယ့်ဘာသာကိုသိပြီးရတာခမရတို့မှာဘာမှ guarantee မရှိဘူးเนาะအဲဘာမှ guarantee မရှိဘူး insurance ဆိုတာနောက်လူတွေမသားစိတ်ထားထားတွေ့ကြတာကိုယ့်အတွက်မသေးဘူးအာမခံတာဟုတ်ရဲ့လားဘယ်သူမှအာမမခံမသားစိတ်ကြံဖန်ပြီးတော့စီးပွားလုပ်နေကြတာပဲခန္ဓာကိုယင်းပြီးတော့ငါခန္ဓာကိုရောင်းရင်เนาะဘယ်လောက်ထားလိုက်ရင်1000ရမယ်2000ရမယ်3000ရမယ်เนาะဟိုးကဂျပန်မှာနေတဲ့ဂျပန်မှာနေတဲ့ဆရာတို့ခုပြန်တော်မူဆိုဆရာတို့ခွေမင်းသားဆိုတာဂျပန်ကမူကြီးမှာနေတာသူအမေရိကန်လာတဲ့ခါကျတော့သူများရဲ့ mileage နဲ့လာတာကိုသူစိမ့်နေသူတော့မဟုတ်ဘူးပြန်တော်မူပြပါမယ်ကတော့ပါဗျာအတင်းပြောဦးပဲအဲ့တော့သူကဒီကိုလာတဲ့ခါမှာသူ insurance ထားခဲ့တာမောင်ဩဒရာမင်းငါသိရင်ကြံတဲ့ကောင်တွေကမင်းသိန်းတန်း20ကျော်ရမှာကွာတယ်သူသေးလို့မတော်လို့လေမြန်ပြစ်ကြလို့သေးဘာသေးသူကဂျပန်မှာသူက insurance ထားခဲ့တာဒီကြားတဲ့သူသေးရင်လည်းနောက်လူတန်း20ရမှာကွာတယ် ပျော်စရာကြီးကွာဟာဘုန်းကြီးမဟုတ်တာကြီးပဲနဲ့ပြောရမှာလားဟုတ်တယ်လေကွာငါသေးလဲအမြတ်ရမှာကွာငါငါဘာသာငါတော့မှာသူတို့လည်းသူတို့စီနေသူတို့မရမှာတဲ့ကဲဆိုတော့အာမခံကဘသူတွေလဲဆိုနောက်လူတွေတွေ့ပဲကိုယ်တွေပါရလားဟာရှင်ပြမတရားတန်းတဲ့စင်နဲ့ကဲပါမယ်ဆိုလို့ရလားမရဘူးခင်ဗျားတို့ insurance မလုပ်ထားရင်ဒါဟုတ်တယ်မလားတော့ထားရင်တော့တရဏဂုံတင်တဲ့ထဲဘာမှမဟုတ်သားသမီးတွေငွေခွဲယူလိုက်မှာပါဒါတော့ကြည်ခင်ဗျားတို့ကံအာမခံမရှိဘူး ဒါတော့ကံကလည်းပဲအဟောင်းအဟောင်းတွေကုံသွားတဲ့နေရာမှာ तू အသက်တင်နေ support လုပ်ထားတာဒါကြောင့်ဟောဒီကံတွေဘလောက်ရော့တယ်လဲဆိုတာ nobody knows မသူမသိဘူးဒါကြောင့်ကံကြောင့်ဖြစ်တဲ့ဟောဒီဘဝကံကလည်းပဲလူဘဝကိုရောက်တယ်ဆိုတာဘာကံဖြစ်မလဲအမလေးဒီလိုက်ပါကုသိုလ်ကံခမရတို့အကုသိုလ်ကံနဲ့လာခြင်းသေးလို့လားအဘိဓမ္မာလည်းသင်သေးတယ်စဉ်းစားနေသေးတယ်လှုပ်လိုက်ပါတော့လာဘုန်းကြီးအားရှိအောင်တောက်ခနဲ့ဆိုမသိခြင်းနဲ့နောက်မှရှော့ချ ကုသိုလ်ကံကြောင့်လာတာဒါတော့ခမရတို့ပူပေးလိုက်တဲ့ကုသိုလ်က maintenance ကံဘလောက်ကြံသေးတယ်လဲလို့သိရတယ်လို့ပါလာခဲ့မပါဘူးဆိုလို့ရှိရင်ခမရတို့အဲ့ဒီ maintenance လုပ်တဲ့ supporting ကံမှာကောင်းဖို့အရေးကြီးတယ် supporting ကံမှာဆိုတော့ဟိုဒီတောက်တိုင်တောက်တိုင်တောက်တိုင်မကောင်းဘူးဆိုလို့ရှိရင်တော့တောက်တိုင်ပြုတ်တဲ့နေရာကျုံမပြောဘူးအဲ့ဒါကြောင့်မလို့ကံကိုထောက်ပေးထားလို့ပြောတာခမရတို့ကကံတော့မထောက်ညောင်ပဲသွားထောက်တာညောင်ဝင်တော့ကြည့်ထုတ်တယ်ကြီးပဲနော် အမှန်ကညောင်ထောက်အောင်မှာမဟုတ်ဘူးကုသိုလ်ကုသိုလ်ဘာထောက်မှာလဲအေးကုသိုလ်ကမှခင်ဗျားတို့ကုသိုလ်ရဲ့ definition နှစ်မျိုးပြောပြီးပြီအများအားကုသိုလ်သည်မကောင်းတဲ့အကုသိုလ်ကံတွေလာမှာကိုပိတ်ပင်တားဆီးခြင်းကာကွယ်ခြင်းအလုပ်ကိုလည်းလုပ်ဤကောင်းတဲ့အကျိုးတရားတွေကို ထုတ်ထုတ်ပေါ်လာအောင်လည်းသူကထုတ်ဆောင်ပေးဤအဲ့ဒီ function တစ်ခုကိုလုပ်တယ်အဲ့ဒါကုသိုလ်ပဲဒါတော့မကောင်းတာမလို့ခြင်းဘူးကောင်းတဲ့အကျိုးကိုလိုချင်တယ်ဆိုရင်ညောင်ထောက်မလားကုသိုလ်လုပ်မလား အာရှင်းသွားပြီသင်္นานသားတာနောက်သေချာတာညောင်မထောက်တော့ဘူးယုံကြည်တယ်တထက်ချကြုတ်လိုက်မကြည့်ဘူးနော်ဒါတော့ထောက်မှာကကုသိုလ်ညောင်မဟုတ်ဘူးနော်ကုသိုလ်ထောက်မှာဒါတော့ဘာဖြစ်လို့လဲဆိုရင်အเจ้าကလူဘဝကိုပေးလိုက်တဲ့ယုံနံခံအောင်ပေးလိုက်တာကကံကုသိုလ်ကံဒီကုသိုလ်ကံကလည်းပဲဇဏကကဥပထမကကဇဏကကပရိသန္တေအရာပြီးပြီးဥပထမကခမဟောရှိသေးတယ်ဒါပေမဲ့ဘလောက်ရှိတယ်လဲဆိုတာမသိလို့ပြောတာ ဒါတော့မတည်ဘူးဆိုလို့ရှိရင်မွေးနေလေးကြမှာကုသိုလ်မလုပ်နဲ့နော်မွေးနေလေးကြမှာတစ်နှစ်ပတ်လည်းမှာတစ်ခါဒါတောင်မှသူများညှစ်လုံးလို့လုပ်တာနော်အဲ့တော့တကယ်လို့မှာကနေ့စဉ်လို့ရမှာနော်နော်တစ်နှစ်မှာတစ်ခါမဟုတ်နေ့စဉ်လို့ရမှာနေ့စဉ်လုပ်ထားခြင်းအပြင်ဒီကံတွေကကို့အတွက်ဒီထက်မှလိုခဲ့လို့ရှင်လည်းဖြီးပြီးသားအေးရှိခဲ့လို့ရှင်လည်းပို့ပြီးတော့တောင်းတောင်းတင်းတင်းရှိသွားတယ်ပို့ပြီးအားကောင်းသွားတယ်အားကောင်းတဲ့အတွက် ဒီကံကြောင့်ဖြစ်မဲ့ယုတ်များသည်နော်တကယ်လို့နှိမ့်ကြနေတယ်ဆိုရင်အဲ့ဒီကံကပဲပြန်ပြီးတော့အဲ့ဒီယုတ်ကိုကောင်းအောင်ပြင်ပေးသွားတာဒါကြောင့်ကံတွေကတစ်ခါတလေမှမတိလိုက်ပေမဲ့ကံတွေကတော့အကျိုးပေးတယ်ဥပမာထားကြပါစို့ကိုကဒီခီးကိုသွားမယ်အကြောင်းတစ်ခုကြောင့်မသွားဖြစ်ဘူးမသွားဖြစ်တော့ကိုကဒီခီးကိုဟိုအမှတ်မထင်ကန်ဆယ်လုပ်လိုက်ရတယ်အဲ့ဒီလင်းပြန်အဲ့ဒီယထာအဲ့ဒီကမှောက်အကုန်လုံးသေးပြီးကြကြမှာအမလေးငါဘာကောင်းလို့ ဟောပေါ်ပြီမဟုတ်လားကံကောင်းလို့အဲ့ဒါမသွားဖြစ်အောင်လွှဲအောင်ကိုမှဟောဒီခန္ဓာကိုယ်ကြီးကိုတခုခုနဲ့ပိတ်ပေးရတယ်အဲ့ဒီပိတ်တာအကုသို့မသွားဖြစ်အောင်ပိတ်ပေးတာအကုသို့အသက်ရှင်အောင်ပြန်ပြီးတော့နောက်ထပ်ရှင်သန်ပါစေဆိုပြီးတော့လှုပ်ပေးတာလဲကုသို့ဒါဆိုရင်ခင်ဗျားတို့ကြုံမလုံမလားနေတိုင်းလုံမလားဟာဟာကြရတယ်လိမ္မာကုန်ပြီသိပြီပေါ်ပြီကံကြီး ဒါတော့ဟောဒီရုပ်တွေဟောဒီနာမ်တွေဒီကံကြောင့်ဖြစ်နေတယ်ဆိုရင်ကံအားမနှဲဖို့အရေးကြီးတယ်ကံအားမနှဲဖို့အရေးကြီးတယ်ဟောဒီကံတွေကနော်တခါတလေကြလို့ရှိကိုကမတိလိုက်ဘူးတခါတလေအမလေးသူက by chance နဲ့လွတ်လိုက်သေးတယ် by မချမှုနော်တေချာပေါက် directly definitely ကိုကုသိုလ်ကြောင့်ဖြစ်တာ by chance မဟုတ်ဘူးနော်မမျော်လင့်မဲ့ဖြစ်တာမဟုတ်ဘူးမျော်ပြီးတော့ကိုမှတော်တော်တဲ့တဲ့ကိုမှဖြစ်တာဒါမျိုးကကုသိုလ်ကကိုမှတိုက်တိုက်ဆန်းဆန်းကိုကွယ်ပေးတာကာပေးတာ အဲဒါကြောင့်ကောင်းပြီဒီအကြောင်းလေးပါးထဲမှာတဘာဘာကလည်းပဲချိုရွရင်ပြက်နိုင်တယ်လို့ဒီရှိနေတဲ့ကံဒီလည်းပဲကံတွေကဟောင်းဟောင်းဟောင်းနေသွားပြီးအသက်အသက်တည်းဒီလိုသွားတဲ့အခါဟောဒီသွားနေတဲ့ကုံနေတဲ့ကံဒီကားမောင်းနေတဲ့ကားဓာတ်စီကတိုင်ကီတွေကဓာတ်စီလိုပဲမောင်းနေသည်၍ဘာကုံလဲစီးကုံနဲ့အသက်ရှင်နေသည်၍ကံနေကုံနေတာပဲခမရတို့အခု အသက်ရှင်နေတာဟာကံတွေကိုစားနေတာပြောရမှာဆိုရင်ကံတွေကြောင့်အသက်ရှင်နေဆိုရင်ကံတွေကိုစားနေတယ်ဆိုတော့ဒါတော့ကံတွေကရှိနေတဲ့ဟာတွေကနေတိုင်းအသုံးမရှိဘူးလားအသုံးတော့ရှိတယ်အဖြစ်ကြတော့ဖြည်းဖြည်းပေါ့ဟုတ်လားဖြည်းဖြည်းပေါ့ဒါတော့ခမရစဉ်းစားကြည့်နော်ကုသိုလ်ကဘလောက်လှုပ်တင်တယ်လဲလှုပ်ထိုက်တယ်လဲနော်ကောင်းတဲ့ကုသိုလ်ဘာဖြစ်လို့လဲဆိုရင်ဦးဇင်းတို့ရဟောဒီရုပ်တဏ္ဍာန်တွေကို support လုပ်ပေးထားတာက အကြောင်းတရားဒီကံပါနေလို့ဒါကြောင့်ကံတရားကိုနေ့စဉ်နေ့စဉ်ကောင်းတဲ့ကံဖြည့်ပေးရမယ်တဲ့အဲ့ဒီဖြည့်မှမလိုချင်ပါဘူးဆိုတဲ့အကုသိုလ်တွေကိုလည်းသူကပဲအကာအကွယ်စောင့်ရှောက်ပေးတယ်ကောင်းတာလိုချင်တာတွေကိုလည်းပဲဆူတောင်းနေပြအောင်လဲဒီကုသိုလ်ကငါပဲပြီးခဲ့တဲ့အတိတ်ကကုသိုလ်ရောဒီနေ့အခုလုံးနေတဲ့ကုသိုလ်နှစ်ခုပေါင်းထုတ်လောက်လောက်တဲ့အကြောင်းရှိရင်ဗါတယ်လေထုတ်လောက်လောက်တဲ့အကြောင်းရှိရင်ဦးစင်ခံထားတယ်နော်ဆူတောင်းနေပြည့်တယ်လို့ပြောမှာဆိုလို့ ကုသိုလ်လေးလှုပ်ထားကြတာတပည့်တစတောင်းလက်တဲ့ဆုကြတာတဒန်းကြီးဟုတ်တော့မလားနော်ဟိုဓမ္မိုက်တယောက်ဆွမ်းလောင်းတယ်လို့ရှင်သာတိပုတ္တရာကိုရုကြီးလို့လဲညံကြီးရပါလို့ဖေရရှင်မောကလန်လို့လဲတကိုးကြီးရပါလို့ဖေရှင်မာကိစီလို့လဲရုပ်ချောပါလို့ဖေရှင်ညာရှင်အာနန္ဒာလို့လဲညံကောင်းပါလို့ဖေလောင်းတာဆွန်းတဆွန်းတောင်းလက်တဲ့ဆုကအေဒီဒစ်တဲ့အကုန်လုံးပါရောအဲ့လောက်ကြီးတော့လဲလောဘမကြီးနဲ့ဘုရားဘုရားတဆူမှတပါးပေးတာနော်အဲကုသိုလ်ကြတော့နည်းနည်းလေးလို့တောင်းတဲ့ဆုကြတာအများကြီးဒါပေမဲ့အကြောင်းကောင်းမှပြည့်စုံမှတောင်းတဲ့ဆုပြည့်မှာ နော်ဒါတော့ဒီမိမိတို့ကုသိုလ်တစ်ခုအဲဒီဆုတစ်ခုတောင်းရမယ်ဆိုရင်ငါဒီငါတောင်းတဲ့ဆုပြုနေလောက်အောင်ကုသိုလ်ငါလုပ်ထားသလားလို့အဲ့ဒါအရင်မေးအကြောင်းကောင်းမှအကျိုးပေါ်မှာမဟုတ်လားအကြောင်းမရှိဘဲနဲ့ဆုတိုင်ဆုထိုင်တောင်းနေရင်အကျိုးပြီးပါမလားဟာသိကြတယ်မပြီးဘူးမပြီးဘူးသိကြတယ်ဦးဇင်းတို့ဖရာဒီဆုပေးဖရာမဟုတ်ဘူးဆုပေးတဲ့ဖရာမဟုတ်ဘူးဘာလုပ်တယ်ဖရာ လမ်းညွန်ဖရာလုပ်ဖို့လုံးနည်းပဲပြောတာလမ်းညွန်ဖရာနော်ငါတို့လူဖရာဆိုတာလမ်းညွန်မညွန်တတ်တာတဲ့မင်းတို့လူတွေကလိုက်ပြီးတော့အဲ့လမ်းနဲ့ရှောက်အောင်ပါတယ်ဆိုတော့လမ်းညွန်ဖရာနီးပေးဖရာ instruction ပေးတယ်ဖရာဆိုတော့ तू ပေးထားတဲ့လမ်း तू ပေးထားတဲ့ခင်းတဲ့လမ်းမှာသွားရင်ရောက်မယ် तू ပေးထားတဲ့ instruction ကိုလိုက်နာမယ်ဆိုမိမိလိုအပ်တဲ့အချိုးပြီးမယ်ဒါပေမဲ့သူရှိလာဒူးလေးထောက်အရှင်ဘုရားပြည့်စုံပါလို့ဆိုတော့ဘုရားတော်ပြောမယ်ဒီကောင်တွေကခဏခဏလာတာဆိုပြီးတော့နာကြီးလို့ခေါင်းတော်ခောက်ချင်ခေါင်းပါအသက်တာရှင်ပြောတယ်နော်ခဏခဏဆုလာတောင်းနေတာဟုတ် အဲ့တော့ကောင်းပြီမိမိတို့လောရမှာကနော်စုလိုအပ်တဲ့စုတစ်ခုရှိတိုင်းငါမှာစုတောင်းတဲ့စုပြည့်နေသလားအဲ့ဒါကုသိုလ်ကံရှိမရှိဒါကိုအရင်စစ်ပါအဲ့ဒီကုသိုလ်ကံကမှမိမိစုကိုပြည့်စေမှာဒါကမှအကာအကွယ်ပေးမှာဒါကမှကောင်းတဲ့ဟာကိုထုတ်လုပ်ပေးမှာဒါကြောင့်အဲ့ဒီကံတွေကလည်းပဲတစ်ခုပြီးတစ်ခုသူကနဲ့သူသုံးသုံးသုံးသွားတာဖြစ်တဲ့မိမိတို့ကံဆုံးမလုပ်လိုက်ပြီဆိုရင်အသုံးဆွဲရှိရင်အကုန်ရှိမယ်အကုန်ရှိရင်အဖြစ်ရှိရမယ်ဒါကြောင့်ကံနေဆိုတာလည်းပဲ ကံကြောင့်ဖြစ်တဲ့ရုပ်တွေကလည်းပဲပြီးခဲ့တဲ့မနေ့ကရုပ်နဲ့ဒီနေ့ရုပ်တူချင်းမှတူမယ်တူနိုင်မှာမလားတူနိုင်မှုလေအာဟာရကြောင့်ဖြစ်တဲ့ရုပ်လည်းမတူနိုင်ဘူးစိတ်ကြောင့်ဖြစ်တဲ့ရုပ်လည်းမတူနိုင်ဘူးဆိုတော့တစ်ချိန်လုံးမှာအမြဲတမ်းပြောင်းနေတာဖြစ်တဲ့အတွက်ထိုရုပ်ဒီထိုနံသည်တပ်ပြေသင်္ခါရကံစိတ်ဥဒ္ဓဟာရတုဆိုအကြောင်းကြောင့်ဖြစ်တဲ့အဲ့ဒီရုပ်အဲ့ဒီနံသည်တစ်ချိန်လုံးအနိစ္စမမြဲဘူးပြောင်းလဲနေတယ် ever changing and permanent nature ဒါကိုပြောတာတစ်ချိန်လုံးပြောင်းနေတာတဲ့ဒါကြောင့်မလို့ ဟောဒီယုတ်ဟောဒီနံသည်အကြောင်းလားအကျိုးလားဆိုတော့အကျိုးအဲ့ဒီအကျိုးတွေဟာနော်တောက်လျှောက်ဒီယုတ်ဒီနံတွေပြောင်းလဲနေတာဖြစ်တဲ့အတွက်ကြောင့်တပ်ပိသင်္ခါရအနိစ္စလို့ပြောတာဒါကြောင့်ဒီသင်္ခါရမှာပါတဲ့တပ်ပိသင်္ခါရအနိစ္စတပ်ပိသင်္ခါရဒုက္ခတပ်ပိဓမ္မအနတ္တဆိုတဲ့အဲတပ်ပိသင်္ခါရနှစ်ခုထားပါတော့အဲ့ဒီမှာပါတဲ့သင်္ခါရသည်အကြောင်းလားအကျိုးလားဆိုရင်အခုသိပြီအကျိုးအကျိုးယုတ်နာအကြောင်းကဘယ်သူတွေလဲဆိုရင်၄ပါအကျိုးကဘယ်သူတွေလဲဆိုရင်ယုတ်နာ တို့တော့လွယ်လွယ်လေးမှဒါတော့ဦးဇင်းတို့ယုံနာနှစ်ပါးသည်အကျိုးနော်အကြောင်းကဘာတူလဲဆိုရင်ကာစိတ်ဥဒုဟာရကဲပြန်ပြီးတော့ရှေ့ကိုတစ်ခုထပ်သွားမယ်စောစောလေးတို့ကပြောခဲ့တဲ့အခါမှာ action တွေဖြစ်အောင်လို့ကိုနှုတ်စိတ်ဖြစ်အောင်လို့တိုက်တွန်းနှုတ်ဆိုပြတာကအဲ့ဒီသင်္ခါရကျတော့ဘာသင်္ခါရလဲအကြောင်းသင်္ခါရအဲ့ဒီစေရနာတိုက်တွန်းလို့သွားခြင်းလာခြင်းလှုပ်ခြင်းပြောခြင်းဆိုခြင်းကြံခြင်းကိုဖြစ်တယ်ဒါကြောင့်ဟောဒီ action တွေဖြစ်လာတာဒီစေရနာတိုက်တွန်းပြီးလို့ဖြစ်တဲ့အတွက်ကြောင့်မလို့သူက ကျိုးအကြောင်းအော်ဘယ်လိုလဲဟမ်ဟမ်အကြောင်းတယောက်ကအကျိုးတယောက်ကအကြောင်းဆိုတော့ဟာလားသူတို့ကခွတ်တုတ်တာတပည့်တော်ပြောသားပဲဟောကတိုက်လေဆိုတာမျိုးလုပ်ချင်တယ်စေတနာကြောင့် action ဖြစ်တယ်ဆိုလို့ရှိရင်စေတနာကသင်္ခါရပြောတာမဟုတ်လားဒါကြောင့်စေတနာကြောင့်ဖြစ်ရင်စေတနာကြီးအကြောင်းအကြောင်းဖြစ်တဲ့အတွက်အကြောင်းသင်္ခါရ အခုတပ်ပိသင်္ခါရမှာပါတာကျတော့ဒီယုတ်ဒီနာငါကံစေဥဒ္ဒဝါရကြောင့်ဖြစ်လို့သူကအကျိုးအကျိုးသင်္ခါရဒါလောက်ဆိုရင်တော့ရိပ်မိလောက်ပြီလို့ထင်တာပဲနော်အတန်လည်းကုန်တော့မယ်မရိပ်မိလည်းရှေ့ရသွားကြဆိုလုံးသမျှဒုက္ခတဲ့အဲဆက်ဖက်ကြည့်ပါဦးအဲ့တော့ အခုတော့မရှိတော့ပါဘူးဦးဇင်းတို့အာ82ခုနှစ်လောက်ကတင်အဲ့ဒီဝါဒကိုနိုင်ငံတော်သမ္မကမန္တရိကကဓမ္မဝိနည်းနဲ့မကြည်မှုမညီဘူးဆိုပြီးတော့မှဒီကိုင်းကိုအလုံးပိတ်ပင်လိုက်ပြီပေါ့နော်ဒါတော့အဲ့ဒီမတိုင်ခင်တော့က1982ခုနှစ်မတိုင်ခင်ရှေ့ထိရှိတယ်နော်အဲ့ဒီနောက်ပိုင်းတော့ခုနပြောတဲ့သံဃာမန္တရိကအဖွဲ့အစည်းတွေပေါ်လာတဲ့အတွက်ကြောင့်အဲ့ဒီကိုင်းတွေကို ဟိုဝင်းနီတို့တွေကနေပြီးတော့မှဝင်းနီဆရာခွန်ရုံကိုတင်လိုက်လို့အဲ့ဒါတွေကိုတစ်ခုပြီးတစ်ခုဆုံးဖြတ်လိုက်တော့ဟောမရှိတော့ဘူးလို့ပြောကြပါစို့သို့တော်လဲနာမည်တော့မသုံးပေမဲ့လူတွေကတော့ရှိတော့မယ်သုံးတော့မယ်အတွင်းထဲမှာကြိတ်ပြီးတော့မှနော်ကြိတ်ပုံးလေးတွေကတော့ရှိကြတော့မယ်အဲ့သူတို့ဘာပြောလဲဆိုရင်ဒီဝိရိကစာပေတွေကိုတေးသေးချာချာသူတို့တော့သိကျင်လဲသိမယ်နော်သူတို့ကမသိဘူးလို့တော့ပြောလို့မရဘူး ဘာဖြစ်လို့လဲဆိုတော့ဆရာလှုပ်ရှင်တကိုင်းထောင်ကျင်းတဲ့လူကအမြဲတမ်းတိတိကျကျနဲ့ကိုမသိတဲ့လူလှည့်စားတာဟုတ်တယ်မလားဒါကတကိုင်းထောင်ကျင်တာဟုတ်တကိုင်းဒေဝရလူပေါ့ဒေဝရကဘုရားနဲ့မတူမှနော်သူတကိုင်းထောင်လို့ရမှာဘုရားနဲ့တူရင်နောက်လိုက်ပဲဖြစ်နေမှာဟုတ်အဲ့ဒီလိုပဲတကိုင်းထောင်တဲ့သူတွေကအမြဲတမ်း original guide နဲ့မတူအောင်အနဲ့အတိတ်ပဲလေးတွေဟိုလိုခွဲဒီလိုခွဲပြီးရင်အဲ့ဒီဟာလေးနဲ့သူကတကိုင်းထောင်သွားတာဒါတော့အဲ့ဒီလိုမျိုးသူများနဲ့မတူအောင်ယူတဲ့ပုံကိုယ်တွေက ဘလူတွေကိုယုတ်ကားလုပ်တယ်လဲဆိုရင်လူတွေတန်တရားဖြစ်အောင်အနေပေးတယ်ဦးဇင်းတို့စောစောကပြောပြီးတပ်ပိသင်္ခါရအနေစာတပ်ပိသင်္ခါရဒုက္ခတပ်ပိအလုံးစုံကုန်သောသင်္ခါရကံစေဥဒ္ဒဝါရတိသောအကြောင်းကြောင့်ဖြစ်ကုန်တဲ့အကျိုးဖြစ်တဲ့ယုံ nant တရားတို့သည်အနေစာမမြဲဘူးဒုက္ခဆင်းရဲတယ်ဒါကအကျိုးသင်္ခါရတွေဟုတ်တယ်မဟုတ်လားအေးသူတို့စေရနာသင်္ခါရကြမှာအကြောင်းဖြစ်ရမှာလေဒါတော့ तू အဲ့ဒါကိုစေရနာသင်္ခါရကိုဒီဘက်ကိုယူယူပြီးတော့မှစေရနာကအလုံးလောက်ရတာမဟုတ်လား ကုသိုလ်လုပ်ရင်လည်းစေတနာပါမှနောက်ဖျားရှိခိုးစေတနာပါမှသင်္ဍန်းလုပ်လည်းစေတနာပါမှဆိုတော့ခင်ဗျားတို့အခုလုပ်နေတဲ့မြတ်မှန်တဲ့မြတ်တွေကဒါစေတနာသင်္ခါရနဲ့လုပ်နေတာအဲ့ဒါကအကြောင်းသင်္ခါရတွေဒီအကြောင်းသင်္ခါရနဲ့လုပ်ကြတဲ့နားထောင်တဲ့မှတ်ကြပြုကြဆွေးနွေးကြဟုတ်တော့မလားအဲ့တော့အဲ့ဒီအကြောင်းသင်္ခါရတွေကိုသူကယူထည့်ပြီးတော့မှနော်တပ်ပြီးသင်္ခါရအလုံးစုံတော့ပြုလုပ်သမျှဒီဒါနတွေသီလတွေဘာဝနာတွေတရားနာတွေလူတာတွေပေးတာတွေအကုန်လုံးမှန်သမျှတွေဒီဒုက္ခဆင်းရဲတွေကြီးပဲတဲ့မင်းတို့ကောင်းနေကွာဘယ်နဲ့ အလကကို့ဘာသာကိုအေးစစ်စစ်နေပြီးနေတာပဲအလကဖင်ပူခံပြီးတော့တခါတည်းရိတ်တာသွားတရားနာနေသေးတယ်ဆိုပြီးတော့အဲ့ဒါပြောတာလေရိတ်တာသွားစရာမလိုဘူးတဲ့ဘုရားကဟောတယ်တဲ့တပ်ပြသင်္ခါရဒုက္ခဒါခန္ဓာ၅ပါးဆိုတာကြီးကဒုက္ခလို့ပြောပြီးသားကြီးကိုမင်းတို့ကဘာကြောင့်မလို့ငိုဒုက္ခရှိပြီးသားကိုဘာကြောင့်ကြောက်သွားရိတ်တာသွားတရားထိုင်အပေါ်ဒုက္ခရှာကျင်တာလေတဲ့ကဲသူတို့ပြောဖို့နော်တရားထိုင်တဲ့သူက ဘာလောက်တာလဲအဘိုဒုက္ခရှာတာတယ်ကဲဒုက္ခဒုက္ခခန္ဓာကိုနာတယ်ဆိုတာကြီးမကောင်းပါဘူးဆိုတာကြီးသိပြီးသားပဲမင်းတို့ဘာလို့မလို့အလကားဒုက္ခခံပြီးတော့ကြောင်းသွားတရားထိုင်ဒုက္ခအဘိုရှာတယ်လေအဲ့တော့သူတို့ကပြောတယ်တဲ့နောက်မြစင်းအောင်ဆရာတော်တရားထဲမှာတခုပါသေးတယ်စကလုံးလေးသူ့ပြောခံလိုက်ရတာတဲ့ညံဖြင်းတော့ကိုညင်းတယ်ဆိုလိုတာကငါတို့လိုညံကောင်းတဲ့ပုံကိုယ်တွေကကြောင်းသွားဆရာပြီးတော့ဒါနတိလဘာဝနာလုပ်ဆရာမလိုဘူး ဖင်ပူခံတရားထိုင်စရာမလိုဘူးစိတ်ကလေးစိတ်တိုင်းထားပြီးရောဟောကြည်နေတာပဲမင်းတို့ကောင်းတဲ့ညံဖြင်းတဲ့ကောင်းတယ်ဆိုတော့ခန္ဓာကိုယ်တော်တော်ညှင်းတာ哦တဲ့ညံဖြင်းတော့ကိုညင်းတယ်တဲ့စကလုံးလေးဘယ်လောက်ကောင်းလဲကြည်စားနော်ဖះဟောတာအတိအကျရှိတာပဲတပ်ပိသင်္ခါရအလုံးစုံသောပြုလို့အားထုတ်မှုမှန်သမျှတို့သည်ဒုက္ခဆင်းရဲကိုကြီးတယ်ဖះဟောတာရှင်းနေတာမင်းတို့ရှော့အောင်ယူတာတဲ့ကဲတို့လို့ဘုံအဲ့ဒါကြောင့်မလို့ ပိဋကတ်ကိုမှန်မှန်ကန်ကန်တတ်ဖို့အရေးကြီးတယ်ဆိုတာအဲ့ဒါပြောတာဒါကြောင့်မလို့လဲဒီလိုသင်တန်းဖွင့်ရတာဒီလိုသင်တန်းဖွင့်ရတာဒီလိုသင်တန်းဖွင့်လိုက်တဲ့အတွက်မိမိတို့ကတိတိကျကျလေးတည်သွားတယ်ဆိုရင်နော်အော်ဒီဟောပြောချက်ကမှန်တယ်ဒီဟောပြောချက်ကတော့မှားတယ်ဒါကတော့လိုသေးတယ်ဒါကတော့ဒီလောက်တိကျတယ်ဒါကတော့ဘလောက်ကောင်းတယ်စသဖြင့်မိမိဘာသာမိမိချင်းချင်းပြီးတော့စင်ကြယ်နှလုံးသွင်းယူနော်ဘုန်းကြီးတွေတော့သွားရမှာဖြစ်နေနော်ဘုန်းကြီးတွေတော့သွားရမှာဖြစ်နေဟလား ကိုဘာသာကိုပဲအော်ဒါဒီလောက်မှားတယ်ဒီလောက်မှန်တယ်ဒါလောက်ပဲထားလိုက်အဲ့တော့အဓိကက ကိုသိဖို့အဓိကကအေးကိုအမှန်တရားကိုသိဖို့ပဲ နော်ကိုအမှန်သိတာသူများရံဖြစ်ဖို့မဟုတ်ဘူးကိုသိဖို့ဟုတ်တယ်အဲ့ဒီခိုင်းကအရိဘက်ကဖြစ်တာထဲပြောရင်မကောင်းလို့မပြောတာဟုတ်ပါတယ် အခုတည်းရှိတော့မယ်ဂိုင်းအနေနဲ့တော့မပြောပါဘူးอืมเนาะအဲ့ဒါကြောင့်မိမိတို့ကအခုနပြောလို့ပေါ့တမတမတ်ကြောင်မှန်ကန်အောင် မစင်စားတတ်ဘူးဆိုရင်သူတို့ပြောတဲ့စကားလုံးကအမတန်လှတယ်အမတန်လဲစိတ်ဝင်စားဖို့ကောင်းတယ်ဘာဖြစ်လို့လဲဆိုရင်เนาะလူဆိုတာကဒီနေ့တက်တာရလိုင်းကြီးပဲလိုက်ရှာတာတက်တာရကြီးပဲလာရှာတော့ခါကျတော့ပေါ်ပေါ်ကလေးလုံးမြန်မြန်ရမယ်နီးပေါ်ပေါ်ကလေးလုံးရစ်တူတူရမယ်နီးကိုလူတိုင်းကြိုက်တယ်ခက်ကလည်းရှော့ကတ် နော်ရှော့ကခက်ကြီးဟုတ်တယ်တေတော်လည်းရှော့ကနေပဲတေတာပဲဟုတ်တယ်မဟုတ်လားလို့ရှော့ကနေပဲတေကြတာလေဆိုတဲ့အခါကျတော့သူ့ရဲ့သွားရမယ့်အပြစ် formula အတိုင်းမသွားချင်ကြတော့ဒါတော့တက်တာတဲ့နီးကိုလိုက်တဲ့အခါကျတော့ဟာသူတို့ပြောတော့လည်းဟုတ်တာပဲငါတို့တို့မှလှုပ်လိုက်တာကြားလာပြီခုဒီဘာမှအရာမထင်ဘူးလို့ထင်ပေးလိုက်မယ်အမှန်ကမဟုတ်ဘူးစစ်မှန်တဲ့အရာမှန်သမျှနော်အမြဲတမ်းမှတ်ထားပါဦးစင်အမြဲတမ်းပြောပါတယ်စစ်မှန်တဲ့အရာမှန်သမျှတက်မဲ့မာတောင်မှ ဖြတ်လန်းကသွားပြီးတော့အောင်တယ်ဆိုတာမရှိဘူးဥပမာစိန်ကိုကြည့်ပါနော်စိန်ကိုကြည့်ပါခင်ဗျားတို့မျက်နှာတွေမှာနှာခေါင်းတွေမှာနှာထောင်းတွေမှာဝယ်ထားတဲ့စိန်ဟာဘလောက်ထိမြေကြီးထဲမှာအောင်းရတယ်လဲကမ္ဘာမြေပြင်ပေါ်မှာရှိတဲ့လူတွေအကုန်လုံးရှိသည်မြအကုန်လုံးစိန်တွေတဝန်းဝန်းတွေဖြစ်ပါစေဆိုလို့မြေကြီးထဲမှာရှိတဲ့ကြောက်တွေမြန်မြန်ဖြတ်လန်းကစိန်ဖြစ်လို့ရလားမရဘူးသူ့ရဲ့တက်တန်ပြိမာကိုစိန်ဖြစ်တယ် ဒါတောင်မြေကြီးထဲမှာရှိခဲ့တဲ့စိန်ကမြေမုံဘဝကနေတဖြည်းဖြည်းရင့်ကျက်ပြီးမှစိန်ရယ်ဆိုပြီးတော့ဘဝကိုရအောင်သူ့ရဲ့လိုအပ်တဲ့ပါရမီဖြည့်ဖို့ကာလကိုစိန်တောင်ဖြည့်ရတယ်။တမဲ့ဒါကိုခင်ဗျားတို့စဉ်းစားခင်ဗျားတို့ကသိရှိဒါတော့ကျုပ်တို့သိရှိတွေကတခါတလေကြလို့ရှိရင်တမဲ့တွေကတရားဟောနေပါလေနော်သိရှိတွေကမဘာလည်းမလုပ်ဘူးလက်မခံဘူးနော်ပိစိကဗုဒ္ဓဆိုတာတမဲ့တွေကဟောသွားတာတတိလေးတွေကြွေးကြတယ် နော်လက်ကွင်းလေးတွေတီးတယ်ကလေးတွေချွန်ချွန်ချွန်ချွန်လက်ကောက်တင်မြည်တယ်တင့်မယ်တွေကစကားပြောတာသိပ္ပံပညာရှင်တွေလည်းဒီတိုင်းပဲလေပန်းစည်းကြွေကြတယ် gravity တွေ့တယ်တင့်မယ်ပဲဟုတ်တယ်မဟုတ်လားတကယ်သဘာဝပရမတ်ထာတယ်တင့်မယ်တွေအများကြီးပြောဒါပေမဲ့ကျုပ်တို့လူတွေကတင့်မယ်ပြောတော့မကြားဘူးတင့်မယ်ပြောတဲ့အတန်လည်းနားထောင်ကြည့်ရတယ်နော်လောကောတတ္တာနာမာစီရောတဲ့နိတိကျမှရှိတယ်လောကကြီးကဟောဒီတတ္တဝါတွေရဲ့ဆရာတဲ့မှတ်တာ အပြင်ဘက်မှာရှိတဲ့ပညာကိုသာတက်ကတိုးကယူသင်ရတာဟုတ်တယ်မဟုတ်လားအပြင်ဘက်မှာရှိတဲ့ပညာရတွေကိုဒါကိုလေ့လာပြီးမှတက်ကတိုးမှာသင်ရတာပြီးမှပြန်သုံးချရတာဒါကြောင့်အပြင်ဘက်မှာရှိတာတွေကဦးဇင်းရဲ့ဆရာတွေဟောဒီတက်မဲ့တွေအားလုံးကဆရာတွေအဲ့ဒီဆရာပြောတာနားထောင်ကြည့်ဒါတော့လူတွေကတစ်ခါတလေကြလို့ရှိရင်အကြောင်းမဲ့ယုတ်တိမဲ့နော်ယုတ်တိမရှိစွာနဲ့ကိုယ့်ဘာသာကိုဖြစ်ချင်တာကြီးကိုမျက်စိမှိတ်ပြီးတော့မှအဲ့လိုယုံပြီးဖြစ်တာတွေအများကြီးဒါကြောင့်ဘုရားသည် ဘုရားဖြစ်ခြင်းတဲ့ပုဂ္ဂိုလ်ဒီအ ਨੇ ဆုံးသူရဲ့ minimum requirement အရလေးသိခြင်းနဲ့ကဘာတသိဘယ်သူမှကြော်ပြီးတတ္တဝါတွေပေါ်စေတနာကောင်းသူတို့စေတနာကောင်းလို့ဘုရားဖြစ်ခြင်းလို့ဆုတောင်းတာလေဘလောက်ပဲကောင်းပါစေလေးသိခြင်းနဲ့ကဘာတသိလိုပြီးတော့တရက်တောင်လိုလို့မရဘူးသူတို့မှာအမေရိကန်ကဂရင်းကလျှောက်တဲ့အခါနာရီတောင်မလိုရဘူးတဲ့ဟုတ်တယ်မလားတွတ်တယ်လေ immigration ကဗမာပြည်ပြန်တဲ့အခါကျအာခင်ဗျားပြန်ထားတာဘယ်နှစ်နာရီကြံသေးတယ်နဲ့ဟိုတုန်းကတခါလူတယောက် reject လုပ်ခံရလို့ကြားတယ် သူတို့ကရက်တာတွေ့တာဒီကနာယီပါတွေ့တာ immigration အဲ့ဒါလိုပဲနော်ဒီမှာဒီနိုင်ငံသားလေးခံယူဖို့အတွက်တောင်းမဒါကြည့်နာယီတောင်အလုံးမခံဘူးဒါလည်းတွေ့ကြည့်အောင်လေခင်ဗျားတို့ဒါကြောင့်စစ်မှန်တဲ့ပစ္စည်းမှန်ရင်တက်မဲ့တောင်မှ ကြိုးပြီးတော့မှမပွင့်ဘူးစိန်ကြည့်ဒါတော့ဦးဇင်းတို့လိုအပ်တဲ့လုပ်ငန်းကိုခင်ဗျားတို့ဘလောက်ကြီးဖြစ်ချင်းဖြစ်ချင်းပါရမီမရှိရင်လှုပ်တဲ့လှုပ်တဲ့လှုပ်တဲ့မပြည့်ရင်မဖြစ်ပါဘူးဒါကြောင့်ခုနကလူတွေပြောတယ်ဆိုတာလူတွေဆိုတာက လိန်ဖို့ဖြစ်လာတာပဲယုံကျင်တဲ့သူကပိုးပြီးတော့ယုံကျင်တဲ့အတွက်အဲ့ဒီအလွယ်လန်းကိုလိုက်ရှင်တဲ့သူတွေရှိလို့လိန်သူပေါ်တာလိန်တဲ့သူအပြစ်မရှိဘူးယုံတဲ့သူအပြစ်ယုံတဲ့သူအပြစ်မဖြစ်အောင် မလိန်ခံရအောင်ဘယ်လိုလုပ်မလဲတင်တန်းကိုကြွားခဲ့ပါကိုကလည်းကိုယ့်ဘက်ကိုတော့ဆွဲဥမှာဖြစ်မှာလေနော်အဲအဲ့တော့ကောင်းပြီ မိမိမှာပိဋကတ်တွေပိရိယတ်တွေကိုတိတိကျကျမသိလို့ရှိရင်အဲ့ဒီလိုမျိုးလက်တလုံးရားလေးတွေအ내ကလေးတွေကိုသူတို့လိုချင်တဲ့ပြည်ကိုဆွဲဆွဲဆွဲပေးပြီးတော့မှလူတွေရဲ့လိုအင်ပျော့ခွက်ကိုကြည့်ပြီးတော့အဲ့ဒီလိုလောက်တတ်တယ်အဲ့ဒီလိုမျိုးအယူမှားရင်ခမရတို့စကလုံးသာဒီအ내မှားခဲ့လို့ရှိရင်ဒိဋ္ဌိဖြစ်တတ်ပါတယ်နော်ဒိဋ္ဌိဖြစ်တဲ့လူဦးဇင်းတို့အဲ့ဒါလေးတွေကိုပြောရခြင်းဖြစ်ပါတယ်ဒါကြောင့်ဒါလေးတွေကိုမိမိတို့တိတိကျကျအချိန်ယူလေ့လာခြင်းဖြစ်ပါတယ်ဒါကြောင့်ကောင်းပြီအဲ့ဒီ ဟိုလေဒီဆရာဘုရားကြီးရဲ့လင်္ကာဆောင်ပုဒ်ကိုအားလုံးဆိုကြည့်ကြအောင်ဆိုအကုသိုလ်ဖြစ်ရအောင် လင်္ကာဆိုတဲ့အကွာကာယဝစီအ အာအတ္တမဟုတ်တက်ကကြံခြင်းဩအဲဒါကတော့သိအောင်လို့ထည့်ပြလိုက်တာကြော်တာဖတ်လိုက်လက်သေးခွန်းနဲ့နော်မသိမလဲ သာဟုဣတိက သင်္ခါရခန္ဓာဒီတဲ့အလုံးခဏလေးတွေ7 14 25ပေါင်းကြည့်ဘယ်လောက်လဲ 17 14 25ပေါင်းကြည့်50ရှိတယ်တဲ့သူကနှစ်ခုပဲဝေဒနာနဲ့တင်ညာမှတပါဆိုတော့ပြောချင်တာကဝေဒနာကဝေဒနာခန္ဓာတင်ညာကတင်ညက်ခန္ဓာအဲ့ဒီနှစ်ခါနှစ်ပါးကလွဲကျန်တာသင်္ခါရခန္ဓာလို့ပြောအဲ့ဒီသင်္ခါရခန္ဓာဆိုတဲ့50ထဲမှာခေါင်းဆောင်ကစေရနာအဲ့စေရနာကိုနာမည်ပြီးတော့သင်္ခါရလို့ပေးထားတာဒါတော့အဲ့ဒီခေါင်းဆောင်50ရဲ့ခေါင်းဆောင်ဒီစေရနာစေရနာကသူ့အလုပ်လဲသူ့လုပ်ရတယ်အဲ့ဒီ50ရဲ့အလုပ်ကိုလဲသူ့လုပ်ရတယ်ဒါကြောင့်နည်းနည်းလေး အာတိတော့တိပိသားပေါ့လေဒါလေးနည်းနည်းပြောပြမယ်သင်္ခါရခန္ဓာထဲမှာသူတို့ပါတယ်ဆိုတဲ့အကြောင်းကာယဝစီမနောပိဋိကာယဝစီဆိုတာကာယကံဝစီကံမနောကံနော်သုံးပါးကိုပြောတာသုံးလီကာမဆိုတာအခုနပြောပြီ ကာယဝစီမနောပိဋိသုံးလီကာမဆိုတာကာယကံဝစီကံမနောကံကံသုံးပါတဲ့အဲ့ဒီကံသုံးပါပြုလုပ်မှုကိုသင်္ခါရမှုလို့ခေါ်ပါတယ်ကံသုံးပါပြုလုပ်တာကသင်္ခါရမှု စေတနာတိုက်တွန်းလို့ဒါတွေဖြစ်လာတယ်လို့ဆိုလိုတယ်အတိပ္ပယ်နော်ဒါတော့ဓမ္မထင်ရှား90ပြားဤသူ့ကိုပြောမယ်ဆိုရင်တဲ့သူ့ရဲ့နောက်ွယ်မှာဓမ္မသဘောတရားတွေနော်ဓမ္မသဘောတရားဒီ90ပြားဤ90ရှိပါတယ်လို့ဆိုလိုတယ်တွေ့ညာဖတ်တဝိဇ္ဇနတပ္ပစိတ္တတာရဏစေတသိက်ခုနှလုံးထဲကဖတ်တနော်တွေ့တယ်တွေ့ညာဆိုတာဆက်သွယ်တာပြောတာဝိဇ္ဇနတစ်ခုနဲ့တစ်ခုဟောအရာဝတ္ထုတစ်ခုထိဆက်တာမျိုးပြောတာမဟုတ်ဘူးတစ်ခုနဲ့တစ်ခုဆက်သွယ်ပြီးတာ contact လောက်တာပြောတာ contact လောက်တာ နော်အဲ့ဒီတော့ဆက်သွယ်ပေးတတ်တဲ့ဖတ်တာပြီးတော့သောထစေရနာသောတာဆိုတာစစ်သောတာတိုက်တွန်းတာဒါလေးတွေလက်မှတ်ခဲ့နော်ကြပြာဆိုတော့ကာယယူအောင်လို့စကလုံးတွေကိုကြစ်ကြစ်တီးတီးလှုပ်ထားတာစစ်သောတယ်တိုက်တွန်းတယ်နှိုးဆော်တယ်ဧကဂါမူဆိုတာဧကကတာနော် one pointedness အာယုံတစ်ခုရဲ့ပုံမှာစူးစိုက်ပြီးတီကြီးနေတဲ့ဟာကိုပြောတာဧကဂါမူတီကြီးဟူဤနောက် တည်ကြည်တယ်ဆိုတာရှေ့ကစကားလုံးရဲ့အဓိပ္ပာယ်ပဲသက်မူဇီဝနော်သက်မူဇီဝဆိုတာဒီနေရာမှာဇီဝတိန်တည်းစေတသိက်ပြောတာနော်နံပိုင်းဆိုင်ရာကိုနံတရားတွေကိုပျက်စီးမသွားအောင်ရပ်မသွားအောင်လို့ထိမ့်သိမ့်ပေးတာကိုဇီဝတိန်တည်းနော်နံကိုထိမ့်ရင်နံဇီဝတိန်တည်းရုပ်ကိုထိမ့်ရင်ရုပ်ဇီဝတိန်တည်းသူတို့နှစ်ခုလုံးမှာဇီဝတရှိတယ်နော်ဒါလေးလက်မှတ်ထားအောင်အခုကနံတရား တက်မူဇီဝမနတိကမနတိဆိုတာမနတိကာရဟုတ်ပြီနှလုံးသားတိဆိုလိုတာကမနတိကာရဆိုတာကသူ့စကလုံးရဲ့ဓာရိုက်အတိဘက်ကမနတိစိတ်ထဲမှာကာရထားတာဆိုတော့စိတ်ထဲမှာထားတယ်ဆိုတာကအာယုန်တစ်ခုကိုစိတ်ထဲမှာနဲ့နဲ့နော်နော်သွင်းထားတာတို့ရိမို့လောက်ရမယ့်အာယုန်တွေကိုစိတ်ကိုအထက်ကိုနှစ်ထားတာကိုမနတိကာရဒါကြောင့်နှလုံးသွင်းတာကိုပြောတာနော်မနတိကာရကောင်းပြီ အဲနှလုံးသားဒီ၅ပါးဓမ္မသူရှိတာက9ပါးဒါပေမဲ့ဝေဒနာနဲ့တင်ညာနှုတ်လိုက်တော့ဘယ်နှပါးပဲကြမလဲဖတ်တာစေရနာဧကဂရာဇီဝိတ္တိတေမနတိကာရအဲ့ဒီ၅ပါးပြောတယ်ဒါကြောင့်မလို့၅ပါးဓမ္မစိတ်တိုင်းရဤတဲ့စိတ်တိုင်းစိတ်တိုင်းမှာအဲ့ဒီ၅ပါးမပါဘူးလားကောင်းပြီလုပ်ငန်းတစ်ခုလုပ်တော့မယ်ဆိုကိုယ်နဲ့လှုပ်လှုပ်နှုတ်နဲ့ပြောပြောစိတ်နဲ့ကြံကြံအဲ့ဒီ၅ပါးကအမြဲတမ်းလိုက်ပြီးတော့ရှင်တွဲပြမယ်ဒါသူကိုယ်ဝါကဖြစ်လုပ်ပြမယ်လို့ပြောတာ ကောင်းပြီနောက်တစ်တုပ်နောက်တစ်စုသွားမယ် group တစ်ခုတက်ကကြံချင်းဝိတက်ပြောတာနော်ဝိတက်ကဆိုတာကဒီဗရမဒီဒီကြံစီတွေးခေါ်မှုစဉ်းစားမှုတက်ကကြံချင်းဖွဲ့ရချင်းမှာဝိစာရမှအာယုံတစ်ခုပေါ်ကိုဝိတက်ကတင်ပေးလိုက်တယ်ဆိုပါစို့နော်ဝိတက်ကအာယုံကိုသူ application လုပ်ပေးလိုက်တယ် apply လုပ်လိုက်အပေါ်ကိုတင်ပေးလိုက်တယ်ဆိုကြပါစို့ဗျာအဘိနိရောပဏလက္ခဏာနဲ့စိတ်ကိုခေါ်ပြီးတော့ကိုင်ဟောဒီမှာလို့တင်ပေးလိုက်တယ်တင်လိုက်တဲ့အခါကျရင် အာယုံဘိုရောက်တဲ့ခါကျတော့သေသေးချာချာသုံးတတ်တာနော်ဒါဟုတ်သလားမဟုတ်ဘူးလားသုံးတတ်တယ်ဆင်ခြင်တယ်စဉ်းစားတယ်ဒါတော့စိတ်ကဒီအာယုံကိုသေးသေးချာချာဟုတ်မဟုတ်မှန်မမှန်နော်ဒါပါလဲလို့စဉ်းစားရင်ဒါဖွဲ့ရစ်တယ်ဆိုတာကဖွဲ့ရစ်တယ်ဆိုတာလှက်ပတ်ပြီးဘက်စုံလို့ပြောကြပါစို့နော်ဒေါင်းစုံဘက်စုံစဉ်းစားတာတွေးခေါ်တာအဲ့ဒါဝိစာရနော်ဖွဲ့ရစ်ခြင်းမှာဝိစာရမှဆုံးဖြတ်ဒီမောက္ခ ဒါကဒါပဲဒါကဒါပဲလို့ဆုံးဖြတ်ရင်တော့ဘာခေါ်မလဲဒီမောက္ခပြီးတော့မှဝိရိယနဲ့ဝိရိယဆိုတာကသူကလုံးလနော်ဝလုံးလဝိရိယအဲ့ဒီလုံးလကလည်းပဲဒါကနန္တရားတွေနော်တက်ကြွလာအောင်လို့တိုက်တွန်းပေးတာပြောတာဝိရိယနဲ့ဆန္ဒဒါဆန္ဒအလုံးကုသိုလ်ကောင်းမှုနဲ့ပတ်သက်ရင် ပြုလုပ်ခါမြဆန္ဒပီတိနှစ်သက်တယ်အဲတို့ကဘယ်နှခုရှိမလဲဝိတေဝိสารပီ ဗိတိဒီမောခဝိရိယစန္ဒ6ခုဘယ်နှခုလဲ6ခုနဲ့5ခုနဲ့ပေါင်းအဲ့ဒါကိုဆက်အညာသမစေတသိက်က7ပါးရတယ်လို့ပြောတာအညာသမဆိုတာအလုံးနှစ်ခုတွဲခေါ်တာမတိမလင်းမထိုးထွင်းချက်မတိမလင်းမထိုးထွင်းချက်ဒါဘု து အနဲ့ပြုံးတော့မောဟနဲ့ဒီမတိဘူးညာမလင်းဘူးနော်ထိုးထိုးထွန်းထွန်းမတိဘူးဆိုရင်ဒါဘု து လဲ အဲ့ဒီမောဟဖြစ်ရင်လဲစေတနာကပါတာပဲခိုင်းစောစောလေးတုန်းကတော့နော်အားလုံးနဲ့ဆိုင်တဲ့ဟာပါတာဒီတစ်ခါကျတော့မဟုတ်ဘူးအုပ်စုကွဲလာပြီးစောစောလေးတုန်းက၁၀တပါးအပြင်မှာမသိတော့ဘူးမိုက်မိုက်မဲမဲတွေဖြစ်လာပြီးဆိုရင်စောစောတုန်းက၁၀တပါးရဲ့မောဟရဲ့ပေါင်းလိုက်တော့ဟော၁၂ပါးအဲဒါတွေလာတော့မယ်သူနှစ်ဆိုင်ရာတွေတွဲတော့မယ်လေပြီးတော့ရှစ်ကြောင်မရှိရှစ်တာမကောင်းတဲ့နေရာမှာအကုသိုလ်နေရာမှာအရှက်မရှိအကြောင်းမရှိဘူးဆိုလို့ရှိရင်ပါဠိကစေတသိက်က အာဟိရိကအနုတ္တပါတဲ့အဲ့ဒါသူတို့မကောင်းတဲ့အာဟုတုလုပ်တွေမရှိမကြောက်လုပ်တော့မယ်ဆိုရင်အဲ့ဒီလုပ်ဖြစ်အောင်စောစောကမောဟလည်းပါတယ်စောစောဆယ်တပါးလည်းပါခဲ့တဲ့မောဟလည်းပါတယ်အဟိရိကအနုတ္တပါလည်းပါတယ်နောက်ပြီးတော့မှမတီကြီးကဥဒ္ဒစမှုအာယုန်တစ်ခုကတီတီကြီးကြီးမရှိတော့ဘူးစိတ်တွေပြန့်နေပြီဆိုရင်ဥဒ္ဒစဖြစ်တယ်။ဘာဖြစ်တာလဲ။ပြန့်နေပြီ။နော် ဒါအကုသိုလ်လားအကုသိုလ်လားတီတီကြီးကြီးမရှိတော့ဘူးเนาะမဆုံးဖြတ်နိုင်အောင်ဆုံးဖြတ်ထားရဲ့ဆန့်ကျင်ဘက်ကဩဒိစ္စဒါတော့စိတ်တွေပြန်လွန်ပြီဆိုရင်ဩဒိစ္စဖြစ်ပြီတဲ့ဤလေးခုကအကုသိုလ်တွင်စိတ်တိုင်းရှင်ဤဘယ်အကုသိုလ်ဖြစ်ဖြစ်တေသေးကြီးကြီးအဲ့ဒီလေးပါပါမယ်တဲ့မောဟဟိရိကအနုတ္တပဩဒိစ္စအာကုသိုလ်၄ခုလှုပ်တိုင်းလှုပ်တိုင်းဤလေးပါပါမယ်စေရနာနဲ့တွဲပြီးတော့အာကုသိုလ်တွေလှုပ်တော့မယ် ဒါတော့အဲ့ဒီအာဟုသူတွေထက်မြစ်ဖို့အရေးဘသူကတွန်းမိလဲစေရနာတွန်းမယ်စေရနာဘသူကတွန်းမှာလဲစေရနာကိုမမေ့နဲ့လေသူတို့ကြီးပဲလှုပ်လို့မရဘူးသူတို့ကြီးပဲထားရင်သူတို့အိတ်နေတာနော်အိတ်နေတယ်လို့မှတ်ထားချောင်ရင်သူတို့ကလည်းအိတ်တယ်အဲဒါကြောင့်မလို့တကားလဲလဲခောက်တာလဲခောက်တာဘာတူလဲအဲ့ဒါလေးမပြောက်စင်နဲ့အဲ့ဒါလေးမပြောက်စင်နဲ့တကားခောက်တာစေရနာနော်ရပ်ွက်လူကြီးမဟုတ်ဘူး ခင်ဗျားတို့အဲစင်းလာစက်တာမဟုတ်ဘူးကိုကစေတနာလိုက်ခေါက်နေတာဒါတော့ကောင်းပြီမောဟလည်းပဲ तू ကဒီတိုင်းနေ तू ကထိုင်းနေမှာဟဲ့ကောင်မင်းလှုပ်လေကွာလှုပ်လေကွာဆိုလိုက်ခေါက်တာအဲ့ဒါစေတနာပဲနော်အရှင်းမရှိတာကားတယ်ဟာမဲမဲမဲမဲရှာဒါကအဟိတိကနုတ္တပဖြစ်ကိုလက်ခေါက်တယ်စေတနာပဲနော်ဥဒိစ္စအာပြန်လွန်ပါမှမသိညာမှမသိအဲ့ဒါလိုတဖြစ်စေတနာပဲလက်ခေါက်တာဒါတော့သူ့ဆံရဆံရသူ့ရဲ့လုပ်ငန်းတွေတက်ကြွလာအောင်လိုက်လိုက်နှိုးတာလိုက်တွန်းနေတာလိုက်ပြီးတော့အာမြောက်ထိုးပင်ကောလှုပ်တယ်လို့ပြောကြပါစို့ဗျာဘယ်သူလှုပ်လဲဆိုရင်စေရနာအဲ့ဒါတော့မေ့မသွားနဲ့အခုအာဟုသူတွေရောက်နေတာ အကုသိုလ်တိုင်းသူတို့ပါမယ်တဲ့လိုခြင်းလောဘဒါသူ့နဲ့သူရှင်းတယ်လောဘမာနထောင်လွှားဟာမာနကလည်းပဲနော်မာနကလည်းပဲကိုကိုကိုသားလည်းငါရာတက်တယ်ငါရာတိတယ်ဒီလိုလောက်တာမဟုတ်လားနော်ဒီလိုငါရာတက်ငါရာတိတယ်ဆိုတဲ့အရင်နဲ့ဖြစ်လာပြီဆိုတဲ့ခါကျတော့ဟာထောင်ထောင်ထောင်ထောင်နဲ့အလန်တိုင်းတိတ်ဖြားကအလန်လိုပဲတဲ့တဖြတ်ဖြတ်နဲ့ရက်ခတ်နေပြီဆိုရင်ဘာတွေဖြစ်တာလဲအေးမာနတွေဖြစ်ပြီးတော့ယိုသေးဂါရဝထားရမယ်နိဝါဒထားမယ်ဟာတွေဂါရဝလည်းမရှိဘူး နော်နိဝါဒါလည်းမရှိအကုသိုလ်တွေဖြစ်လာပြီအဲ့ဒါလိုမာနာကြီးထောင်းထောင်းထောင်းထောင်းဖြစ်ရအောင်လဲစေတနာကတွန်းလိုက်တာတဲ့ပြီးတော့မြင်မှားဒိဋ္ဌိအမြင်မှားအောင်လဲဒိဋ္ဌိနဲ့ပေါင်းစေတနာကတွန်းကြမ်းပြီးဒေါသကြမ်းကြမ်းတဏှဖြစ်အောင်ဒေါသမက်ဆေရာဝန်တိုเนาะဒါကသူ့ဘာသာသူရှင်းတယ်မက်ဆေရိယဆိုတာဗာလဲဝန်တိုတာเนาะမိမိမှာရှိနေတဲ့ဟာတွေကိုသူတစ်ပါးကိုမသိအောင်เนาะမပြောနိုင်မပြနိုင်မပေးနိုင်မကမ်းနိုင်ဝန်တိုတာ နော်အဲ့ဒီလိုတွေဖြစ်အောင်ကလည်းစေတနာပဲနော်စေတနာတွန်းထားတာမစ္စေရာရဲ့ထက်တန်အောင်မစ္စေရာအများများဝင်တိုလေးလေးနှမျောလေးလေးဒါသူ့နောက်မှာတိရမှာကစေတနာ ကောင်းလေလေလို့မှတ်ထားနော်စေတနာကောင်းကောင်းနဲ့သူနှမျောနေတာစေတနာမကောင်းတာမဟုတ်ဘူးနော်ခမရတို့ပြန်အာစေတနာနဲ့တာဘယ်နဲ့မလဲများလုံးလို့တောင်မှခက်နေသေးတယ်စေမကောင်းတဲ့စေတနာဟုတ်တယ်ခမရတို့နောက်အဘိဓမ္မာတက်ပေးစီနော်နော် တော်တော်ကြီးကိုနှမြောပြီဆိုရင်တော့ဟောစေတနာတော်တော်ကောင်းတယ်ပြောဟာတော်တော်စေတနာကောင်းတာလို့ပြောလဲမျိုးလုံးတွေပြူပြီးဘာလဲဒီလိုကြောင်နေယူနေယူချင်းယူပြီးစေငါတို့ကအဖိဓမ္မာတက်ပြီးသားနော်တို့နဲ့မတူတော့ဘူးတူလို့ရှင်တာမန်လူဖြစ်သွားမှာ哦နည်းနည်းတော့ထူတာထူပဲထူရင်ထူအဲမထူတဲ့ဘက်မှာရှင်ယူတဲ့ဘက်မှာနေရဟုတ်တယ်လေဒါဗိဓမာတပြင်းသိပြီဩလောဘကိုသူစေတနာတော်တော်တွန်းတာနော်လောဘကမစ္စရိယတွန်းတဲ့အခါကျတော့ဒါနဖြစ်သေးလား ဟွန်းခမရတော့ဘေးမှာကားမှာစေရနာကောင်းတယ်ပြောတာအခုတွေ့တယ်မဟုတ်လားစေရနာကောင်းတဲ့ပြစ်တယ်အများကြီးပဲနှမျောလိုက်တာတွန့်တိုးနေတာပဲတဲ့နော်မလို့အိတ်သာညူစုပြီးဒါလည်းစေရနာကြောင့်ပဲသူများကိုတခါတဲ့ညူစုတာကိုကိုမလုပ်တာကိုကရကျင်တာတဖြာကုတ်ကုတ်ဆနော်ကုတ်ကုတ်ဆဆိုတာကတော့သိတဲ့တိုင်အပူပန္နာပေါ့နော်မလုတ်လိုက်မလုတ်တင်တာတွေကိုတော့လုတ်တယ်လုတ်တင်တာကြတော့မလုတ်ဘူးအဲဒီလိုတွေဖြစ်ပြီးတော့မှတခါတည်းနောင်တတပံပူပန်အောင်လဲ ဒီစေတနာရဲ့နှိုးဆော်မှုကြောင့်ဖြစ်တယ်။နောင်တပူပင်မရွှင်မကြည်နော်ထိုင်မှိုင်ဒီမှာနှမီထိမိတ်နော်မရွှင်မရှိထိုင်နေမှမဖြစ်ပြီဆိုရင်ဘယ်သူတွေလဲထိနာမိတ်တာတဲ့နော်စိတ်แท้ဒွိဟနှစ်ခွနေပြီဝိသိကိစ္စစိတ်แท้မှာဒွိဟဒွိဟနှလုံးနှစ်ခွဖြစ်ပြီဆိုရင်နော်ဝိသိကိစ္စတွေဖြစ်ပြီတဲ့အဲ့ဒါအားလုံးပေါင်းလိုက်ရင်အာဟုတုစေတသိက်ဘယ်နှပါလဲ အဲဒီ14ပါးအလုံးလို့ဖို့လဲသူဆံရဆံရအကြောင်းတွေပေါ်လာတဲ့ခါကျရင် လောဘတွေ့လောဘအဲလောဒီမောဟတွေ့မောဟအုပ်စုဒေါသတွေ့ဒေါသအုပ်စုเนาะဒီဒီဗာလဲဌိနမိတ်တတွေ့ဌိနမိတ်တအုပ်စုပေါ့ဗျသူ့အုပ်စုတွေနဲ့သူဖြစ်အောင်လို့စေရနာကလိုက်လိုက်ပြီးတော့တွန်းပေးတယ်တဲ့အဲ့ဒါပြီးတော့မှကောင်းတဲ့သောဗနာစေတသိက်အုပ်စုသွားမယ်တတ္တာကြည်ကြည်လေမဟုတ်ဘူးအမှကြည်လေဖြစ်ရလိမ့်မယ်เนาะဦးစင်းမှာအောက်ကအောက်မြစ်တစ်လုံးပုံနေတယ်ဒါလည်းစေရနာပဲ စေတနာတွေပဲပွေးလေဟလားတတ္တာကြည်လေးမဟုတ်ဘူးကြည်လေးမမေ့တတိနော်တတ္တာကတော့ကြည်တဲ့သဘောရှိတယ်နော်အဲ့တော့ဒီနေရာမှာတတ္တာရဲ့သဘောကပတာဒလက္ခဏာဆိုတော့ तू ကကြည်တာဒါတော့ကြည်မှလဲယုံမယ်ယုံမှလဲကြည်မယ်ဆိုတဲ့သဘောရှိတယ်နော်မြတ်စွာဘုရားဘုရားတရားတန်ခါနဲ့ပတ်သက်လို့ရှိရင်မိမိကဘုရားရဲ့ဂုဏ်တော်တွေကိုယုံကြည်မှယုံမှစိတ်ကအဲ့ဒီဘုရားနဲ့ပတ်သက်ရင်ကြည်နေတာ ဒါတော့တတ္ထာတရားအားကောင်းလို့ရှိရင်ဘုရားပေါ်မှာယုံကြည်မှုရှိလဲရှိရင်ဝိသိကိစ္စမဖြစ်ဘူးဝိသိကိစ္စဖြစ်တဲ့တောက်ဖြစ်တယ်ဆိုတာကယုံကြည်ချက်မရှိလို့ဖြစ်တာဟုတ်တယ်မဟုတ်လားတောက်ဖြစ်တယ်ဆိုတာ confidence မရှိလို့ဖြစ်တာပဲခင်ဗျားတို့ပြောနေကြစကားနဲ့ပြောရင်ဟုတ်တယ်မဟုတ်လားအဲ့တောက်ဖြစ်ပြီဆိုတာနဲ့စဉ်းစားကြည့်တခုခု လုံးတဲ့ ਨੇ ပယ်မှာကိုသေးသေးချာချာမသိလို့တနည်းလုပ်ငန်းမကျွမ်းကျင်လို့ဖြစ်တာငါကဘာသာဟုတ်ပါမလား ဟုတ်ပါမလားဟုတ်ပါမလားနဲ့ကိုကိုကိုယုံကြည်ခြင်းအဲ့လိုတွန်းဆုပ်တွန်းဆုပ်မဖြစ်ဘူးလားတေချာပေါက်ကျွမ်းကျင်တယ်ဆိုအဲ့ဒီလိုတောက်ဖြစ်ပါမလားမဖြစ်ဘူးကိုယ့်ရဲ့လုပ်ငန်းပေါ်မှာ self confidence ကရှိနေတာပဲအောင်မယ်ပြီးမယ်အောင်မြင်မယ်ထမြောက်မယ်ဒီလိုယုံကြည်ခြင်းရှိတာနော်ဒီလိုယုံကြည်ခြင်းရှိတယ်အဲ့တော့ကောင်းပြီဒါတတ်တာဆိုတာဒီဖရာတရားနဲ့ပတ်သက်ပြီးတော့ယုံတဲ့အတွက်နော် စိတ်ကဘာမှကိုမှတန်တရားမရှိဘူးမရှိတဲ့အတွက်တန်တရားသည်မှွေနှောက်တဲ့သဘော နော်နောက်အောင်လုပ်တဲ့သဘောဖြစ်လို့ तू ကအဲရေမြအနှဲပါသလိုဖြစ်တာတတ်တာကြတော့အဲ့ဒီအနှဲတွေကိုထိုင်အောင်လုပ်ပြလိုက်တာဆိုတော့ကြည်သွားတယ်ပြောတာဒါကြောင့်တတ်တာကြည်လေမမေ့တတိတတိကြတော့မမေ့ဘူးတဲ့ကိုလို့ရမယ့်ဟာထဲမှာအာယုံနဲ့စိတ်နဲ့ကတ်နေတယ်ဒါလိုပဲပြောပြောကြလို့နော် ဒါကြောင့်တစ်ခါတလေကြလို့ရှင်လူတွေကလှုပ်တာတခြားအဲလှုပ်နေတဲ့ဟာကတခြားဒါပေမဲ့တကယ်လက်ကလိုက်လှုပ်တာတခြားအဲ့လိုတွေမဖြစ်ဘူးလားဖြစ်တယ်လေတစ်ခါတလေတော့သူလှုပ်ရမယ့်လုံငါကတခုပေါ့နော်ဒါပေမဲ့လက်ကလှုပ်နေတာတခုဆိုလို့ရှိရင်တစ်ခါတလေပြောတာရှိတယ်ဒီလူကစိတ်နဲ့ကိုယ်နဲ့မကပ်ဘူးတဲ့စိတ်နဲ့ကိုယ်နဲ့မကပ်ဘူးဆိုတာဒါစဉ်းစားကြည့်စိတ်ဒီလှုပ်ရမယ်ဆိုတဲ့အာယုံလှုပ်เสียရတဲ့မှာမကပ်တော့ဘူးလို့ပြောတာဒါမှန်တယ် မကတ်တော့တဲ့အတွက်ကြောင့်မလို့စိတ်ကတခြားကိုတွေးနေတဲ့ချိန်ကမှလက်ကအယောင်ယောင်အမားမနဲ့လုံနေတာဒါပေမဲ့ तू ကမှန်နေထင်းနေတာဒါတော့တတိရှိတဲ့ပုဂ္ဂိုလ်ကအဲ့လိုမျိုးအဝင်မခံဘူးအတွေးမခံဘူးစဉ်းစားမခံဘူးအဲ့ဒါဟာတရားထိုင်တဲ့နေရာမှာအဓိကပါအဓိကပဲဒါတော့တတိသည်အတ္တမောတတိတရဏလက္ခဏာတဲ့အာယုန်တစ်ခုကိုမမေ့အောင် engage ဖြစ်နေတာပြောတာနော်မိမိရှုမှတ်မဲ့ object ကို စိတ်ကနေတည်နေတဲ့ရှုနေတဲ့စိတ်ကနေပြီးတော့တိုက်ရိုက်တစ်ခါ engage ဖြစ်နေတာဒီပြင်းနဲ့ဆက်သွယ်သေးလား object နဲ့အသည့်နဲ့ object နဲ့အသည့်နဲ့ဒီလိုရှိနေတယ်ဆိုတော့ခါကျတော့အဲ့ဒီမှာတွဲနေတဲ့ခါကျတော့ဒါကိုတွဲနေတာဖြစ်တဲ့အတွက်ဒီပြင်း object ကိုသူစိတ်ကမသွားဘူးမသွားတဲ့အတွက်မမှားဘူးဒါရှင်းနေတာပဲဒါတော့လုတ်တော့လုတ်တယ်လုံနေတဲ့အလုတ်ကတခြားစစ်ကလည်းစစ်ကတခြားကိုရောက်ပြီဆိုတာနဲ့တပြိုင်နက်လက်ကကင်တော့မကင်ဘူးလို့ဆိုကင်တယ်ဒီပြင်ဟာဖြစ်နေအမမယွန်းယွန်း ဒါကြောင့်မမေ့တတိဆိုတာဘာလဲလို့မေ့ရင်အာယုံနဲ့စိတ်တွဲနေတယ်ဒါကြောင့်အတ္တမောတဆိုတာရောထွေးခြင်းမရှိဘူးရှုပ်ထွေးခြင်းမရှိဘူးသူဟာနဲ့သူအကန့်လိုက်အကန့်လိုက်နော်တကန့်စီတကန့်စီဖြစ်နေတယ်လို့ပြောတာတတိရှိတဲ့သူကအာရခပိစုပဋ္ဌာနာတဲ့မိမိလိုရမယ့်ဟာလေးကိုသူကအမြဲတမ်းစိတ်ကစောင့်ပြီးစောင့်ရှောက်ထားတယ်ဆိုလိုတာကလှုပ်တဲ့လုပ်ငန်းလေးတစ်ခုကို attention ပေးတာပြတ်မသွားဘူးလို့ပြောတာဗမာလိုပြောရရင်သူ့ရဲ့စိတ်ကပြတ်မသွားဘူးဒါတတိလုပ်ငန်း ဒါကြောင့်မလို့ तू ပြောတဲ့အခါမှာဘာပြောလဲဆိုတလုံးနဲ့ပြောတာကြစ်ကြစ်ကလေးပြောတာမမစ်တတိတဲ့အဲ့ဒီစကလုံးနောက်ကွယ်မှာရှင်းမယ်ဆိုရင်စကလုံးအများကြီးပဲဦးဇင်းတို့ပါဠိ definition နဲ့ဟာဒီလက္ခဏာရတပိစုပ္ပဒပဋ္ဌာန်နဲ့ပြောမယ်ဆိုရင်ဒါတွေကတဘုံတစ်ခေါင်းကြီးဦးဇင်းတို့ကဒါနည်းနည်းတို့ရောလောက်ပဲနော်အဘိဓမ္မာကြမှာပဲအေးစီစီလေ့လာကြပါဗျာရှစ်ကြောက်ပြီးမှဟိရိဥဒ္ဒရှစ် တာနဲ့ကြောက်တာကြတော့ဗာလဲဟိရိဥဒ္ဒဆိုတာကဒီရှစ်တယ်ဆိုတဲ့ရှစ်တယ်ဆိုတဲ့စကလုံးကလည်းဒီနေရာမှာနော်ကောင်းတဲ့ လုပ်ငန်းကိုကြတော့မလုပ်ရဲလူရှိသူရှိမှတခါတည်းရှိုးလို့ရှားနှက်ဖြစ်တာရှက်တာမဟုတ်ဘူးမကောင်းတဲ့လုပ်တဲ့နေရာမျိုးကိုရှောင်ကျင်တာမျိုး နော်ဩငါအမျိုးအနွယ်ငါကုံတိတ်ခါငါဆရာသမားစသည်ဖြင့်ကိုယ့်ရဲ့ဟာကိုအကြောင်းအမျိုးမျိုးရှာပြီးတော့ကိုယ့်ဘာသာကို ရှက်တာဘာသူမှမသိပါဘူးဟေးနင်ဘာသူမှမသိမဲ့နင်သိတယ်နင်ကိုစောင်းတတ်သိတယ်ဆိုကိုကိုကိုအဲ့လိုလေညှို့ထိုးလို့ပြီးဆိုတာကိုကိုကိုအဖြစ်မခံဘူးပြောရရင်တော့ဘသူမှမသိတဲ့နေရာမှာ ဘယ်သူမှမရှိပါဘူးကွာဆိုပြီးတော့မလုပ်ဘူးတဲ့ဒါကြောင့်ဒါကြောင့်မြတ်စွာဘုရားရဲ့အရဟံဂုဏ်တော်ထဲမှာအရဟံအဲအဲ့ဒီတိုင်းပဲနော်မြတ်စွာဘုရားကြည့်နော်မကောင်းမှုကိုစိတ်ွယ်ရတော့မှလည်းမလုတော့ဘူးမပြုတ်တော့ဘူးဒါကြောင့်နော်အရဟံဆိုတာဒီစိတ်ွယ်ရမှာမကောင်းမှုကိုမပြုတ်တဲ့အတွေ့အကြုံ အရဟံလို့ခေါ်တာဂုဏ်တော်တစ်ပါးဒါတော့အဲ့ဒီတော့မိမိတို့လည်းပဲအော်သူတော်ကောင်းတွေကဒီလိုပါလားဆိုတာကိုသိပြီးတော့လိုက်ကျင့်တာငါတို့ကမကောင်းမှုကိုလူရှိကြမှာရှက်ရမှာမဟုတ်ဘူးလူရှိရှိမရှိရှိနော်ကိုကရှိနေပြီသူဘသူတိတိမတိတိကိုဆောင်နဲ့တောဆောင်နဲ့တောင်ဆောင်နဲ့တွေရှိတယ်သိတယ်ဒီလိုမျိုးမိမိကကြဲကြဲပြတ်ပြတ်စဉ်းစားပြီးတော့ရှက်တာကြောက်တာပြောတာနော်အဲနောက်ပြီးတော့တခါအဲဟိရိဩတ္တမကမညိမကြမ်းပြီးနဲ့ နော်အတိတရားဟိတ်သုံးပါဟုတတ္ထာတတိဟိရိဥဒ္ဒအဟိရိဥဒ္ဒပါနောက်ပြီးတော့ပါလို့အလောဘအဒေါသဟောသူတို့ရမှာလားလို့နောက်ကစောင့်မကတ်မညိဆိုတာလောဘပြောတာတော်ပြီအလောဘပြောတာကန့်ကြီးတာက လောဘမကန့်ကြီးတာကအေးတွေ့တာတတ်မိမှုလောဘကြီးမှုကင်းတယ်လို့ပြောတာအဲ့ဒါမကတ်မညိကိုယ့်ဘာသာကို မသိရင်လည်းအဲ့ဒါအာလောဘလို့ရေးထားလိုက်နော်မကမင်းကြီးမကြမ်းပြီဆိုတာကြမ်းတမ်းတာကအဲမကြမ်းတမ်းတာကဒေါသလေမကြမ်းတမ်းမှာအေးအာဒေါသအဲ့ဒါမကြမ်းတမ်းပြီအတိတရားအာမောဟအဲ့ဒီသုံးပါးသည်ကုသိုလ်တရားရဲ့မူရင်းဟိတ်ဖြစ်လို့အကြောင်းဖြစ်လို့သူတို့ကဘာခေါ်လဲဟိတ်သုံးပါးဟိတုပစ္စယောဆိုတဲ့နေရာမှာဟိတ်6ပါးမရှိဘူးလားလောဘဒေါသမောဟ အာလောဘ ဒါတော့ဒီဟိတ်၃ပါးဆိုတာဘယ်ဘက်က၃ပါးဖြစ်မလဲကောင်းတဲ့ဘက်ကအေးကောင်းတဲ့ဘက်ကသူကသူ့ရေသောမြစ်ကြီးဒီရေသောမြစ်ကမှအတက်တက်ထွာပြီးတော့ဖြက်လာတာနော်အာကုသူရဲ့မွေးဖွားရကြီးပေါ့ဗျာဒါတော့ဒီနေရာမှာကျတော့ကြောင်းမြတ်ဆိုတော့ကုသူတရားတို့ဤမွေးဖွားပေးရာလက်လျူရှုတတ် တတရမစ္စတတာဒီနေရာမှာလက်လျူရှုတတ်ဆိုတာကတော့လက်လျူရှုတယ်ဆိုတာဥပ္ပခါရှုတာပြောတာဟုတ်တယ်မို့လားဒါကလည်းအတိပ္ပယ်တစ်ခုပေါ့နော်နောက်တစ်ခုလည်းမှတ်ပါဦး တတရမေဇတတတတရထိုနှစ်ခုကြားမှာနော်မေဇတတတရမေဇတတထိုနှစ်ခုကြားမှာအလဲတဲ့တဲ့မှာဖြစ်တာကိုလည်းပဲတတရမေဇတတလို့မှတ်ပါနော်အဲ့တော့တတရမေဇတတဆိုတာကဟိုဘက်လည်းမရိပ်ဒီဘက်လည်းမရိပ်အလဲတဲ့တဲ့မှန်နေတာကိုပြောတာအလဲတဲ့တဲ့မှာမှန်နေတာအဲ့ဒါဆိုလို့ရှိရင်တတရမေဇတတဒီကောနမတီတတရမေဇတတနှစ်ဖြာပတ္တတိနှစ်ဖြာပတ္တတိဆိုတာကာယပတ္တတိ စိတ်တပတ္တတိနော်စေတသိက်ပေါင်းငြိမ်းအေးခြင်းစိတ်ငြိမ်းအေးခြင်းငြိမ်းပြီးကိုစိတ်နော်ပြီးတော့မှပေါ်ရိပ်လဟုဒါတော့နည်းနည်းလေးဟိုတင်းလည်းပဲသွားလိုက်တယ်ဘုရားကာယလူတာစိတ်တလူတာကာယမုဒုတာစိတ်တမုဒုတာနုညံတာပေါ့နော်နော်ကာယကမ္မညတာစိတ်တကမ္မညတာပြီးတော့မှကျွမ်းကျင်ပါကုန်ကာယပါကုန်ညတာစိတ်တပါကုန်ညတာသူတို့ကကျင်းအောင်လို့စကလုံးလေးတွေကိုတွဲဖြောက်ထားတာနော်ကမ္မညတာကိုကမ္မပါကုန်ညတာကိုပါကုန် ပြီးတော့ကာယုစုကတာစိတ်တုစုကတာဖြောင့်တုံးစေတသိက်တို့ရဲ့ဖြောင့်မတ်ခြင်းစိတ်ဤဖြောင့်မတ်ခြင်းပြီးတော့မှပါလဲဖြောင့်တုံးဥစုနှုတ်တုကာတုနော်နှုတ်တုကာတုဆိုတာကဘာလဲဆိုလို့ရှိရင်ဒီဒီကာယဒုစရိုက်ဝစီဒုစရိုက်ပြောတာနော်ကာယဒုစရိုက်ဝစီဒုစရိုက်ကနေကျင်မှု၃ပြားဝါစာကမ္မန္တနော် တော့ကာယဒီကာယအဲဒီတမ်ကာယဒုစရိုက်ဝေစီဒုစရိုက်ကိုရှောင်တာပြောတာဒါတော့တမ္မာကမ္မန္တအတမ္မာဝါစာတမ္မာကမ္မန္တနှစ်ပါးနော်တမ္မာဝါစာသည်ဝေစီဒုစရိုက်ကိုရှောင်တယ်နော်တမ္မာကမ္မန္တသည်ဘာကိုရှောင်မလဲကာယဒုစရိုက်ကိုရှောင်မယ်အေးအဲ့ဒါကိုပြောတာဒါကြောင့်ဝါစာကမ္မန္တဆိုတာတမ္မာဝါစာတမ္မာကမ္မန္တအာဇီဝနဲ့တမ္မာအာဇီဝဟုတ်ပြီနောက်တစ်ခု တတ္တအမြတတ္တအမြဆိုတာတတ္တဝအမြတနာသမှုဝမ်းမြောက်မှုဟုတနာတာကကရုဏာဝမ်းမြောက်တာကမုရိဒာအဲအားလုံးပေါင်းလိုက်တယ်ဆိုရင်90ရှိဤတဲ့သူစရိဒဒုစရိဒဒါနသီလဘာဝနာစသည်ဖြာသာဟောဟာသွဲသွဲမဆုံးဘွယ်သည်အကျယ်သင်္ခါရခန္ဓာသည် ဆိုလိုတာကတော့စေတသိက်90တလုံးချင်းပြောသွားတယ်အဲ့ဒီ90ထဲမှာသူတို့ဖြစ်တဲ့ဖြစ်တဲ့တစ်ခုချင်းတစ်ခုချင်းမှာသူ့လက္ခဏာနဲ့သူရှိတယ်သူသူအခွင့်နဲ့သူကြုံမှသူဖြစ်တာဖြစ်တော့ဖြစ်တဲ့အခါမှာအာဖြစ်လာအောင်လို့အဓိကပြောချင်တာကဘသူကတိုက်တွန်းတယ်လဲဆိုရင် စေရနာသင်္ခါရကတိုက်တွန်းတယ်ဒါတော့ကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေထက်ထက်တန်တန်ဖြစ်လာအောင်တိုက်တွန်းတာက စေရနာဖြစ်တဲ့အတွက်အဲ့ဒီကာယကံဝစီကံမနောကံနေ ဖြစ်လာအောင်တိုက်တွန်းတာစေတနာဖြစ်လို့ဒီသင်္ခါရသည်အကြောင်းသင်္ခါရကြောင့်ဒါတွေဒါတွေဖြစ်လာတာဟုတ်တယ်မို့လားကိုယ်နဲ့လုံးမယ်နှုတ်နဲ့ပြောမယ်စိတ်နဲ့ကြံမယ်အဲ့ဒီကံ၃ပါးဖြစ်အောင်တိုက်တွန်းတာကစေတနာကုသိုလ်ဖြစ်အောင်တိုက်တွန်းရင်ကံ၃ပါးကကုသိုလ်ကံတွေလုံးမယ်အကုသိုလ်ဖြစ်အောင်တိုက်တွန်းရင်အာဟုသူဖြစ်အောင်လုပ်မယ်လွယ်လွယ်ပဲเนาะနှစ်စုပဲခွဲလိုက်လေအာဟုသူဖြစ်အောင်လဲ तू ကတိုက်တွန်းတယ်ကုသူဖြစ်အောင်လဲ तू ကတိုက်တွန်းတယ်ဒါတော့သူတို့အုပ်စုကြီးကိုเนาะ စေတသိက်တွေတလုံးချင်းပြောပြီးတဲ့အချိန်ခါမှာဒါတွေကိုပဲသူစရိုက်ပဲလှုပ်လှုပ်ဒုစရိုက်ပဲလှုပ်လှုပ်ဒါနာပဲပြောပြောသီလပဲပြောပြောဘာဝနာပဲပြောပြောဒါပြင်ပလုပ်ငန်းနော်ပြင်ပကနေခေါ်တဲ့ဟာတွေဟာဒီလူကသူစိတ်တွေလှုပ်တယ်ကောင်းတာပေါ့နော်ဟာဒီလူကဒုစိတ်သမားကြီးဒါအပြင်ပလုပ်ငန်းဟာဒါနာလှုပ်တယ်သီလလှုပ်တယ်ဘာဝနာလှုပ်တယ်ဒါကအပြင်ပအနေနဲ့ပြောတာဒါတော့နောက်ွယ်မှာတကယ်ပြောမယ်ဆိုရင်တော့စေတသိက်တွေဟုတ်တယ်မလားတနည်းစေရနာနဲ့တကွာစေတသိက်တွေလှုပ်လှုပ်တယ်အဲ့ဒီလှုပ်တာတွေကလူတွေကမြင်တဲ့အခါမှာ သူလုပ်တယ်ငါလုပ်တယ်ယောက်ျားပဲမိန်းမပဲဖြစ်မသွားဘူးလားဖြစ်သွားတယ်နော်ဒါလေးတော့မမေ့နဲ့နော်လူကလုပ်တဲ့အတွက်ကြောင့်မလို့လူကိုနာမည်တက်ဥဖြူကလုပ်တယ်ဟာဒေါ်ဒေါ်မဲကလုပ်တယ်စသည်ဖြစ်မလာဘူးလားအေးအဲ့ဒီတော့ပြညတ်တွေကိုတင်လာပြီဒါပေမဲ့တကယ်နောက်ွယ်မှာအလုပ်လုပ်နေတာဘာလို့လဲဆိုတော့စေတနာခေါင်းဆောင်တဲ့စေတသိက်တွေပြောလိုက်ကြပါစို့ဒါကို꿰ခဲ့နော်အဲ့ဒီလို꿰မှဦးဇင်းတို့ကဟိုးနောက်ပိုင်းကြာရင်အတ္တနဲ့꿰မှာ ဒါတော့လူတွေလှုပ်ရှားတာမှန်သမျှပြောဆိုတာမှန်သမျှကြံစီတာမှန်သမျှတွေကိုဒိဋ္ဌိကိုင်းသားတွေကဘုရားဘာသာ ပြင်ဘက်ကဒီထဲမှာဒါလေးတွေကိုလှုပ်ချင်တဲ့အချိန်ကမှဓာတ်ကနေပေါ်အောင်ဥပမာထားပါတော့နှစ်ပေါင်းမြောက်များစွာကနော်လှုပ်ခဲ့တဲ့လုပ်ငန်းအခုတိုက်ဆိုင်တဲ့အခါကျတော့လူကဓာတ်ကနေပေါ်တယ်အဲ့ဒီအချိန်ကိုက်ပေါ်အောင်သူတို့ကဒီထဲမှာစိုးလေးရှိတယ်တခုကလေးတော့ရှိတယ် something ပေါ့ဗျာ အဲ့ဒီ something လေးကဖော်လို့ကမရဘူးဖြစ်နေတာဆိုတော့ something something something ဖြစ်လာတော့ဒါတော့ gain ဒါတော့ဘယ်တော့မှမသေးတဲ့ immortal soul နော် soul ကမသေးဘူးလေ immortal soul तू က everlasting ထာဝရတည်မယ်အဲ့ဒီအရာလေးတော့ရှိလိမ့်မယ်ဒီအရာလေးရဲ့အတွင်းထဲမှာ very အမြဲတမ်း ever ever active ဖြစ်မယ်သူတို့ပြောတာနော် ever active ဖြစ်မယ် အဲ့ဒီအမြဲတမ်းတက်ကြွနေတဲ့အတွက်ကြောင့်မလို့အခုသိချင်တာနဲ့သိစရာလေးပေါ်မလာဘူးလားတွေးလိုက်တာနဲ့တွေးစရာလေးသိသိတာလေးဖြစ်မသွားဘူးလားလှုပ်ချင်တယ်ဆိုတာနဲ့လက်ကဘက်ကနေပါမသွားဘူးလားဆိုတော့ငါတို့ကြီးပဲဆိုရင်တော့ဒီတိုင်းဆိုရင်ဖြစ်မှာမဟုတ်ဘူးဒါတော့အတွင်းထဲမှာအဲ့ဒီဟာလေးတစ်ခုခုရှိလိမ့်မယ်ဒါတော့ရှေးခေါ်အာတမဂလဒန်လေးနဲ့ခေါ်တာအာတမပါဠိလိုတက်တက်ခေါ်ရင်အတ္တအဲ့ဒီအတ္တဆိုတာလေးကတို့အခေါ်က အသက်ရှင်သန်ပြီးတော့နေတဲ့အတွက်ဇီဝအတ္တတတ္တဝါတွေအခုလို့ရှင်နေတာဇီဝအတ္တနံတရားတွေအသက်ရှင်အောင်ရုပ်တရားတွေအသက်ရှင်အောင်တနည်းနှစ်ခုလုံးကိုအသက်ရှင်အောင်လုပ်ပေးတာဇီဝအတ္တဒါတော့ဒီနေရာမှာလည်းပဲအမြဲတမ်းရုံထိုင်သလိုနှလုံးသားဘိုးစင်တာထားပြီးတော့ဒီဌာနချုပ်ကနေပြီးအကုန်လုံးကိုစီမံတတ်တဲ့အလည်းရှိမယ်ထာဝရနေပြီးနေတဲ့ဟာမျိုးနိဝါတိအတွင်းထဲမှာနေတာနိဝါတိဆိုတာအတွင်းထဲမှာရုံထိုင်တာပြောတာထာဝရ လုပ်ငန်းနေမှန်သမျှကို तू ကဓာရ6ပါးလှုပ်တယ်မဟုတ်လားမြင်လိုက်ကြားလိုက်နားလိုက်စားလိုက်ထိလိုက်တွေးလိုက်ဒီကောင်းနဲ့လှုပ်သမျှကိုဒီနှလုံးသားမှာယုံထိုင်သူ့လိုအပ်တဲ့ဘက်ကလှုပ်ဒါလည်းအမြဲ active ဖြစ်နေတာပြောရမယ်ဆိုရင် proactive ဖြစ်နေတာဒါတော့အဲ့ဒါလေးဟာနော် तू ကအတ္တကလေးကလည်းအကုန်လုံးဒီခန္ဓာကိုယ်ကြီးပိုင်ရှင်လိုချင်တာဖြစ်ချင်တာမှန်သမျှကို तू က supply လုပ်နေတယ်တနည်းသူ့ကြောင့်လူတွေကလိုက်လုပ်ပေးတယ် तू ဖြစ်ချင်တာကို သူကလုံအတွင်းထဲကအတ္တလုံပေးရတာကဒီ body ကြီးဗဇာကြီးကပြောစိတ်ကကြမ်းအဲ့ဒီလိုမျိုးဒါတော့ तू အခွန်ကြီးလို့ဖြစ်နေတာပေါ့နော် तू အခိုင်းခံရတယ်အတ္တကခိုင်းတယ်နော်ဒါတော့ကောင်းပြီဒီပြုလုပ်မှုပြောဆိုမှုကြံစည်မှုတွေကိုဗုဒ္ဓကအခုတလုံးနဲ့ပြောလိုက်ပါပြီသင်္ခါရအနတ္တအတ္တမဟုတ်ဘူး မင်းတို့ထင်သလိုဟောဒီပြုလုပ်ခြင်းပြောဆိုခြင်းကြံစည်ခြင်းဆိုတာကံနေပြုလုပ်နေတဲ့နေ့စဉ်နော်အလုံးနေသည်များမှန်သည်များလှုပ်ရှားမှုမှန်သည်များဒီသင်္ခါရဆိုတာနောက်ကိုရစေတသိက်ကောင်းဆောင်တဲ့စေတနာတည်းရဲ့လှုပ်ရှားမှုသူတို့ချင်းအပေးအယူအခုနအချိုးအစားညီညီဖွဲ့စည်းဖော်ဆက်ထားတဲ့ဖွဲ့စည်းပုံစံဘူးတစ်ခုပဲတဲ့ဒါကြောင့်အင်္ဂလိပ်လိုကြတော့သင်္ခါရကိုသူတို့ခေါ်တော့ volitional formation နော် volitional formation နော် စေရနာဆိုတဲ့တိုက်တွန်းမှုကြောင့်မလို့ဖွဲ့စည်းမှုကလေးတစ်ခုပဲတဲ့တနည်းအဲ့ဒီ action လေးတစ်ခုဖြစ်အောင်လို့နောက်ကနေလုပ်ပေးလိုက်တဲ့ဟာလေးတစ်ခုဟင်းချစ်မယ်ဆိုရင်တော့သူ့ရဲ့လိုအပ်တဲ့ ingredient တွေကိုသူ့ဟာလေးနဲ့သူကောက်ထည့်လိုက်တာဒီမှာကြတော့ဟောလေးနဲ့နားလည်အောင်ပြောရမယ်ဆိုရင်နော်လောဘဖြစ်เสียရှိရင်စေတအဲဒီစေတနာဥဆောင်တဲ့လောဘနဲ့စေတသိက်နဲ့တွဲလိုအပ်တဲ့စေတသိက်တွေပေါင်းပေါင်းပေါင်းပေါင်းပေါင်းပြီးလို့ရှိရင်အဲ့ဒီလောဘဖြစ်မဲ့အမူအရာကြီးတွေလောဘကြီးတဲ့အမူအရာကြီးတွေမတွေ့ရဘူးလားလို့ တွေ့ရတယ်လေလူတယောက်ကလောဘကြီးပြီဆိုရင်အဲ့ဒီလောဘနဲ့နော်မလိုချင်တဲ့အမူအရာနဲ့လုံးဝတခြားစီနော်မလိုချင်တဲ့ပုံကိုကြရလည်းပဲဒါကြီးကိုမလိုချင်မှုဆိုတဲ့အခါကျတော့ဟာတဲ့ညင်းကန်ထုတ်နော်ဒီလိုဖြစ်မလိုချင်တဲ့ပေးရင်လည်းစိတ်မပါသလိုဖြစ်နေတယ်လိုချင်တဲ့ပုံကိုကြဟာငါလည်းပဲကြပါမလားငါပါရပါမလားဟာတော့မလားမကြည့်ဘူးလားဟောတော့ကတော့ပြောတာဦးဇင်းတို့ပပကခက်ကစာအုပ်သွားထက်တဲ့ခါကြရင်နဲ့အနည်းစကားဆရာတော်ပြောတာလေခမည်းတော်6ရောက်ကခြေပြားနဲ့ကန့်နေတဲ့အဲ့ဒါလောဘတဲ့ ကိုပပကဆိုတော့နားမလည်တော့ဘူးဆိုလိုတာကစာအုပ်သွားထက်တော့ကိုရမှာမဟုတ်လားကိုရမယ်ဆိုတော့ဆိုင်ကနောက်ကြရင်နောက်လူမဲဖောင်းရခြင်းမရမှာဒါတော့ပပကပြေးတဲ့ခြေထောက်ကလောဘနဲ့ပြေးတယ်လို့ပြောတာလောဘနဲ့ပြေးလို့ရှိရင်ဘာနဲ့ပြေးလဲဆိုတော့ခြေပြားနဲ့ပြေးတာမြန်မြန်ရောက်ချေလို့ရှိရင်ခင်ဗျားတို့ဖနှောက်နဲ့ပြေးလားခြေပြားနဲ့ပြေးလားမကျင်တတ်တဲ့ခါကျတော့ဟောခင်ဗျားတို့ခြေပြားနဲ့ဖနှောက်တော့မတူဘူးဟုတ်တယ်မဟုတ်လားအဲ့လိုရှိတယ်အမူအရာပြောနေတာ နော်ခြေပြားနဲ့သွားတော်သူသည် လောဘကြီး၏ဖနှောင်းနဲ့ကန်တော်သူသည်ရှက်ရှက်ရှက်ရှက်ပြေအောင်သွားတော်သူသည်ငါတော့ဘယ်ထဲတော့မြည်တော့မလဲမသိအဲအဲ့ဒီအုပ်စုထဲမှာခင်ဗျားတို့တစ်ခုမဟုတ်တစ်ခုဝင်တာပဲအဲအဲ့ဒါတွေမှန်သမျှသင်္ခါရတွေပါလို့ပြောချင်တာနော်ဒီအမှုရာတွေဖြစ်အောင်အတ္တမဟုတ်ဘူး soul မဟုတ်ဘူးနော်အဲ့ဒီဟာတွေကအကုန်လုံးဘယ်သူလုပ်တယ်လဲဆိုနောက်ွယ်မှာ စေရနာဆိုတဲ့သင်္ခါရကဖြစ်အောင်တိုက်တွန်းပေးနှိုးဆော်ပေးပြုလုပ်ပေးဖန်တီးပေး produce လုပ်ပေးတဲ့အတွက်ကြောင့်မလို့ဒီအမူအရာတွေဖြစ်တာဒါကြောင့်အဲ့ဒီအမူအရာတွေဖြစ်အောင်လုပ်ပေးတာဖြစ်တဲ့အတွက်စေတနာသည်အကြောင်းသင်္ခါရယုံနဲ့နံကြတော့အဲဒါတော့အခု꿰ပြီးเนาะသင်္ခါရခန္ဓာမှာပါတဲ့သင်္ခါရသည်အကြောင်းတပ်ပြသင်္ခါရအိဋ္ဌာမှာပါတဲ့သင်္ခါရသည် အကြောင်းနဲ့အကျိုးဒီနှလုံးကွဲတာနဲ့တော့ခင်ဗျားတို့ဒီနေ့ဓာတုခေါ်လိုက်ပါပြီဗျာဟုတ်လား။ကိုင်းဒါဆိုရင်လည်းအလုံးပြီးကြတာပေါ့ဓာတုခေါ်ကြတော့နော်။ကိုင်းဒီနေ့တော့ဟုတ်တယ်ကျွန်တော်လည်းမော့ပြီမြောက်ဝေးကြတယ်။ဤသို့ပြုရာမြတ်ဘုံညကြောင့်ချမ်းမြေ့ရေးကြည်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 မြတ်ဘာကကိုမိဘဆရာမျိုးတဟာနဲ့ကိုမာဆောင်ချက်ကိုဆောင်နကအရင်စား၍ရှိသမျှလုံးစုံဘုံ31ဖြည့်ဖြည့်သမျှရကြပါစေဘေင့ဝေတိမြာထွေသာဓုခေါ်စေတော်အမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု